ကိုင်ဒီနေ့သာသနာတော်တက်ကြရ2559ခုနှစ်ကောဇာတက်ကြရ1385ခုနှစ်ဗျာသူလဆုတ်17ရက်ခရစ်တက်ကြရ2014ခုနှစ်ဇန်နဝါရီလ26ရက်တနင်္ဂနွေနေ့ဒီလီစီတီဓမ္မထေရဝါဒဓမ္မအသင်းမှာလေ့လာသင်ကြားနေကြတဲ့အနတ္တလက္ခဏာသုတ်တအဆက်ဖြစ်ပါတယ်။ရွတ်ဖတ်ပူဇော်နေကြအတိုင်းခန္ဓာ၅ပါးဝိပဿနာရှုရင်လင်္ကာကြီးကိုရွတ်ဖတ်ပူဇော်ကြရအောင်ပါ။ ယဟုတွင်မီဟမ် ငါဥစ္စာငါလိပ်ပြတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ပါဒကဝေဒနာမိခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လေရဲ့ခဏပြည့်ဤဖြစ်ပြဏတံနေစတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူး ပညာစကုမျောထောက်ရှုသောဒုတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လားစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာရခုမြမဟုတ်ကြသည်ဓမ္မတေတဘာတကားတေညာတွင်မြီခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လျက်ခဏဖြစ်၏ ဖြစ်ဖြစ်နှတံနှိစေတံဖြင့်ခိုင်မြဲကြောမှာနှစ်မပါဘူးပညာဆက်ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတေတပါရကံ သင်္ခါရမိခန္ဓာတိလေမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်၏ဖြစ်ပြဏတံနှိစ္စတံဖြင့်မယမစဲလွန်စင်ရဲ့ဤထိုင်မြဲကြောမှာနှင့်မပါဘူးပညာစစ်ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လှစွာ၏ ငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မသစ္စာဘာတကဝိညာဉ်6မြီခန္ဓာသည်လဲမြေရှိကာလခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြဏတံနေစေတံဖြင့်တရားမစဲလွန်ဆင်းရဲ့ဤထိုင်မြဲကြောမှာနှစ်မပါဘူး ညာစကုမျောထောက်ရှုသောဒုသဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ပါတကားသာဓု ဒီနေ့လေ့လာမယ့်အပိုင်းကတော့နတ္တလက္ခဏာသုတ်တန်တဲ့ကတော့မဟုတ်ဘူးသို့သောခန္ဓာ၅ပါးကိုနတ္တလက္ခဏာသုတ်တန်ဆိုတာခန္ဓာ၅ပါးကိုလေ့လာနေတာဖြစ်တဲ့အတွက်အဲ့ဒီလေ့လာတာကလည်းပဲဝိပဿနာရှုတဲ့အခါမှာအရေးကြီးတဲ့အိဋ္ဌဒုက္ခအနတ္တ၃မျိုးကိုမြင်အောင်လို့ အဲဒီတော့ခန္ဓာကိုခန္ဓာ၅ပါးကိုရှုတဲ့အခါမှာအတ္တမဟုတ်ဘူးအနတ္တဆိုတဲ့သဘောအနိစ္စဒုက္ခအနတ္တလက္ခဏာတွေထင်ပြီးတော့မှလာအောင်လို့ရှုတဲ့အတွက်ကြောင့်မလို့သူနဲ့ပုံစံတူလို့ဖေနပိန်တူပမသုဆိုတာလေးကိုထည့်ထားတာတန်ယုတ်တနိကေတဲ့ပုပ္ဖခန္ဓာဝိကတန်ယုတ်ထဲမှာပုပ္ဖဝိဆိုတာရှိတယ် အဲ့တော့အဲ့ဒီတုတ်တန်လေးလည်းပဲတော်တော်များများဝိပဿနာတရားတွေမှာတရားစခန်းတွေမှာဆရာတော်တော်တော်များများဟောထားပြီးသားရှိပါတယ်အဲ့တော့အမှန်ကတော့မာစီဆရာတော်ဘုရားကြီးကသူ့ရဲ့အနတ္တလက္ခဏာတုတ်တန်ဟောတော့ကထည့်ထားတော့ဦးဇင်းလဲဖတ်ကြည့်တော့ဒါလေးလည်းပဲသိတဲ့နဲ့ဆက်နွယ်မှုလည်းရှိတယ်ပေါ့လေခန္ဓာ၅ပါးကိုရှုရမှတ်ရတာချင်းဆိုတော့အနတ္တလက္ခဏာတုတ်ကလည်းခန္ဓာ၅ပါးကိုရှုရမှတ်ရလေ့လာရတယ် ထေနဘိညုပမတုတ်ကလည်းဒီခန္ဓာ၅ပါးပဲလေ့လာတာဒါတော့ခန္ဓာ၅ပါးရဲ့ဥပမာကလေးတွေကိုပေးထားတယ်ရုပ်ဘက်ခန္ဓာကရေမြုပ်ရေဆိုင်ကြီးနဲ့ဒူးတယ်ဝေဒနာကတော့ရေဘွက်ကလေးနဲ့ရေပူပေါင်းလေးနဲ့ဒူးတယ်တင်ညာကတော့တန်လှန့်နဲ့ဒူးတယ်သင်္ခါရကငါပြောတော့ကြီးနဲ့ဒူးတယ်ဝိညာဉ်ကတော့မာယာနဲ့ဒူးတယ်ဆိုပြီးတော့ဥပမာလေးတွေပေးတယ်အဲ့တော့ခန္ဓာ၅ပါးကိုပြန်ပြီးတော့ဥပမာလေးပေးပြီးအရှုခိုင်းတဲ့သဘောပါပဲ အဲ့တော့အဲ့ဒါလေးတွေကလည်းဆက်နွယ်မှုရှိတော့ဈာညက်အနေနဲ့ထည့်ထားတာပေါ့နော်အဲ့တော့ဒီနေ့ညအဲ့ဒါလေးကိုလေ့လာကြည့်ရအောင်။ကိုင်ကြိုးစားပြီးပါဠိလေးလဲဖတ်ကြည့်အောင်ပါဠိနဲ့မြန်မာဒါမှနည်းနည်းလေးအဲပါဠိနဲ့ကြွမ်းဝင်သွားအောင်လို့ဖေနဘိန္ဒုပမရူပံဝေဒနာပုပ္ဖုလူပမမရိစုကုပမတင်ညာသင်္ခါရကတလူပမာ မာယူပမင်းစဝိညာဏံဒေတိတာဒိသဗန္ဓုနာမြန်မာဗျာယုတ်တိဟမ် အင်းဒါရိုးရိုးလေးရှင်းရှင်းလေးပေါ့နော်ဥပမာပေးတယ်ဒါတော့ဥပမာယမိတေကိစေအထံဇာနန္တိပန္တိတာဆိုတဲ့စကားလုံးလေးရှိတယ်လူတွေမှာတိုက်ရိုက်ပြောလို့နားမလဲလောက်ရင်သူနဲ့ဆန်တူဥပမာလေးတွေပေးပေးပြီးတော့ဟောရတယ်။ဒါတော့မြတ်စွာဘုရားတရားဒေသနာဟောတဲ့ခါမှာခုနကတော့ပြောသလိုပဲတတ္တဝါတွေအကျဉ်းဆက်ကိုကြည့်ရင်တချို့ကြတော့ သိဖို့ခက်ရင်အလားတူဥပမာလေးတွေပေးရတယ်ဥပမာလေးတွေပေးလိုက်တယ်ဆိုရင်ပညာရှိတဲ့သူပြောမယ်ဆိုရင်တော့အကင်းပါတဲ့သူကချက်ချင်းဟိုဘက်ကပြောချင်တာဘာလဲဆိုတာတန်းသိတယ်အဲ့ဒါကြောင့်ဥပမာလေးတွေနဲ့ပေးလိုက်တော့ကိုယ်ပတ်ဝန်းကျင်မှာမြင်ဘူးမြင်စားရှိတော့အဲ့ဒီဥပမာလေးကိုကြည့်ပြီးတော့သိစီခြင်းတဲ့အကြောင်းအရာကိုထိုးထွင်းပြီးသိသွားတာနော်အဲ့တော့ဥပမာယမိတေကိစေအထံဇာနန္တိဗန္တိတာတဲ့ဒီလောကမှာပညာရှိတဲ့ပုဂ္ဂိုလ်ရဲ့ဥပမာလေးနဲ့ နော်နားလေသိခြင်းတဲ့အကြောင်းအရာကိုပြောလိုက်ရင်တိတိသွားကြတယ်တဲ့ဒါတော့ဒီနေရာမှာရုပ်သည်ရေမြုပ်နဲ့တူဤဟု၎င်းဝေဒနာသည်ရေဖို့နဲ့တူဤဟု၎င်းတင်ညာသည်တန်လျက်ဘုဇင်းတို့တော်ဖတ်တော့တန်လျက်ဒါမှသူညမတပ်ပုံမှာတန်လှက်လို့ရှိတယ်ပြောတယ်နော်အဲဖတ်ပန်လာရလာဟာတို့ရပင်လေးဖြစ်နေတော့ဒါပေမဲ့သူ့ရဲ့မူရင်းကဟာရပင်မပေါ့ဟာတို့လေးပဲပါတန်လှက်တယ်ညမတပ်ပုံ ဒါဖတ်ပန်ဒီမှာတော့ဒီနှစ်ကအသုံးကတန်လျက်ဖြစ်နေတယ်သင်္ခါရတို့ကိုမပြောဒုံနှင့်ဒူဤဟု၎င်းဝိညာဉ်ကိုမြစ်လက်နှင့်ဒူဤဟု၎င်းနေမိအစွေဖြစ်တော်မူသောဒါကတော့စာတိုင်းပြန်တာပေါ့လေသူရဲ့ literal translation ပေါ့အာမြတ်စွာဘုရားသည်ဟောတော်မူ၏ဆိုလိုချင်တာကမြတ်စွာဘုရားကိုဒီဥပမာလေးတွေကိုမြတ်စွာဘုရားဟောထားတယ်လို့ဆိုလိုတယ် ဒါတော့ကင်ကောင်းပြီအောက်မှာဘယ်ပုံပဲနိတူတယ်လဲဆိုတော့ရေရုပ်ဒီရေမြုပ်နဲ့တူဆိုတဲ့ဟာလေးကိုနှစ်ပိုက်လုံးဖတ်ကြည့်ရအောင်နော်ရေမြုပ်ဒီအဲ့ ဆောင်ပုဒ်ကလေးကနောက်မှာပဲဆိုတာ။ဒါကတော့အတိပ္ပယ်နားလည်အောင်လို့ဖတ်ကြည့်တဲ့သဘောပါ။စာရီမှာဒီလိုပြောတာမဟုတ်ဘူး။စာတိုင်းပြောရင်နားလည်မှာမဟုတ်ဘူး။နောက်ပြီးတော့ဒီဟာကလည်းပဲတခုရှိတာကဘုရားတို့လိုတာမန်ပုဂ္ဂိုလ်တွေဘက်ကနေကြည့်ပြီးတော့ပြောထားတဲ့စကားလုံးမဟုတ်ဘူး။တရားအထုတ်တယ်ဆိုရင်လည်းတရားကိုတော်တော်ကြီးကိုရရှိလာများနော်တော်တော်ကြာကြာအထုတ်ပြီးလို့ဘင်္ဂညာနေကို တော်တော်ကြီးကို ဒီနေရာကိုထင်ထင်ရှားရှားဖြတ်ကျော်တာဟူရရပြညံဘင်ကညံဆိုတဲ့သဘောတွေရှိတယ်အဲ့ဒီညံတွေဖြတ်ကျော်ပြီးလို့ဟောဘက်ကိုရောက်လို့ညံရင့်တဲ့ပုံကိုယ်တွေဆိုရင်လည်းဒါသဘောပေါက်လို့ရတယ်အဲပြောရမယ်ဆိုရင်အရိယာဘက်ကနေကြည့်ပြီးတော့ပြောတဲ့စကားလုံးတွေဆိုတော့အခါကျတော့ဦးဇင်းတို့ကဒီဘက်ကနေကြည့်နေတာเนาะအယုတ်တစ်ခုကိုဟောဘက်ဒီဘက်ကြောနေရှင်းနေနောက်နေကြည့်တယ်လို့ပဲမှတ်ထားလိုက်ပေါ့ဒါတော့အဲ့ဒီအယုတ်တစ်ခုကရှင်းမြင့်နေစာကတော့ လှပနေအောင်လှုပ်ထားတာပေါ့ဗျာဦးဇင်းတို့ဟောလိဝုဒ်ထက်အင်ကြီးတွေရောက်ဘူးတော့မလားလို့မျက်နှာသားတော့ဘယ်လိုနေလဲအတွင်းနဲ့ဝင်ကြည့်တော့အာရှိမျက်နှာသားပဲအဲ့ဒါကိုရုပ်ရှင်ရိုက်ထားတာဟုတ်တော့မလားအဲအဲ့ဒီပုံစံမြင်အောင်ကြည့်တာနော်ဟောလိဝုဒ်ကရုပ်ရှင်ရိုက်တဲ့အိမ်တွေမှန်သမျှတခါတည်းလှုပ်ပြထားတာသာသနာနာအပြင်မျက်နှာလေးတုတ်ထားတာအတွင်းနဲ့နောက်ွက်ဘာမှမရှိဘူးအကုန်လုံးဒုတ်တွေနဲ့ထောက်ပြီးတော့မှအိမ်ပုံစံလှုပ်ပြထားတာအခန်းဆိုလည်းပဲစတူဒီယိုကနေမှလှုပ်ပြထားတာတကယ်အိမ်မဟုတ်ဘူး ဆိုတော့အတွင်းနဲ့သွားတကယ်ကြည့်တဲ့အခါကျတော့ရည်စရာတွေဖြစ်မနေဘူးလားလို့ရည်စရာတွေဖြစ်နေတာပဲနော်ဒါပါတော့လူရုပ်တရုပ်ဆိုလို့ရှိရင်လူရုပ်ကိုမျက်နှာစာကလူရုပ်ပုံလုပ်ပြီးတော့ကြောချမ်းကတော့ဖွင့်ထားမယ်စေယုတ်ကြီးတွေနဲ့လှုပ်တယ်ဆိုပါတော့စေယုတ်ကြီးတို့တယောက်ကနေဟိုကလက်လှုပ်ပြလှုပ်အောင်လို့လေမကောစီလာကြီးလက်လှုပ်တယ်ဆိုပါတော့လက်တစ်ချောင်းကြီးကလှုပ်အောင်တယောက်ကဒုကြီးနဲ့ထိုးမြောက်ပေးတယ်ဆိုပါတော့ဗျာဒါကရှေ့ကြည့်တယ်လို့ပါလေကုလူစီလာကြီးကလက်ကြီးနဲ့ကုတ်ဒါတို့ပြောတော့ဖြစ်မသွားဘူးလားဒါပေမဲ့နောက်ကမှလူတယောက်ကဟိုထိုးဒီထိုးဆက်ကလှုပ်တွေရွှေ့ဟာကတခါတည်းဟိုတဲ့နဲ့လှုပ်ပေးနေတာ နော်ကျိုးတွေပါတယ်နေဆွဲထားတာဆိုတော့နောက်ကကြည့်တဲ့ခါကျတော့လူတယောက်ကနောက်ကကြည့်ရင်ရှေ့ကတည်းကလိန်နေမှန်းသိတယ်ဒီတိုင်းမှာမြင့်လဲလဲဒီတိုင်းမှာဥမာတင်ကားကြီးတွေဇက်ဇက်စင်ပေါ်မှာတခါတည်းဟာတင်ပြထားတယ်တော်တော်လေးနေကြမရှိတော့ဘယ်ရှိမလဲပစ်ကနေဟိုဘက်လဲလဲဒီဘက်လဲလဲလုံးပြတာဟုတ်တော့မလားအဲ့ဒါတော့နောက်ကကြည့်တဲ့လူကရည်တာမဟုတ်ဒါကြီးတစ်ခုလုံးမလုံးလို့ရွှေ့မြောက်လို့ရမလဲနော်တင်ကားကြီးရဲ့နေတာကြီးတွေမှာမဟုတ်ပဲအဲ့တော့အဲ့ဒါလိုလေးတော့မှတ်ထားပထမအခုပြောနေတာတွေက နောက်ွယ်ကနေကြည့်တဲ့သူမြင်နေတဲ့သူကပြောတဲ့စကားလုံးဦးဇင်းတို့ကရှေ့ကကြည့်နေတာခုဆိုတော့အမြင်ချင်းတူပါမလားအဲမတူမတူတဲ့အတွက်ကြောင့်ကိုကရုပ်တရက်ကတော့လက်ခံမှာမဟုတ်ဘူးရှေ့ကမြင်တဲ့အတိုင်းပဲကိုပြောမှာဟုတ်တော့မလားရှေ့ကမြင်တဲ့အတိုင်းပဲကိုပြောမှာပဲဒါတော့အခုရှိနေတဲ့ပြိဿတဲ့လူအားလုံးအကုန်လုံးကဒါရှေ့ကြည့်ကြည့်နေတာစာကပြောတာကနောက်ွယ်ကအကြောင်းကပြောနေတာအဲ့ဒါလို့မှတ်ထား ဒါတော့ခန္ဓာကိုယ်ကိုပထမဆုံးပေးတာကဥပမာပေးတာကရေမြုပ်အဆိုင်ကြီးတွေပေးတယ်ဦးဇင်းတို့ရေတွေပါတွေကြီးလာပြီးညနာပင်လယ်တွေမှာလည်းခါတည်းလေးရှိပါတယ်ပင်လယ်ကမ်းဆက်တွေမှာရေမြုပ်ဆိုင်ကြီးတွေကတခါတည်းပေါ့ဝါကြီးတွေလည်းအကြီးကြီးတွေရှိတယ်မဟုတ်လားအဲ့ဒါတွေကန်လာရိုက်နေတာရှိတယ်အထူးသဖြင့်တော့ရေကြီးတဲ့အချိန်တွေကတည်းကမြက်ရဲ့ဟိုတဲ့ပေါ်မှာပါလာတယ်တခါကြီးကြီးတွေအဆိုင်ကြီးလိုက်အဆိုင်ကြီးတွေလိုက်အဲ့ဒါတွေတခါတည်းလေးကြကမ်းဆက်ကိုဆက်လို့သွားကန်ကြည့်ပါလားလို့ဘာမှမရှိဘူးဒီမှာဟုတ်တော့မလားအဲ့တော့ကြီးကြီးတွေလာပြီးတော့တင်းနေတာလေ အဲ့တော့အဲ့ဒီမှာသူတို့ဘာနဲ့ဖွဲ့စည်းထားတယ်လဲဆိုလို့ရှိရင်ရေပူပေါင်းသေးသေးကလေးတွေပွားတွေကလေးတွေကနေတစ်ခုနဲ့တစ်ခုဘယ်လုံးစီလောက်ကလေးတွေကတ်နေကြတာတချို့လည်းသေးသေးလေးပဲဘယ်နောက်စီလောက်ပဲရှိမယ်အဲ့ဒါလေးကစုစုစုစုစုမိပြီးတော့ရေမျက်နှာပြင်ပေါ်မှာအကြည့်အချွဲတွေအရွဲတွေကနေစုမိရေမျက်နှာပြင်စုမိတဲ့ကအဲ့ဒါတွေနဲ့ရိုက်ပံများတော့အဲ့ဒီအပေါ်မှာထမရေထမင်းချစ်တော့အပေါ်ပိုးပိုးပိုးပိုးတက်လာတယ်လို့မျိုးတက်လာပြီးတော့နောက်သူတို့ချင်းအချွဲချင်းကတ်ပြီးတော့ရေပူပေါင်းဖြစ်ပြီးတော့အဆိုင်ကြီးဖြစ်သွားတာပဲဟုတ်တယ်မဟုတ်လား ရက်ပြစ်ချွဲချွဲတော့ရှိတယ်ဒါကင်ကျင့်ချွဲချွဲရှိတယ်အဲ့ဒီချွဲချွဲကလေပူပေါင်းဖြစ်ပြီးတော့တစ်ခုနဲ့တစ်ခုနဲ့ဆက်လိုက်တဲ့အခါကျတော့ပြောင်းပြက်တလက်ကြီးလိုဖြစ်ပြီးတော့ကြီးကြီးဒါရေမြုပ်ဆိုင်ကြီးဖြစ်နေတာအဲ့ဒါတော့အဲ့တဲ့ဘာမှရှိမလဲသွားကင်ကြည့်တယ်ဘာတွေ့လဲဘာမှမတွေ့ဘူးအဲ့တော့သူတို့ဘလို့ဖွဲ့စည်းတယ်လဲဆိုအခုနတစ်ခုနဲ့တစ်ခုရေရေပူပေါင်းအသေးလေးတွေကစုကပ်ပြီးတွဲနေတာပြောင်းအောင်ပြက်တလက်ကြီးလိုတွဲနေလို့ရေမြုပ်ဆိုင်ကြီးဖြစ်နေတာအတွင်းထဲမှာအမာခံရေလို့တော့ဘာမှမရှိဘူးတဲ့အဲ့ဒီလိုပဲ ခန္ဓာကိုယ်ကိုကြည့်မယ်ဆိုလို့ရှိရင်လေတဲ့သူ့ရဲ့လက်ရှိဖွဲ့စည်းထားတဲ့အရှိကကြည့်ရှေ့ကြည့်အနေနဲ့ကြည့်မယ်ဆိုရင်ခေါင်းရှိတယ်ခါရှိတယ်ခြေရှိတယ်လက်ရှိတယ်အကုန်လုံးမြေကုန်မြေလုံးမြေတောင်မြေနာလူတစ်ယောက်မှဖွဲ့စည်းရမယ်ခြေလက်အင်္ဂါတွေကတော့ရှိနေတယ်အဲ့ဒီလိုအင်္ဂါခြေလက်တွေအကုန်ဆုံးအောင်အတောင်တက်တယ်လောသမြတ်တက်လိုက်တော့ယောက်ျားအသွင် မိန်းမအသွင်လို့ဖြစ်သွားတယ်တဲ့နော်အဲ့တော့အဲ့ဒီအသွင်အဖြစ်နဲ့ကြည်နေတဲ့ဟာကဒါကနောက်ကလူကနေကြည်ပြောနေတာရှေ့ကနေပြောတာဟုတ်လား မဟုတ်ဘူးနော် ပြောနေတဲ့စေလေတံကိုကြည့်ဝတ္ထုဖတ်တယ်ဝတ္ထုကြောင့်ဖတ်တယ်ဆိုလို့ချင်းတခါတလေကြလို့ချင်းဇာလိုက်ကိုနိုင်ကသူကစကားပြောပြီးတော့သူကစကားပြောတာတခါတလေကြတော့တယောက်က narrator တယောက်ကနေပြောနေတာသူတို့ဖြစ်နေတာတွေဘလုံးကွင်းတွေကဟိုတဲ့ကန်တာတွေကိုဘေးကနေပြီးတော့မှဟောကမန်လောက်တဲ့လူကပြောနေတယ်လို့မျိုးဒါတော့အခုပြောနေတာကနောက်ကြီးကလူကပြောနေတာရှေ့ကလူပြောတာဟုတ်ရဲ့လားထို့အတူပဲတဲ့ကိုကြီးကိုကြည့်လျင်လဲခေါင်းခါခြေလက်များဖြင့်အခိုင်အမာထင်ရ၏ ထင်ရဤဆိုတော့ရှေ့ကလူတွေကထင်နေတာနောက်ကလူတွေကထင်ရလားမထင်ဘူးသူတို့သိနေတယ်မဟုတ်ဘူးဆိုတာမျက်နှာပြင်လေးတာဟုတ်တယ်လို့လို့လောက်ထားတာယောက်ျားတွေမိန်းမတွေမြင်အမြဲတီမီဟန်ပန်ထင်ရဤနောက်လူလားရှေ့လူလားနောက်လူကပြောနေတာဒါရှေ့လူမဟုတ်ဘူးဆိုတော့သို့တော့ဉာဏ်ဖြင့်ခွဲစိတ်ကြည့်လိုက်တော့အခါဆံပင်မွေးညင်းစသော32ခုတ္တအစုအဝေးကြီးကိုတွေ့ရ၏တဲ့ဒါကအကျဉ်းစားခွဲပြတာအခုနက ကားဆိုတော့ဗျာသူတို့မှ parts တွေရှိတယ်လေသူဆိုင်ရဆိုင်ရဆိုင်ရအကြောင်းတွေအကုန်လုံးဖြုတ်ချလိုက်ဖြုတ်ချလိုက်လို့ရှင်စောစောကကားကြီးကပျောက်ထွက်သွားပြီးတော့သူ့ရဲ့စိတ်ပိုင်းလေးတွေကြီးပဲဖြစ်သွားတာဝူတချပင်းတချအကုန်လုံးရှိသမျှတွေ့ဆက်ထားတာမှန်သမျှဖြုတ်ချပလဲနော်နောက်ဆုံးဘယ်လောက်ထိဖြုတ်မလဲဆိုတန်မှာအရေးကြိုးပြီးတော့မြေကြီးထဲပြန်ပြီးတော့တန်ပြန်ပို့လိုက်စမ်းကြိုင်ဟမ်တန်မဖြစ်ခင်ကသူတို့ဘယ်ရလာတောင်နေမြေကြီးတွေထဲလာတော့မဟုတ်လားလို့မြေကြီးထဲလာ ဒါကိုပြန်ပြီးတော့တန်တန်တန်တတ်ပါတဲ့တော့ပြန်ဟိုကြိုချစ်ပြီးတော့မှတန်နေဖြစ်လာအဲ့ကမှတခါသူ့ရဲ့အပိုင်းစာတွေလှုပ်လာတာလေလိုက်ပြီးကြမှာဝေဦးတဲ့ဟာဘာတဲ့ body တဲ့နဲ့ CRI နဲ့ brain နဲ့ဘာအကုန်လုံးဖြစ်လာတာအဲ့ဒါမျိုးဆိုတော့သူ့မူရင်းလာတာကိုကြည့်လေအဲ့ဒါမျိုးအဲ့တော့အဲ့ဒါကိုစံပင်မွှင်းချင်းစတဲ့သူကဒါကအစိတ်ပိုင်းတစ်ခုစီကိုပြောတာ32ကွက်တာစဆိုတာကလူရဲ့ခန္ဓာကိုယ်မှာအစိတ်ပိုင်းတို့တစ်ခုချင်းတစ်ခုချင်းเนาะကားမှာရှိနေတဲ့ပစ္စည်းတွေကိုဖြုတ်တယ်လို့ဖြုတ်ချလိုက်ရင်လူလို့စောစောထင်ရတဲ့ ပုံသဏ္ဍာန်ပညာကြီးပျောက်ထွက်မသွားဘူးလားဒါကအကျမ်းစာပဲရှိသေးတယ်အကျမ်းစာဒါတော့အခုလက်ဒါနောက်ွယ်ကပြောနေတာနော်အခုနာပြောတဲ့စိတ်ယုံကြည်တစ်ခုကိုတက်ဆင်ထားတာတွေကိုဟိုပိုင်းဒီပိုင်းနေဖြုတ်ချလိုက်ရင်ရှေ့ကမြင်ရတဲ့အနေအထားရှိသေးရဲ့လားမရှိတော့အကုန်ပျောက်သွားရောအဲ့ဒီလိုပြောချင်တာဓာတ်တစ်တခါထပ်ပြီးတော့ပြောအဲ့32ကွဋ္ဌာသကလည်းပဲပြောမယ်ဆိုရင်ပုံသဏ္ဍာန်ပြင်းအကုန်ပျောက်သလားဆိုတော့မပျောက်သေးဘူးမျက်လုံးတစ်ခုကိုဖြုတ်ချမယ်ဆိုမျက်လုံးလို့တော့ခေါ်လို့မရသေးဘူးလားရနေသေးတယ် ထားပါတော့နှလုံးယူလိုက်တယ်လက်ထက်မှာထဲကြည့်နော်ထားပါတော့သဘောပေါ်တင်ကြည့်ဒါဘာပဲခေါ်မလို့ဆိုနှလုံးပဲပုံသဏ္ဍာန်ပညာကပျောက်လာမပျောက်သေးဘူးဒါပေမဲ့ပထမဆက်အနေနဲ့ကတော့ဒီပစ္စည်းတွေဆက်ထားတာပါလို့သိအောင်လို့32ခွတ်တာတန်းနဲ့ခွဲကြည့်လိုက်စမ်းပါတဲ့ပုံသဏ္ဍာန်လူးဆိုတဲ့ပုံသဏ္ဍာန်ပထမပျောက်သွားတယ်ဒါပေမဲ့အခုပြောတဲ့သူ့ရဲ့ past တွေကတော့သူ့အတိုင်းသူ့နာမည်ကတော့ကြံနေသေးတယ်ဇပင်းကဇပင်းပဲနော်မွင်းညင်းကမွင်းညင်းပဲသွားကသွားပဲဟုတ်တော့မလား ခြေထောက်ကခြေထောက်ပဲစသဖြင့်သူကနေသူအပိုင်းနဲ့ကြံနေသေးတယ်အဲ့ဒါကိုနော်စောစောကထားပါတော့ဝက်ဦးတို့နော်ဆီယာရိန်တို့ body တို့ဆိုတာကကားကြီးတစ်စင်းလုံးကိုဖြုတ်ပြီးမှကားလို့ခေါ်လို့မရဘူးမြဲ body လို့တော့ခေါ်မရဘူးလားရတာပဲဆီယာရန်ကိုခေါ်လို့ရတယ်ဝက်ဦးလို့ခေါ်လို့ရတယ်အထက်က frame လို့ခေါ်လို့ရတယ်သူပြညာကအကုန်တော့မပြောင်းသေးဘူးအဲ့ဒါကိုပြန်ပြီးတော့မှတန်ရင်ကျအမုံပြီးတော့တခါလဲကြိတ်ချပလဲအဲ့ကြတော့အကုန်လုံးပျောက်ထွက်သွားပြီအမုံဖြစ်ပြီဆိုတော့အဲ့ဒီလိုပဲ ခန္ဓာကိုယ်ထဲမှာလည်းပဲဒီအစိတ်ပိုင်းတစ်ခုစီတစ်ခုစီကိုပုံစံဖွဲ့စည်းထားတယ်ဟာထားပါတော့ဗျာရုပ်မုံလေးတွေရှိကြတယ်ဆိုကြပါစို့ဦးဇင်းတော့နော်အထကလာရုပ်တစ်ခုရှိတယ်ဆိုလို့ရှိရင်ဒီရုပ်မုံကလေးတွေဟာရုပ်မုံလေးတစ်ခုဘဝကိုတည်တဲ့အခါမှာဦးဇင်းတို့မျက်လုံးနဲ့ဘလို့မှမျက်လုံးမရသေးဘူးဘာဖြစ်လို့လဲဆိုဟောဒီအခုဒီຢာဒီမှာရှိနေသမျှဒီကောင်းတဲ့ဒီအာဂါသာရဲတွေမှာသွာလာနေတဲ့ထဲမှာရုပ်မုံလေးတွေရှိတယ်အဲ့ဒီရုပ်မုံလေးတွေဥစဉ်နဲ့မျိုးလုံးနဲ့တိုက်နေတယ်အခုတိုက်ဝင်တိုက်မှန်းသိလား မသိဘူးကဲဒီထက်ဒီမှာရှိတယ်လွတ်နေတာဆိုတော့အဲ့ဒီလွတ်နေတဲ့ဟာလေးတွေကိုဦးဇင်းတို့အနုဆုံးဖြစ်တဲ့ခန္ဓာကိုယ်မှာခံလို့ရတာခံစားလို့ရတာမျက်လုံးအဲ့ဒီမျက်လုံးလေးနဲ့တခုဟောရဖြစ်တယ်ဘာမှမဖြစ်သေးဘူးဘလောက်သေးတယ်လဲဆိုတာပြောတာရှိနေတယ်တဲ့အဲ့ဒါကမှအဲ့ဒီထက်မှဖွဲ့တာကရုပ်ကအသေးဆုံးမမြင်ရပါဘူးဆိုတဲ့ခံစားလို့တောင်ရှိမှမသိတဲ့ဟာဒီဘယ်နှခုပါနေပြီလဲရှစ်ခုပါနေပြီအာဝိနေဘောကရောရှစ်ခု အဲ့ဒါအဲ့ဒီလောက်အသေးလေးထိကိုခွဲလိုက်မယ်ဆိုရင်နော်ထားပါတော့ကိုမြင်လို့ရပါပြီပဲထားပါမြင်လို့အသေးဆိုမုံမုံလေးတစ်ခုခွဲလိုက်ပြီဆိုလို့ရှိရင်အဲ့ဒါဘယ်ကလာတယ်ဆိုတာသိနေသေးရဲ့လားသူ့ရဲ့ဟိုတုန်းကဘာတွေလဲဘယ်ကဖြစ်ခဲ့တာလဲအိမ်ကဖြစ်တာလားကြောင်းကဖြစ်လာတာလားကားကဖြစ်လာတာနွားကဖြစ်လာတာလားကြားကဖြစ်လာတာလားဆိုတော့သိနေမှာမလားမသိနဲ့ဘာပဲရှိတော့သူမှာအမုံလေးပဲအဲ့ဒီအမုံလေးတစ်ခုဟာတဲ့ယုတ်ကလစီလေးတစ်ခုပဲပြောကြပါစို့ကဲနည်းနည်းခဲ့မိတဲ့ပြိဿဆိုတော့ ဒါလေးကသူကဘာလဲဆိုရင်သူတို့ကိုနောက်ဆုံးအဆင့်အဆင့်မှာဘာနဲ့တီးနေတယ်လဲဆိုရင်သူတို့ပြောတဲ့သဘောမာတဲ့သဘောသို့မဟုတ်နုညံ့တဲ့သဘောကြမ်းတမ်းတဲ့သဘောဆိုတာပထဝီဆိုတဲ့ element တစ်ခုရှိမယ်။နောက်အဲ့ဒီအမှုန်ဟာနော်ဒီအပြော့အမာအကျမ်းအနုကသူ့ကြီးပဲတီးလို့မရဘူး။တီးလို့မရတော့သူကဘာနဲ့တီးရလဲဆိုရင်အစည်းတန်းတွေဖွဲ့ရတယ်။အစည်းတန်းတွေဖွဲ့မှဒီရုပ်မှုန်လေးတွေတွယ်သွားမှာမဟုတ်လား။ဂျုံမုံကိုရေလောင်းဖြောသလို။ဒါတော့ အမုံဟာအမုံချင်းတီးလို့မရတော့ဒီအမုံဓာတ်တွေကိုတီးအောင်ဗာတတ်ပါလေအာဘောပါတယ်ဘာပါလဲအေးအာဘောဓာတ်ပါဒါတော့ဒါပေမဲ့အာဘောဓာတ်နဲ့ဖွဲ့လိုက်တယ်ပထဝီကိုအာဘောနဲ့တွဲဖွဲ့လိုက်တော့သူတို့မတီးနိုင်သေးဘူးဘာဖြစ်လို့လဲသူတို့မာကျက်လက်မှုမရှိသေးလို့ဒါတော့မာကျက်လက်မှုရှိအောင်ပိုကျက်ပြီးတော့မာသွားအောင်တခုတည်းလို့ဖြစ်အောင်သူကတေဇောနဲ့တခါပြန်ပြီးတော့ရင့်ကျက်အောင်လုပ်ပလိုက်ရတယ် တေဇောဓာကဒီရုပ်မုံတွေကိုရင့်ကျက်သွားအောင်လုပ်ပေးတာနော်ရင့်ကျက်သွားအောင်လုပ်ပေးပြီးတော့ဒါတင်ပြီးသလားဆိုမပြီးသေးဘူးတဲ့နော်သူကနောက်ထပ်ဘာကြံသေးလဲဆိုဒီတစ်ခုဒီကလပ်စည်းလေးတွေဟာရုပ်မုံလေးတွေဒီသူတို့ကဘေးတစ်ခုကနေပြီးတော့မှတွန်းဆွဲခြင်းတွန်းခြင်းဆွဲခြင်းဆိုတာဓာတ်တဘာဝတွေရှိသေးတယ်ဟုတ်တော့မလားအခုဂျိုတွေနဲ့ကတည်းတားတွေတီးတယ်ဟုတ်တော့မလားသူတို့ဘလို့တီးလဲဆိုဟိုဘက်ကဂျိုကြီးကဒီကိုကန်ထားလို့ဒီကိုထောက်ထားလို့ဒီကိုဘာဖြစ်သွားလို့ပြောတာတွေရှိတယ်မလားလို့ဟေးဒီတိုင်းပဲနော် အခုဒီဒီ astronomy ကဆရာတွေကနောက်တော့ကြတယ်မြတ်စွာဘုရားဒီရုပ်မုံကလပ်စည်းလေးတွေတစ်ခုတစ်ခုဒီဖို့ကိုကံပေးထားတာလေကံထောက်ကံပေးထားတာဝါရောတဲ့သူ support လုပ်ပေးထားတယ်လို့ပြောတာဒါကြောင့်မလို့ဒီရုပ်ကလပ်စည်းလေးရဲ့အခြေခံအကြဆုံးဓာတ်၄ခုမှာသူတို့တစ်ခုနဲ့တစ်ခုကွဲပြက်ပြီးတော့ပျောက်မသွားအောင်ဒီအခြေခံဓာတ်၄ခုကိုဘာကိုပါတယ်အဲ့ဒီအခြေခံဓာတ်၄ခုကမှတခါပြန်ပြီးတော့အဲ့ဒီဟာတွေတမုံချင်းတမုံချင်းတမုံသူတွေကြီးတာကြီးတာလောက်လာမှာဝေစုံတို့ဒါ မိုက်ခရိုစကုပ်တွေနဲ့ကြည့်လို့ရတာနော်အဲ့လိုလိုကြည့်ကြည့်ပြီးတော့မှတခါတဖြည်းဖြည်းတဖြည်းကြီးကြီးလာမှအမုံအဲ့လိုဒါတော့နောက်ဆုံးအဆင့်ကိုရောက်သွားတဲ့ခါကျတော့ဘာမှကိုဘာမှမသိတော့ဘူးဖြစ်သွားတာအဲ့ဒီကြောင့်မလို့ထိုးဆန်းမင်းစားသောကွဋ္ဌာတအစုဝိ၌လည်းတစုစီတွင် ရုပ်မုံကလေးများဖွဲ့စည်းထားခြင်းသာ ဖြစ်၏ဒါကတော့ရှေမာဆိုလို့အဘိဓမ္မာနဲ့ထည့်မပြောဘူးနော်ရုပ်မုံကလေးများဖယ်လိုက်လျင်တဲ့ဒါကပုံတရံပညာပြောက်က ကဲရုပ်မုံကလေးတာဖြောက်ကြည့်လိုက်ပါရုပ်မုံအဆင့်ကိုရောက်တဲ့ဆိုရင်ကိုအခုနာကစောစောပုံသဏ္ဍာန်ပညာရှိသေးလားမရှိတော့ဘူးစောစောကတော့တစ်ခုစီတစ်စားစီပြုတ်တုံးကတော့ရှိသေးတယ်တပိုင်းစီပြုတ်တုံးကရှိအဲ့တပိုင်းစီကိုပဲတခါနောက်ဆုံးအဆင့်ရောက်အမှုံရောက်ခွဲလိုက်ပြီဆိုရင်တဲ့ဘယ်အစိတ်ပိုင်းကလာတာလဲဘယ်ပစ္စည်းကလာခဲ့တာလဲဆိုတာလုံးဝမသိနိုင်တော့ဒါကလည်းနောက်ဆုံးအဆင့်ဆိုတော့ပြောရမယ်ဆိုရင်မြင်လို့မရတော့တဲ့အသေးဆုံးအထိပြောတာအဲ့ဒါလောက်လဲရောက်ရောဒါဟာသူ့မူရင်းလာရတဲ့ဘယ်ကလာမှမသိတော့မသိတဲ့အခါကျတော့ဒီအမုံလေးကို ဒါယောက်ျားပဲဒါမိန်းမပဲဒါသားပဲဒါသမီးပဲယောက်ျားပဲဟိုတန်းပေါ့ငါလင်မယ်ငါမိန်းမပဲလို့ဆွဲเสียရှိသေးလားငါကားငါသားငါမယားမရှိအမှုန်ကြီးဒါကိုသွားပြီးတော့သွားငိုနေလဲငိုတဲ့လူငိုတဲ့သူဘာဖြစ်တော့လဲယူယုံပဲရှိမှာပဲအမင်ပါမဲထိုင်ငိုနေမြင်မုံကြီးငိုကြည့်စမ်းပါနော်ငိုကြည့်စမ်းပါမြင်မုံကြီးပြီဒါတော့အခုအခုဒါကိုပြောတာအကောင်ဖြစ်ပြီးတော့ပုံသဏ္ဍာန်ရှိနေတာနဲ့အဲ့ဒီမြင်မုံနဲ့အတူတူပဲလို့ပြောနေတာကဲ ဘာထူးလဲနောက်ဆုံးအတူတူပဲဘာမှမထူဘူးဓာတ်သဘောချင်းအမှုန်ချင်းပဲလေအဲ့ဒါကြောင့်အနှစ်ရှာမရဘူးဆိုတာကလူတွေစောစောတုန်းကဆွဲတယ်ဆိုတာကပြင်းညက်ပုံသဏ္ဍာန်ကိုဆွဲတာပြင်းညက်ပုံသဏ္ဍာန်ကတစ်ခုပြီးတစ်ခုပြောင်းသွားတဲ့အခါကျသူ့ပုံသဏ္ဍာန်မရှိတော့ဘူးမရှိတော့လို့ရှိရင်ငါတို့ဆွဲတာဘာတော့မင်းတို့ဘာဆွဲတာတော့လို့မေးတာဒါတော့ရေမြုပ်ကြီးကိုကန်ကြည့်တော့အထက်ထဲမှာခံခံမာမာရဲ့လို့ဘာမှမရှိသလိုပဲတဲ့ လူဘဝတခုတတ္တဝါတခုပေါ့ဗျာပြောရမှာဆိုအားလုံးလူပဲဖြစ်ဖြစ်တတ္တဝါပဲဖြစ်ဖြစ်နတ်ပဲဖြစ်အကုန်လုံးပဲတိဆောက်ထားတယ်ဆိုတာလေဒီရုပ်တွေနဲ့တိဆောက်တယ်တိဆောက်တဲ့အခါမှာသူ့ရဲ့အပြင်စုပေါင်းမိလို့တခုချင်းတစားချင်းဖြစ်ရင်တော့ဒါခြေထောက်ကြီးဒါလက်ပဲခေါင်းပဲလို့ဖြစ်လာပြီးဒါလေးကိုတစားချင်းတစားချင်းအရက်ကလေးတွေအယုတ်ဆက်တယ်လို့ဆက်လိုက်တော့ဟောယောက်ျားယုတ်မိန်းမယုတ်ကျွဲယုတ်နွားယုတ်ဒါစသည်ဖြစ်မသွားဘူးလားဖြစ်သွားပြီဖြစ်သွားပြီဆိုလို့ရှိရင်တော့အဲ့ဒီဖြစ်တဲ့အခါကျရင်တော့ဟာဒါအဲ့ဒီဖြစ်တဲ့အတိုင်းဆွဲတာ ဖြစ်တဲ့တိုင်ဆွဲတာဒါကြောင့်ရှင်းတော့ကစာတွေမှာတခါတလေဖတ်ကြည့်ရတာပေါ့လေကိုယ်စိတ်ထဲတော့ကဲတယ်လို့ထင်တာဥပမာထားပါတော့ရုပ်တုတစ်ခုအမျိုးသမီးကိုအမတန်လှတဲ့ရုပ်တုလောက်ထားတာ တကယ့်ကိုအသက်ဝင်လောက်ထူထားတာအဲ့တော့အဲ့ဒီအသက်ဝင်လောက်ထူပြီးတော့ထားတဲ့အခါကျတော့ဒီလူဟာဒီရုပ်တုဟာစကားမပြောတာကလွင်ကြံတာကြည့်လိုက်တကယ့်လူအသက်ရှင်နေတဲ့ အမျိုးသမီးရုပ်တရုပ်လိုပဲတဲ့အဲ့ဒါကိုကြည်ပြီးတော့အသက်ရှိတဲ့လူလိုမှတ်ပြီးတော့ဆွဲပြီးတော့အဲ့ဒါဆွဲပြီးသေးတယ်လို့ရှိတယ်ကဲဒါတော့ယုတ်တုသမားယုတ်တုမှန်သိတဲ့ပုဂ္ဂိုလ်ကယုတ်တုမှန်သိပေမဲ့ယုတ်တုထက်ကျော်ပြီးတော့ဒါလေးဟာအသက်များတာရှင်လိုက်ရင်အသက်များတာပါလိုက်ရင်ဆိုတာလေးဟောကျော်မကြည့်ဘူးလားဘလောက်လှလိုက်မလဲဟောအဲ့လိုဖြစ်သွားတာဒါကြောင့် အထက်ကိုတိုးတိုးရင်တိုးရင်ကြည့်နေအဲနောက်ပြန်ကြည့်လိုက်စမ်းမှာရုပ်တုတက်သားထုတ်တယ်တက်သားဆိုတော့ဗာလေတက်တုံးကြီးတက်တုံးကြီးဆိုတော့တက်ပဲနောက်ပြန်သွားလိုက်တော့သူနဲ့ဗာစမ်းမှာမဆိုင်တခြားစီနော်အဲ့တပင်းကြီးကိုမိရှုပြလောက်ချစမ်းအမုံပဲရှိတော့မယ်ကဲဒါပေမဲ့ပုံသဏ္ဍာန်ဖြစ်လာပြီဆိုရင်တတ္တဝါတွေကြံပန်းပြီးတော့ဇွဲတတ်တယ်ဆိုတာကိုပြောတာအသက်ရှိမှမဟုတ်ဘူးအသက်မဲ့တဲ့ရုပ်တုအသက်မဲ့တဲ့ပကြီးကားဖြစ်တာပဲနော်အဲ့ဒီတော့အဲ့ဒီလိုမျိုးတကယ် ဥပမာပြောရရင်ねရှင်စင်းပြစ်လှုပ်ထားသည့်လှပသောအယုတ်သည်ခိုင်မာတရားထင်ရ၏အဲအယုတ်တစ်ခုဆိုတော့ခိုင်မာတယ်လို့ထင်ရတယ်ဆိုတာကအမ်ဒါကြာကြာခိုင်မယ်ပေါ့ဗျာပြောရမယ်ဆိုလို့ရှိရင်တော့เนาะသို့တော်လည်းပဲတဲ့အဲ့ဒီအယုတ်ကကွဲပြစ်ပြီးအမှုတ်ပြန်ဖြစ်သွားတဲ့အခါခိုင်မာတရားပုံပြောက်ပြီးမြင်မှုတာတွေ့ရတော့ဤဆိုတော့ဒီအယုတ်ကကွဲပြစ်ကြေသွားပြီဆိုတဲ့အခါကျတော့ तू ကဘယ်ပုံဘယ်ကိုပြန်ရောက်သွားလဲဆိုတော့မြင်မှုကိုပြန်ရောက်သွားတယ် तू လာရင်းဘဝဘာပဲလာလဲ မြင်မှုံဘဝလာတာမြင်မှုံဘဝပဲဆိုတဲ့အခါကျတော့အဲ့ဒီအမုံတွေဟာစုမိပံများရင်ပုံပန်းတရံဖြစ်တယ်ပုံတရံပြင်းညက်အဲ့ပုံတရံပြင်းညက်တွေကိုဆက်လက်လို့ရှိရင်ယောက်ျားမိန်းမပုံတရံတွေဖြစ်တယ်ကျွဲတွေနွားတွေတိလိษံတွေဖြစ်လာတယ်ဖြစ်လာပြီဆိုလို့ရှိရင်တော့ကျွဲရုပ်ပေါ်ရင်တော့လူကဘာဖြစ်တော့မလဲကျွဲဆိုတဲ့အမှတ်နွားရုပ်ပေါ်ရင်နွားဆိုတဲ့အမှတ်လူရုပ်ပေါ်တော့လူဆိုတဲ့အမှတ်ယောက်ျားရုပ်ပေါ်ရင်ယောက်ျားဆိုတဲ့အမှတ်မိန်းမရုပ်ပေါ်တော့မိန်းမဆိုတဲ့အမှတ်နဲ့ဆွဲသွားပြီအခုကြာတော့တခါ အသက်ရှိနေတဲ့လူကိုကြတော့အဲ့ဒီအသက်မဲ့တဲ့ရုပ်လို့မဟုတ်ပြန်ဘူးနော်အသက်မဲ့တဲ့ရုပ်လို့မဟုတ်တဲ့ခါကျတော့စပြီးတော့လူတွေဘဝကိုရောက်ပြီဆိုကြတဲ့ကတည်းလို့စတင်တာကကိုမဒါလူဒါဒက်ဒီဒါမမီဆိုတာဒါနဲ့မစဘူးလားဒါနဲ့စခဲ့ကြတာလေနော်ဒါကဦးလေးခေါ်တယ်ဒါကဒေါ်ခေါ်တယ်နဲ့ဒီလိုလောကဟောတယ်နဲ့စလာတဲ့ခါကျတော့တင်ပေးတဲ့လူမှားသလားဆိုရင်မမှားဘူးယဉ်ကျေးအောင်တင်တာ ဒါတော့တိတဲ့လူကလည်းသင်ပေးတဲ့အတိုင်းပဲဒါဟာလူလို့မှတ်ထားတယ်အဖေလို့မှတ်တယ်အမေလို့မှတ်တယ်ဦးကြီးလို့မှတ်တယ်ဦးလေးလို့မှတ်တယ်ဒေါ်လို့မှတ်တယ်နော်ဒါတော့အဲ့ဒီအတိုင်းမှတ်မှတ်မှတ်မှတ်ထားတဲ့ခါကျတော့ကိုအမေကိုအဖေကိုအဒေါ်ကိုဦးလေးစသည်ဖြင့်ဖြစ်ဖြစ်ဖြစ်ဖြစ်ပြီးတော့စိတ်ထဲကဆွဲဆွဲမသွားဘူးလားဆွဲဆွဲသွားတော့အာသူတို့နေလဲဝေးလိုက်တဲ့ခါကျတော့အဖေမရှိဘူးအမေမရှိဘူးဦးလေးမရှိဘူးဒါအဖေပဲအမေပဲဦးလေးပဲအဒေါ်ပဲအဖေမရလဲငါသားပဲငါသမီးပဲနေပြန်ပြီးတော့ဆွဲတယ်ဆွဲတဲ့ခါကျတော့အဲ့ဒီဟာကြီးဒီနော် ပြောမယ်ဆိုလို့ရှိရင်တော့ဘုရားကအဆုံးစွန်တိကြည့်ပြီးတော့ပြောလိုက်တဲ့အခါကျတော့ဟောအမုံလေးတွေကိုထုထက်ပြီးတော့မှအယုတ်လုတ်တယ်လို့ပဲအရိယာတွေရဲ့အမြင်ဘက်ကနောက်ကနေကြည့်လိုက်တဲ့အခါကျတော့အမုံလေးတွေကိုကြည့်ပြီးတော့ငိုနေတဲ့လူတွေနဲ့သွားတူနေတာဒါတွေဟာတစ်ချိန်ကြာရင်အယုတ်ကလေးခိုင်တဲ့လောက်ပဲခိုင်အဲမခိုင်တဲ့အချိန်ကျတော့ကွဲသွားမယ်ဦးဇင်းတို့တခါတလေဒီဗီဒီမှာတွေ့မှာပေါ့ဟိုးကအခုဆိုအကြီးကျယ်လို့တရုတ်ပြည်မှာ ရေခဲတွေအခုဆောင်းတွေစနိုးတွေကြတဲ့အခါကျတော့အဲ့ဒါကြီးတွေကိုရေခဲအဲရှိနေတဲ့နေရာတွေကိုဦးဇင်းတို့ဟိုလိုက်ဇောကချင်းသေးရုပ်ကြီးတွေလို့ပိရမစ်ကြီးတွေလို့တိုက်ကြီးတွေလို့လှုပ်ပြီးတော့တရုပ်ပြည်မှာလေအဲ့ဒါအဲ့ဒါအကြီးကျယ်လှုပ်နေတာရှိတယ်မဟုတ်လားနေလေးလဲပူလိုက်ရောရောပြသွားတာဘာမှမရှိဘူးဘာမှမရှိဘူးအေးနေတဲ့ຢာတီတို့ကတော့တကယ်ဟာတိုက်ကြီးဆောလဲအခိုင်မာကြီးလို့ထင်ရတယ်ဒါတော့အဲ့ဒီအခိုင်မာကြီးလို့ထင်ရတဲ့ဒီတိုက်ကြီးတွေပုံအယုတ်ကြီးတွေလှုပ်ထားတာနည်းနည်းတော့တော့မဟုတ်ဘူး နော်နေလေးလည်းမပူလိုက်နဲ့ပြောကြအကုန်အရေးဖြစ်သွားပြီစောစောလေးတော့ငါတိုက်ကြီးတွေမရောက်တာမရှိဘူးဒီလိုပဲသဘာဝသူ့သဘာဝရနော်ဒီလောက်ကလေးခိုင်ဒီလောက်ကလေးပြီးရင်ဒီလိုပဲပျော်ကြပြည့်စည်သွားမယ်ဆိုတော့တကယ်အမှန်သဘာဝပြောင်းလဲ ever changing ကိုမမြင်မဲနဲ့လက်ရှိတွေ့နေလေရတဲ့အခက်ကလေးကိုစွဲမှတ်ထားတာဒါမပြောက်တော့ဘူးသူကိုယ်၌ကလည်းပဲစွဲသူကိုယ်၌ကလည်းပဲဒါဟာမပြောက်ဖက်မပြည့်ဖက်ထာဝရတည်မယ်ဆိုတဲ့အစွဲနဲ့စွဲထားလိုက်တာ အဲ့ဒီတော့တဲ့မြတ်စွာဘုရားပြောတာကဒီလူတွေနတ်တွေတိရစ္ဆာန်တတ္တဝါတွေဆိုတာမှန်သမျှကတကယ်အတွင်းထဲမှာဖွဲ့စည်းထားတယ်ဆိုတဲ့ယုတ်တွေကယုတ်ကလစီအမုံလေးတွေပဲရှိတာဒါတော့ယုတ်ကလစီအမုံတို့ကတတ်တယ်နဲ့တစ်ခုနှစ်ခုတွဲဆက်ပြီးတော့စုမိတော့အတုံးခက်အတုံးခက်ကနေပြီးတော့မှအဲအတုံးခက်ပုံသဏ္ဍာန်ပညာကနေနောက်တော့လူသဏ္ဍာန်ပညာယောက်ျားသဏ္ဍာန်မိန်းမသဏ္ဍာန်ပညာတွေဖြစ်နေတာဒါတွေကသူ့ချိန်ကြရင်နော်ရှင်တုံးလေးကိုအယုတ်လုတ်ပြီးတော့ထားသလိုပဲတစ်ချိန်ကြရင်သူ့သဘာဝအရာလည်းပဲ ရွှွန့်ဆိုတာအစီအစီပြဲရင်လည်းအမုံတွေကပြဲမကြဘူးလားပြဲကြတာပဲဒီဟိုတဲ့မာပါတယ်ဆိုတော့ဒီအင်္ဂရိဒုံးတွေတောင်မှကြာတော့ပြီးလိုက်မြင်တယ်စားပေါက်ပြီးအမုံဖြစ်မသွားဘူးလားဖြစ်တာပဲเนาะအေးအမတန်မာတယ်ဆိုတော့ကြောက်တုံးကြီးတွေလည်းပဲစားပေါက်ပြီးကြောက်ထဲမှာပါတယ်စားကကြောက်တုံးကိုပြန်ပြီးတော့စားတဲ့အခါဘာဖြစ်လဲနောက်ဆုံးအဲ့ကြောက်တုံးကြီးတွေအမုံဖြစ်တယ်ကြေသွားတာသူစပါပါတယ်ဒါတော့ပြောရမယ်ဆိုရင်အမတန်မာတယ်လို့သတ်မှတ်ထားတဲ့အရာတွေတန်ကြီးကလည်းတန်ကြီးတက်ပြီးအမုံပြန်ဖြစ်တယ် ကြောင်တုံးကလည်းစားပေါက်ပြီးအမုံပြန်ဖြစ်တယ်အင်္ဂရေတုံးကလည်းစားပေါက်ပြီးနောက်ဆုံးအမုံပဲပြန်ရောက်တာဘာကြံသေးလဲဘာမှမကြံတော့အမှန်ရှိတာကအမုံပဲရှိတယ်လို့ပြောချင်တာအမုံကလည်းအတွင်းနဲ့ကြည့်တော့အဝိနိဘောကရှင်ပါပဲရှိတယ်ဒါလေးနဲ့ဖွဲ့စည်းထားတာတဲ့သိရှိသိမဲ့အကုန်လုံးမှန်သမျှအဲ့ဒီတော့ဒီဟာတွေကတကယ်ကြည့်မယ်ဆိုရင် ရေပြင်ဘောကရေမြုပ်လိုပဲကင်ကြည့်ရယ်ဘာမှခိုင်ခိုင်မာမာဆိုတာမရှိဘူးတဲ့ ကလေးများရုပ်လိုပဲသူ့အချိန်ကျရင်ကွဲပြစ်ပြစ်စည်းသွားမှာဖြစ်တဲ့အတွက်ဟောဒီမြဲတာခိုင်တာဆိုလို့ဘာမှမရှိတဲ့အတွက်ရေမြုပ်နဲ့တူးတယ်အဲ့ဒီရေမြုပ်နဲ့တူးတဲ့ဟာလေးတွေကတစ်ချိန်ကျရင်ရေမြုပ်ကလေးတွေကကန်းရိုက်လိုက်တော့ကြတစ်ခုပြက်လိုက်တစ်ခုပြက်လိုက်နောက်ဆုံးကျတော့သူအကုန်လုံးကြေးပြီးတော့ပျောက်ထွက်သွားတာဟုတ်တယ်မဟုတ်လားအဲ့ဒီလိုပဲပျောက်ပစ်စည်းတတ်တဲ့သဘောဖြစ်လို့တဲ့အောက်ကဆောင်းမှုကလေးဆိုကြည့်အဲ့ဒီကျမ်းမှာရူပံဤယုတ် ရေမြုပ်တန်တံအနိစ္စပဲအမမြဲအမှန်ဖြစ်ပြမစဲဆင်းရဲပူပန်အနတ္တမှတ်ကြဧဝကံဆိုကြည့်ပါအောင်သုံးပါပါရူပံဤယုတ်ရေမြုပ်တန်တံအနိစ္စပဲမမြဲအမှန်ဖြစ်ပြမစဲဆင်းရဲပူပန်အနတ္တမှတ်ကြဧဝကံဆိုကြည့်ပါအောင် ရူပံဤယုတ်ရေမြုပ်တန်တံအနိစ္စပဲမမြဲအမှန်ဖြစ်ပြမစဲဆင်းရဲပူပန်အနတ္တမကြဧဝကံအေးအနတ္တမကြဧဝကံဆိုတာဒိဋ္ဌဖြစ်မယ်ပြောတာနော်အဲဒါတော့ကိုယ့်ဘာသာကိုနော်ယုတ်တရားကိုဆင်ခြင်တဲ့အခါအဲ့ဒါလေးဆင်ခြင်ရင်အနိစ္စဒုက္ခအနတ္တသုံးခုလုံးမပါဘူးလား ပါတယ်ဒါတော့အနတ္တလက္ခဏာသုံးပါဟောတာလဲဒီအနိစ္စဒုက္ခအနတ္တပဲဖေနာပိန္ဒုပမာခန္ဓာတစ်ပါးချင်းဟောတာလဲဒီအနိစ္စဒုက္ခအနတ္တပဲဒါတော့ဒီလိုဆောင်မှုလင်္ကာလေးတွေကြတော့ကိုယ်ချစ်ထားရတယ်လွယ်လဲလွယ်တယ်လေကိုတကယ်ဖြစ်တဲ့အခါကိုတော်၎င်းကိုပန်ဝိညာဉ်တော်၎င်းဖြစ်လို့ကို့မှာပူပန်မှုတွေဖြစ်ပြီဟေးဆိုရင်ဖြေစရာမလိုဘူးလားလိုပြီလူတွေကတနေ့ကြရင်ခွဲကြရမှာကြီးပဲတေးကြရမှာကြီးပဲနမိတ်မရှိဘူးမလုံးနဲ့နမိတ်ရှိကိုရှိတယ်နော် ဒါတော့နမိတ်ရှိပြီးသားဟာမရှိဘူးမြတ်သွားမထင်နဲ့ဒါတော့မိမိတို့ပြေးလို့ရှောင်းလို့လွှဲလို့မရတဲ့တရားကိုမြတ်စွာဘုရားကရှောင်းမနေနဲ့ပြေးမနေနဲ့တဲ့အမြဲတမ်းဆင်ခြင်ထားနှလုံးသွင်းထားလို့ပြောတာဗိညာသုံးပါနော်အဗိညာဆိုတာအမြဲတမ်းပြောတာဒီအတိုင်းပဲကိုလည်းပဲကိုယ့်ရုပ်ကိုယ်ခန္ဓာတွေဟာကြာကြအောင်ပါပဲနော်ကြာဆင်းလာတဲ့အခါကြာရင်မြန်မြန်ဆန်းဆန်းတွတ်တွတ်လဲလဲထက်ထက်မြက်မြက်လုံနေတဲ့အချိန်တုန်းကဟာနဲ့အဲ့ဒါကြီးရဲ့ပြောင်းမြန်ဆန်းခြင်းပဲမမြန်မဆန်းနေနေကိုကိုသူများပေးမှသူများထူမှမမ စားနေသွားနေလုံနေဆိုတဲ့ခါကျကိုယ့်ဘာသာကိုဖြေမဆန်းတဲ့ဒေါသတွေဖြစ်နော်ဖြစ်လာပြီဆိုတဲ့ခါများကြရင်ဟောကိုယ့်ရုပ်ကိုဘာနဲ့ဖြေတော့မလဲဘာမှမဖြစ်နဲ့ရူပံဤယုတ်ရေမြုပ်တန်တန်နေစာပဲမမြဲအမှန်ဟုတ်တော့မလားဖြစ်ဖြစ်မဆဲဆင်းရဲပူပန်အနတ္တမကြဧဝကံအနတ္တပဲကိုယ့်အလိုတိုင်းဖြစ်ပါမလားပေါ့သွားတယ်ရာခိုင်ဟုတ်လားအတွင်းထဲမှာအကျိတ်ခဲကြီးလုံတင်ခဲနေတာကြီးပျော့ပြီးတော့ဖောက်ထွက်သွားတော့ဩကိစ္စမရှိဘူး ဒါငါတရားဟောနေတာပိဋကစာအုပ်ကြီးတွေစာကသင်္ကေတတွေနော်မှတ်တမ်းတွေဘုန်းကြီးတွေပြောတယ်ဆိုတာလဲ lecture တွေပဲဒါ lecture ပေးနေတာတကယ်တရားဆက်ကဒါမှတကယ်ပိဋကကြီးနော်ဒီပညာသွားရှာမနေနဲ့တရားကကိုယ့်ရှင်မှာရှိနေတာဒါကြောင့်မလို့ရူပံဤယုတ်ရေမြုပ်တန်တံအနိစ္စပဲမမြဲအမှန်ကိုယ်ခန္ဓာကိုယ်ရဲ့ပြောင်းလဲမှုသဘောလဲဆင်ခြင်လို့ရတယ်လို့ကိုယ့်ရဲ့ဘေးပတ်ဝန်းကျင်မှာရှိနေတဲ့ ပေါင်းနေကြသင်နေကြတဲ့လင်းနေမယားတွေသားတွေသမီးတွေဆွေတွေမျိုးတွေဆရာတပည့်တွေတငယ်ချင်းတွေဆိုတာရှိကြမယ်နော်အေးအသက်ရှင်နေတဲ့အချိန်ခါမှာတော့ဟာငါတို့ကတော့အိုအောင်မင်းအောင်တယောက်နဲ့တယောက်ကိုအကြာကြီးတွဲပြီးတော့တေမပဲအိုမတေမပဲခွဲကြမယ်လို့ဒီလိုများသွားပုံသေးမထင်နဲ့လူတိုင်းကတော့အဲ့ဒါလို့ထင်တာနော်ဒါပေမဲ့ပြုံးနဲ့ပြက်ခနဲ့ဆိုတခါတည်းကိုရှိရင်တည်သွားတယ်ရှိနေတဲ့ခါကျတော့ငငယ်ရွယ်ရွယ်တက်တက်လွတ်လွတ်ထက်ထက်မြင့်မြင့်တော်တော့လှတော့အာလွမ်းလို့ကောင်းတော့နော်ကြည့်လို့ကောင်းတော့အရွယ်လေးတွေမှာတည်ပြီဆိုရင် လူတွေကဖြည့်မဆိုင်နိုင်ဘူးအိုတဲ့လူသေးတာကိစ္စမရှိဘူးနော်အိုတဲ့လူတွေအလကားနေမြတ်တာပို့ခံနေရတာနော်တည်ချင်းတည်အိုတဲ့လူတွေသေးပါတော့လားနေအဲ့လိုလူတွေကပြောကြတာဒီလိုငငယ်ရွယ်ဘာလို့သေးရတယ်လဲဆိုတော့အလကားနေရင်လာလာချိတ်ခံရတာအိုဘူးဆိုရင်မကောင်းတော့ဘူးသူများအဆောင်ခံရတယ်နော်မဆောင်လဲကိုကိုဆောင်နေတယ်နော်မဆောင်လဲကိုယ်ဆောင်နေပဲထင်တာကိုအိုးတာ哦ဆိုတော့ငငယ်ရွယ်သေးဟိုလိုဟာကြီးတွေကြတော့မသေးဘူးဆိုတော့ငါချိန်ပြောတာထင်တယ်စောင့်ပြောတာထင်တယ် ဒါဆောင်းပြောတာမဟုတ်တဲ့ပြောတာပဲနေမှာပါဒါတော့အဲ့ဒီလိုမျိုးဟာကိုနားမှာလဲဆုံးရှုံးရင်ကိုကဒီလိုပဲအစားထိုးလို့ရရင်ထိုးလိုက်ရှင်တာပေါ့ဗျာနော်ဝိသုဏရှိတဲ့ကိုရင်ကြီးတပါနော်အသက်19နှစ်ပြီးတော့အဖိုးကြီးကအသက်60နဲ့၄နှစ်ရှိပြီဒါတော့သူတို့ရှိသမျှအဖိုးဖွားတွေစုထားသမျှရွှေတုံငွေစားလေးတွေကလည်းရန်ခံမှာအာသူတို့လဲဖို့လဲကသူတို့ရတဲ့ပိုင်းနဲ့လဲလေးတွေကလဲစုရတာမဟုတ်လား ဒါသမီးတွေကတနေ့တနေ့ကိုဘလောက်ပဲအဲ့ဒါလေးတွေကလည်းရန်ခံမှာသူသားသူမျိုးကိုဟာပြောရင်ပြောရင်နဲ့အဲ့ဒီကိုကြီးကဗျာရန်ခံကကြီးကြမှာတခါတည်းတိုက်ဖွဲ့ဖြစ်ပြီးတော့သေသွားပါလေရောအဲ့ဒီအဖိုးကြီးက60နဲ့လင်းနေအဖိုးကြီးက68နဲ့ကြမှာသေတယ်အဲ့ဒီရန်ခံမဲ့ကိုရင်ကရမ်းမခံရဘူးအာငါပဲသေလိုက်ပါတော့ငါပဲသေလိုက်ပါတော့နဲ့အဲ့ဒီငါပဲသေလိုက်ပါတော့မသေဘူးဒါတော့တခါတလေကြရင်အဲ့လိုပဲလေအစားထုတ်လို့လည်းမရဘူးအဲ့ဒီလိုခံမျိုးကြောင့်ဖြေမစဲဖြစ်တတ်တယ်ဆိုတော့ ကို့မှာဟာအခန်းလေးရှိရတယ်ကိုကကို့ပါဝင်ခြင်းမှာအဲ့ဒီလိုမျိုးတွေငငယ်ရွယ်ရွယ်ပေါ့နော်အာကိုရမယ့်အရွယ်လှတဲ့အရွယ်ပါတဲ့အရွယ်တွေဆိုရင်ဖြစ်တတ်ပါတယ်ကိုကိုယ်တိုင်လည်းဖြစ်တတ်ပါတယ်ဖြစ်တတ်တဲ့အခါကျရင်ကို့မှာအခုလိုဖြည့်ဆဲစရာလေးဆိုတာလိုပါတယ်တဲ့ဘယ်အရာမှအတိမမြဲဘူးတဲ့ငါတို့ရတော့ကတည်းလို့အနှစ်မှမပါပဲဘာနဲ့တူတယ်တဲ့လဲရေမြုပ်ကြီးလိုပဲတဲ့အမုံတွေစုထားလို့ဒါ လူရယ်လို့ဖြစ်နေတာအမုံတွေစုပြီးတော့ဘုံသဏ္ဍာန်ဖွဲ့လို့ယောက်ျားရယ်မိန်းမရယ်လို့ဖြစ်နေတာတဲ့တကယ်တမ်းကျတော့ရင်မြုပ်လို့ပဲအနိစ္စပဲမမြဲအမှန်အတွင်းထဲရှိနေတဲ့ရုပ်မှုံတွေကလည်းဒီကလစီတွေကလည်းပဲအချိန်တုံးအချိန်တိုင်းမှာအနိစ္စနဲ့ပြောင်းပြီးတော့ရင့်ကျက်ရင့်ကျက်ပြီးတော့မသွားဘူးလားအမြဲတမ်းမမြဲတဲ့အတွက်ပြောင်းလဲနေတဲ့အတွက်အနိစ္စပဲမမြဲအမှန်ဖြစ်ပြမစဲဆင်းရဲပူပန်တဲ့ဖြစ်ပြမစဲဆင်းရဲပူပန်ဆိုတာဖြစ်နေပြနေပန်များတော့လူကရင့်ကျက်ရင့်ကျက်တော့အိုးမလာဘူးလားအိုးလာပြီး အိုလာတဲ့အခါကျရင်အိုယုတ်ကြီးကိုကြည်ပြီးတော့နော်လူတွေကမကျင်တတ်ဘူးမကျင်တတ်ဘူးဆိုစိတ်ထဲမှာဘာဖြစ်လာလဲဒေါသတော့မဟုတ်ဘူးအခါခက်တာပြောတာမကျင်တတ်တာသေးသေးလေးပေါ့နော်ငါအိုရာမြန်လိုက်တာနော်တခါတလေညမထင်ဘူးလားအိုရာမြန်လိုက်တာတဲ့နော်အဲ့တော့ကိုကတခါတလေကြလို့ရှင်ငယ်ငယ်တုန်းကနုတို့ပြေတို့ပုံလုံးကရိုက်ထားအဲ့ဒါလေးကြည်လိုက်အခုဘုံကြီးမှန်နေကြည်လိုက်ဓာတ်ပုံလှမ်းကြည်လိုက် ဒီပုံကြည့်လိုက်နဲ့ငှနဲ့နော်မြန်လိုက်ထားဦးတာငါလူတစ်ခါလေးဗဇက်ကတော့ထုံပြီးအဲ့လိုရှိတယ်နော်အဲ့ဒီတော့အဲ့ဒီလိုမျိုးဖြစ်တဲ့ကစိတ်ထဲမှာအဲ့ဒီလိုလေးဖြစ်ရင်တဲ့ဟောတောကကြီးမဖြစ်တော့လဲစိတ်ထဲမှာမကြည်မနာကလေးမဖြစ်ဘူးလားအဲခုလူခုလူလေးကိုပြောတာအဲ့ဒီခုလူခုလူကလေးကကြာလာပါများတဲ့ခါကျတော့စုမိမလားဘူးလားစုမိလားစုမိတဲ့ခါကျတော့အဲ့စိတ်ထဲမှာဟောအိုတာသွားပြန်ပြီဟာတနေပြီတနေအိုလိုက်တာမြန်လိုက်တာနဲ့ဖြစ်ဖြစ်ဖြစ်ဖြစ်လာတော့ကြနေလို့ပဲတဲ့နော် နှစ်နာရီကျွယ်နေရဆောင်းတွင်းနေနေကြတာမမြန်ဘူးလားမြန်တယ်လူတွေကနော်90တာကြော်ကြည့်လိုက်ဘာမှမကြောက်ဟောဘက်ကတခါရိုးရိုးရိုးနဲ့ဆင့်ချသွားတာအဲ့လိုမြန်တယ်ဒါတော့90လောက်တွင်းကတော့ဟုတ်တယ်လို့လိုပဲပြင်လို့ဆင်းလို့ကနည်းနည်းလောက်ရသလောက်တော့ရသေးတာဟုတ်ဗျာနော်ဒါတော့ကောင်းပြီဖြစ်ဖြစ်မစဲဆိုတာဖြစ်ဖြစ်မစဲဆိုတဲ့အရာတွေကမျိုးမျိုးတော့တွက်လို့ယူလို့ရပါတယ်ရှိနေတဲ့ယုံနာသဘောတရားတွေဒီအမြဲတမ်းအချိန်တိုင်းဖြစ်ပြနေတယ်ဖြစ်ပြနေတဲ့အခါကျတော့ဒီဆင်းရဲပူပန်ဆိုတော့ ဒီရင့်ကျက်သွားတဲ့ရုပ်အုံမင်းလာတဲ့ရုပ်တွေကိုကြည်ပြီးတော့စိတ်ထဲမှာအခုနပြောသလိုလေးအိုရုပ်သဘောတွေကိုမြင်လာတဲ့အခါကျရင်စိတ်ထဲမှာဇနိုးစနောက်ကလေးခံရခက်လာကိုကမအိုချင်ဘူးလေဒါပေမဲ့ရုပ်ကအိုလာတယ်အဲ့ဒီအိုတာကိုမကြိုက်တာအဲ့ဒီမကြိုက်ချင်းဒီကောင်းလို့လားမကောင်းလို့လားဆိုတော့အေးဒီနေရာမှာသဘောပေါက်စေချင်တာတခြားမဟုတ်ဘူးဒုက္ခဒုက္ခလို့ပြောရင်လူတွေကတခါတည်းအိုကြီးချင်းမှအိုငိုယိုးပြီးတော့မှတခါတည်းနေရတာကြီး ယောဂါတွေဖြစ်အနာရိပ်တွေကပေါက်ကွဲအဲ့ဒါမျိုးကြီးဥမာဒုက္ခနော်ဒါတွေသမီးတွေသေးတာဒုက္ခဟာစည်းပွားတွေဆုံးတာဒုက္ခအာယာတုတွေပြုတ်တာဒုက္ခဒါလို့မဟုတ်လားအဲ့လိုထင်တာမဟုတ်ဘူးဒုက္ခဆိုတဲ့သဘောကအဲ့ဒါပြောတာမဟုတ်ဘူးတစ်ခါတလေမှာကအခုနဒုက္ခလည်းဟုတ်တယ်ဒီနေရာမှာဒုက္ခပြောချင်တာက impermanent nature ရှိတဲ့အရာမှန်သမျှသည်မကောင်းဘူးလို့ပြောတာအဲ့ဒီဒုက္ခဆိုတော့ဒီနေရာမှာကဒုက္ခသည် ဒုက္ခရဲ့ဆန့်ကျင်ပဲဒုက္ခကြတော့ကောင်းလို့ကြိုက်เสียကောင်းလို့ဒုက္ခနော်ဒါတော့ဒီနေရာမှာကြတော့ပြောင်းပြောင်းသွားတယ်ကိုကမကြိုက်ဖက်နဲ့သူကပြောင်းသွားတယ်ဆိုတော့ကိုဖြစ်စေခြင်းလို့ဖြစ်တာလားသဘာဝကဖြစ်နေတာလားဖြစ်နေပြီဆိုရင်ဒီသဘာဝကြီးကောင်းသလားမကောင်းဘူးလားဆိုရင်အင်းမကောင်းဘူးဆိုတော့အဲ့ဒါဒုက္ခပြောတာဒါတော့ကောင်းတာမကောင်းတာနဲ့အခုနဦးဇင်းတို့နားလည်ထားတဲ့အတိပ္ပယ်နဲ့ထပ်တူကြရလားမကြဘူးဒါတော့အနတ္တလက္ခဏာသုံးပါနောက်နားလည်မှာပါတယ်ဘုရားဟောတယ်လေ နေဆံဝါအနေဆံဝါတိအနေဆံဘန္တိမဖြစ်ဘူးလားအေးဟောဒီယုတ်ကြီးကနေဆာလားအနေဆာလားမြဲသလားမမြဲဘူးလားဆိုတော့ယန္တေကအနေဆံဘန္တိမမြဲပါဖေယနော်အဲ့တော့မမြဲဘူးဆိုတဲ့အခါကျလို့ရှင်မမြဲတဲ့တရားဒီဒုက္ခံဝါတံဒုက္ခံဝါတိဒုက္ခံဘန္တိမမြဲဘူးဆိုတဲ့တရားဟာတဲ့ဒုက္ခကောင်းတဲ့တရားလားဒုက္ခမကောင်းတဲ့တရားလားဒါမေးတာဟွန်းဒုက္ခံဘန္တိမကောင်းတဲ့တရား ဒီနေရာမှာချမ်းသာလို့ပြန်လဲဦးဇင်းတို့ထင်ထားတဲ့နေရာတွေနဲ့ဗျောင်းပြန်ဖြစ်ဖြစ်သွားမှာဆိုလို့ဒီနေရာမှာကဒုက္ခနဲ့ဒုက္ခကိုကောင်းတယ်မကောင်းဘူးနဲ့မှတ်ပါ။ဘာကြောင့်ကောင်းတယ်မကောင်းဘူးနဲ့မှတ်မှာလဲဆိုရင် nature ဖြစ်နေလို့။ဘာဖြစ်နေလို့လဲ။တဘာဝဖြစ်နေလို့ပြောချင်တယ်တဘာဝ။ဓမ္မကြီးကကိုမှတဘာဝဓမ္မကိုမှဟောဒီယုတ်ဟာဒီလို environment နဲ့ nature ရှိတဲ့အနိစ္စတဘာဝကြီးရှိနေတယ်ဆိုတဲ့ခါကျရင်အနိစ္စရှိတဲ့သဘာဝနဲ့ဖွဲ့စည်းတဲ့အရာမှန်သမျှဒီကောင်းသလားမကောင်းဘူးလားဒါမေးတာဒါတော့ရဟန်းเนี่ยပြန်ပြောတယ် ဒုက္ခံပန်းနေဆိုတော့ဒီနေရာမှာဆင်းရဲတယ်ဘုရားလို့ပြောတာမဟုတ်ဘူးမကောင်းဘူးဘုရားလို့ပြောတာနော်မကောင်းပါဘုရားလို့ဒါကြောင့်ဒုက္ခလို့တွေ့တိုင်းဆင်းရဲကြီးကိုပြောတာမဟုတ်ဘူးကောင်းတယ်မကောင်းဘူးလို့ပြောတဲ့ဟာနေလည်းမှတ်ထားအောင်နော်ဒီနေရာမှာမေးနေတာကတွေ့နေနော်ဒီတဘာဝရင်းဖြစ်တဲ့အခါမှာငါတို့ဘာမှဖြစ်ဘူးဒုက္ခဆိုတာအော်နေရမှာဒုက္ခမဟုတ်လားဟာကြိုက်တယ်ခဲတယ်နားတယ်ဆုံးရှုံးတယ်ပစ္စည်းတယ်သေးတယ်ဒါကြောင့်မှဒုက္ခတင်တာမဟုတ်ဘူးဒီနေရာမှာမေးနေတာတဘာဝကိုမေးနေတာ ဟောဒီမမြဲပါဘူးဆိုတဲ့သဘာဝရှိတဲ့တရားသည်အရာသည်ကောင်းသလားမကောင်းဘူးလားလို့မေးတာမကောင်းပါဗျာဟေးအဲ့ဒီမကောင်းတဲ့တရားကြီးကိုမမြဲဘူးမကောင်းဘူးဆိုတဲ့တရားကြီးကိုမြဲအောင်ကောင်းအောင်ကိုယ်သဘာဝနောက်ပါအောင်လုပ်နိုင်သလားဆိုတော့မလုပ်နိုင်ပါဗျာအနတ္တကဲအဲ့ဒါလိုလေးယူမှအနိစ္စဒုက္ခအနတ္တကအတိပ္ပယ်ပိုးပေါ်မနော်တော်ကြိုင်အနိစ္စဒုက္ခဆိုအနိစ္စမမြဲဘူးလူသေးတာကြီးနဲ့သွားမြင်တယ် ဒုက္ခဆင်းရဲတယ်အိုးတခါတည်းအော်ဟဲ့ပြီးတော့ငိုနေရတာနဲ့သွားမြင်တယ်နော်အနတ္တဆိုတော့ကိုကတပူတစားစားနဲ့တောင်းတမရအဲ့ဒါမျိုးကြီးမြင်တယ်အဲ့လိုကြီးမဟုတ်ဘူးအဲ့ဒါကြီးအကျမ်းစာကြီးဘာဗုဒ္ဓဘာသာမှာပြည့်စုံလို့အဲ့ဒါကလေးလည်းသိတယ်ခွေးလည်းသိတယ်အခုပြောနေတာဟိုးအတွင်းထဲကတဘာဝကိုပြောနေတာတဘာဝကိုပြောတာဖြစ်တဲ့အတွက်ကြောင့်မလို့တဘာဝကိုပြောမှသာလေမိမိရဲ့အတွင်းထဲအနှစ်သာရထိရောက်သွားမယ်ဒါကြောင့်ဦးဇင်းတို့အခုပြောပြီး ဟောဒီရုပ်ခန္ဓာကိုယ်ကြီးကိုတိဆောက်တဲ့သဘာဝရုပ်မုံရုပ်မွားတွေမှာထားပါရုပ်ဘက်ကဆိုလို့ရှိရင်အာဝိနိဘောကရုပ်နာမ်ဘက်ကလည်းရှိတယ်ဒါနာမ်ဘက်ကလည်းဥပ္ပတ္တိပင်ဖြစ်ဖြစ်ပဲဆိုတော့ရုပ်ကပဲကြီးကြီးနာမ်ကပဲကြီးကြီးနော် impermanent plus impermanent ရောရောနာရောပါလေအနိစ္စကြီးပဲဆိုတော့ဟောဒီနေအနိစ္စဖြစ်ပါပြီဆိုကမှတော့ဒီရုပ်ဒီနာမ်နှစ်ခုလုံးကိုလူအဖြစ်နဲ့ခေါ်နေတဲ့ဒီမူရင်းတဘာ original material မှန်သမျှနန္တရားမှန်သမျှတွေဒီ နေဆာလားအနိဆာလားဆိုတော့ဲ့မမြဲတဲ့အာနိစ္စသဘာဝကောင်းသလားမကောင်းဘူးလားဆိုရင်မကောင်းတဲ့သဘောကို နော်မမြဲတဲ့သဘောကိုမြဲအောင်နော်မကောင်းတဲ့သဘောကိုကောင်းလာအောင်တနည်းချမ်းသာလာအောင် ကိုကတောင်းတလို့အမိတ်ပေးလို့ရသလားဆိုတော့မရတဲ့သဘောဒီအနတ္တာအဲ့ဒီဟာနဲ့မှတ်ပါနော်ဦးဇင်းတို့သိနေတဲ့အနိစ္စတို့ကအနတ္တကြီးတိတ်အကျမ်းစားဆန်လွန်းတယ်အဲ့ဒါလို့ဆိုရင်သဘာဝကိုမရောက်ဘူး ဒါကြောင့်ကောင်းပြီဒီနေရာမှာအဲ့ဒီလိုမျိုးဖြစ်ပြမစဲနေတဲ့သဘာဝကြီးဟာဆင်းရဲပူပန်ဆိုတာကအပေါ်ဘက်ကကြည့်ရင်ကိုယ့်အလိုကိုမပါလို့ယုံနာရုပ်သဘာဝကြီးတွေကြာဆင်းသွားလို့ပစ္စည်းသွားလို့အိုမင်းသွားလို့ကိုယ့်အလိုတိုင်းမဖြစ်တော့မျက်စိတွေမှုန်ခါတွေကိုင်းလက်တချီတွေတုံးကိုကိုထမင်းတော်ကိုမစားနိုင်တော့ဘူးဆိုတာမျိုးပိုက်ကြီးတွေတန်လန့်တက်ပြီးဆိုတော့စိတ်တွေကဟာကိုလိုချင်တယ်တော့မဖြစ်တော့စိတ်ဆင်းရဲဒါလည်းရပါတယ်မှန်ပါတယ်ဒါတစ်နုတာကတော့ဘာလဲဆိုရင်အခုနပြောတဲ့ ဖြစ်ပြမဆက်အနိစ္စသဘောဆိုတာကောင်းတယ်လားမကောင်းဘူးလားဆိုမကောင်းတဲ့သဘောဒါပုံနုတယ်နော်ဒါလေးကိုပုံမှတ်စေချင်ပါတယ်ပြီးတော့အဲ့ဒီသဘာဝတွေကိုကိုယ့်ဘက်ကိုပါအောင်ကိုယ့်လိုတိုင်းဖြစ်အောင်လုပ်လို့မရတာကြတော့အနတ္တမကြဧဝကံလို့ပြောတာနော်ကံကောင်းပြီဒါကရုပ်သဘောတလောက်ပဲထားကြလို့နောက်ဝေဒနာအရေဘွက်ပမာဝေဒနာဆိုတာလေးဖတ်ကြည့်ကြပါဦးခံစားမှု ထားလဲအောင်နော်ဝေဒနာကဘာနဲ့တူလဲဆိုတော့ရေဘွက်ဒါတော့ရေဘွက်နဲ့ရေမြုပ်ကမတူဘူးနော်ရေဘွက်ဆိုတာမိုးရွာတဲ့ကရေပြင်လေးပေါ်မှာတကြပေါ်လာလိုက်ပေါက်ပြန်ပေါက်သွားလိုက်နော်အဲဒီပထမရေဘွက်မိုးရေဆက်ကရေမျက်နှာပြင်ပေါ်ကိုရိုက်တဲ့အခါမှာရေမျက်နှာပြင်နဲ့လေအဟုံးနဲ့ရိုက်တော့လေပူပေါင်းလေးပလုတ်ဆိုပေါ်လာတယ်ပေါ်လာပြီးတော့နောက်နောက်တစ်ခုကသူနာမှာကတ်ကြတော့သူကတခါပြန်ပေါက်လာတယ်ဘာမှကြာကြာမခံဘူးကြာကြာမခံတော့ဒါလေးကမမြဲဘူးလို့ပြောတာပဲသူလည်းပဲ ဒါတော့ဝေဒနာကလည်းပဲတဲ့အဲ့ဒီလိုပါပဲတဲ့သူကဝေဒနာကလူတာမန်ပုဂ္ဂိုလ်တွေအနေနဲ့ကြည့်တော့နားတယ်ဆိုလို့ရှိရင်နားနေတာချင်းဇက်တက်ပေါ့နော်အဲตาနေတယ်ဆိုလည်းตาကြာနေတယ်ဆိုတော့ဝေဒနာလည်းကောင်းနေတယ်ဇက်တက်ဖြစ်နေတယ်ကြာနေတယ်လို့ထင်တာဒါပေမဲ့သူတို့ကအဲ့လိုမဟုတ်ဘူးသူတို့ကပထမနေရာမှာဒုတိယကအစားထိုးတဲ့အခါမှာရှင်းနေနောက်ကဇက်တက်ကတ်သွားတဲ့အခါကျတော့တပြင်းနဲ့တကြံနဲ့အကြာကြီးတည်တယ်လို့ထင်နေရတာ ဒါတော့အဲ့ဒါတွေကတာမန်လူပုဂ္ဂိုလ်အနေနဲ့ရှေ့ကြည့်ပရိသတ်အနေနဲ့ကြည့်ရင်တော့တည်နေတယ်လို့ထင်ရတယ်ဒါပေမဲ့အဲ့ဒါကိုဝိပဿနာတရားအားထုတ်လို့ဥရိယပယဉာဏ်ဒင်္ဂဉာဏ်အဲ့ဒီလိုဉာဏ်နဲ့အထက်ပိုင်းဉာဏ်နဲ့ရောက်လာပြီဆိုတော့အဲ့ဒါကိုဦးဇင်းတို့ဘလဝဝိပဿနာလို့ခေါ်တယ်နော်ဘလဝဆိုတာဝိပဿနာဉာဏ်ရင့်တဲ့အပိုင်းကိုပြောတာအဲဥရိယပယဉာဏ်၈ပိုင်းเนี่ยဟိုရောင်နေမြင်တယ်ဟာကြွနေတယ်မြောင်နေတယ်ပေါ့နေတယ်ဘာဖြစ်တယ်ညာဖြစ်တယ် ਨੇ ပြောတဲ့အဆင့်တွေကတော့အဲ့ဒီအဆင့်ကတော့နုသေးတယ်တရုဏဝိပဿနာအဲ့ဒီနာရောက်တည်တယ်နော် အဲအဲ့ဒီအထိကညံမရင်သေးဘူးခေါ်တာအဲ့ဒီကနေပြန်တည်ငြိမ်ပြီးတော့မှသိဖြစ်တာပြစ်တာတွေကိုတည်တည်ချာချာထင်ထင်ရှားရှားနော်စိတ်ထဲမှာကိုမှအာမြင်ပြီဆိုကြပါစို့ဗျာအဲ့ဒီကနေနောက်ပိုင်းဖြစ်တာရောပြစ်တာရောအစုံလိုက်မြင်တဲ့ဟာကနေအဖြစ်ပြစ်ကိုရှင်ကနေအဖြစ်ချင်းပျောက်ပြီးအပြစ်ကိုပဲမြင်တာဟာပြစ်တာတွေပဲမြင်နေတာပျောက်သွားတာပြစ်သွားတာဒါတွေကိုပဲမြင်တယ် မြင်နေတဲ့အခါကျအဲ့ဒီလိုမျိုးယောဂီတွေရောက်ပြီဆိုလို့ရှင်ဘာပဲကြည့်ကြည့်သူ့ဘောသူ့ခန္ဓာကိုယ်တွေကဖြစ်နေတာတွေကိုပဲကြည့်ကြည့်နော်ကြားတဲ့အတန်တွေကိုပဲကြည့်ကြည့်ဒီချိန်ကျတော့ဘာနဲ့တူတယ်လဲဆိုရင်ဥပမာပေးကြပါစို့ဗျာဒါဒီနေ့ခက်လူတွေဒီလောက်နားမွေးတော့ပါဘူး slow motion တစ်ခုနဲ့ပြတဲ့အခါမျိုးမှာအတန်ကို image လုပ်ပြီးတော့မှပေါ့နော်ဒီပြတဲ့အခါကျအတန်ကတော့မြင်ရတဲ့အရာမဟုတ်ဘူးဒါပေမဲ့အဲ့ဒါလေးကိုပဲလှိုင်းတွန်လေးတွေနဲ့အတန်တူလာနေတယ်ဆိုတဲ့သဘောမျိုးကို TV တွေမှာ လောက်တာတွေရှိတယ်မဟုတ်လားအယုတ်ကလေးတွေရေလိုက်လေးလို့လာတာလာတဲ့အခါကျတော့အတန်လိုင်းကတစ်ခုပြီးတစ်ခုနားထဲဝင်သွားတာနားထဲဝင်သွားတာနားထဲကိုဝင်သွားတဲ့အခါကျတော့ဆိုလိုတာကအတန်လိုင်းကလာပြီးလို့ရှင်ဒီနားထဲက ear drum ကိုလာလာရိုက်နေတယ်လို့ပြောတာလာလာရိုက်နေတာရိုက်နေတဲ့အခါကျတော့အဲ့ဒီမှာတစ်ချစ်ချင်းရိုက်တစ်ချစ်ချင်းသောတာဝิญဉ်ဖြစ်တစ်ချစ်ချင်းရိုက်တစ်ချစ်ချင်းသောတာဝิญဉ်ဖြစ်ဒါတော့ဟိုကအတန်လာတာကိုလာတဲ့အတန်ကကတ်နေတဲ့အခါကျတော့အတန်နဲ့စက်တက်ကြီးသွားနေတယ်လို့ထင်တာဒါတော့အဲ့ဒါကို အဲ့ဒီလိုမျိုးပဲဝေဒနာကလည်းပဲခံစားမိပြီဆိုရင်မတည်သေးသူကတော့ဒါဇက်တိုက်လာနေတယ်လို့ထင်တော်လဲရှုအားမှတ်အားကောင်းပြီဆိုတဲ့အခါကျတော့သူ့ရဲ့တစ်ခုပြီးတစ်ခုသွားနေတာကိုစိတ်စိတ်မွဲတော့ခက်ကြဲကြဲကြဲကြဲမြင်လာတယ်မြင်လာတဲ့အခါကျတော့အာမဟုတ်ဘူးဒါထားပါတော့နော်သွေးနာခေါင်းမှာသွေးကြိုက်တယ်လို့မျိုးပါလဲနှထင်သွေးပူဆိုရင်ထိန်ငနဲ့ထိန်ငနဲ့သွေးတက်တာမရှိဘူးလားအေးအဲ့ဒီလိုမျိုးကြဲကြဲကြဲကြဲမြင်လာ သူ့ရဲ့သဘာဝကအဆူကြီးလိုက်ပြောက်လိုက်အဆူကြီးလိုက်ပြောက်လိုက်တို့လိုခက်ကျဲကျဲစမြင်တယ်ကျဲကျဲကနဲ့တဖြည်းဖြည်းစိတ်ပြီးတော့စိတ်စိတ်မြင်လာတာမြင်လာတဲ့အခါမှာဘာလဲဆိုရင် तू အပြစ်ကိုကြီးပဲမြင်လာတယ်ပြစ်ပြစ်သွားတာပျောက်ပျောက်သွားတာဆုံးဆုံးသွားတာပြက်သွားပျောက်သွားဆုံးသွားပြက်သွားပျောက်သွားဆုံးသွားအတန်နေနှားထောင်ကြည့်လိုက်တယ်ဝင်လာတဲ့အတန်တွေကတပိုင်းစီတစားစီဒီလိုဝင်တယ်လို့မျိုးပေါ့နော်အတန်ကပြက်ပြက်ပြီးတော့သူ့စိတ်ထဲမှာကြားနေရတယ်ကြားတယ်သို့တော့အပြက်လိုက်အပြက်လိုက်ဝင်လာတယ်အပန်းလိုက်ဝင်လာတယ်အဲ့ဒီခါမျိုးတွေမှာကြာရင် နော်အတန်ကိုပဲကြားကြားနော်ခံစားမှုထိတွေ့မှုဝေဒနာတစ်ခုကိုပဲကြည်ကြည်အဲ့ဒီအခါတွေမှာခံစားမှုနဲ့အတန်ကြားတဲ့သဘောတရားတွေမှာဒီတပိုင်းစီတပြက်စီတစ်ခုစီသွားနေတယ်ဆိုတဲ့သဘောပိုထင်ရှားတယ်ပိုထင်ရှားတဲ့အခါကျတော့စောစောကထင်တာကတော့ကြားလိုက်ပြီးခံစားလိုက်ပြီးသိလိုက်ပြီးဆိုအဲ့ဒါကြီးကတကြမ်းနဲ့ဇက်တက်ကြီးတည်နေတယ်လို့ထင်တာဒါပေမဲ့တကယ် အဲဝိပဿနာဉာဏ်ရင့်တန်အောင်ရှုထားတဲ့ပုဂ္ဂိုလ်အထောက်ထားတဲ့ပုဂ္ဂိုလ်ဆိုရင်တော့တပိုင်းစီတစ်ပြက်စီတွေ့မလာဘူးလားတွေ့လာတယ်ဒါကတော့ဒါဝိပဿနာအထုတ်တဲ့ယောဂီဖို့ပြောတာအရိယာဖို့ဆိုတာတော့ပြောမနေတော့เนาะသူတို့ကတကယ်မြင်သွားပြီလို့အရိယာသောတာပန်ဖြစ်ပြီဆိုရင်ကိုဒါတွေကသူကိုယ်တိုင်အတိနဲ့မြင်ပြီးမှသိသွားတာเนาะဒါတွေကိုကြော်ပြီးတော့သောတာပန်ဘယ်တော့မှမဖြစ်ဘူးယုံနာမကွဲရင်ဒိဋ္ဌိပြုတ်ပါမလားမပြုတ်ဘူးအ ਨੇ ဆုံးအနေဆုံးကယုံနာကွဲမှဒိဋ္ဌိပြုတ်တာ ယုံနာမကွဲရင်ဒါကြီးကဖန်ဆင်းရှင်ကလှုပ်ထားလားဘသူကလှုပ်ထားလားအတ္တကဖန်ဆင်းတာလားနဲ့ဖြစ်မနေဘူးလားဖြစ်နေတယ်လေဒါယုံနာဒါယုံနဲ့နာနှစ်ခုပဲရှိတယ်ဒီနှစ်ခုအကြောင်းအကျိုးနဲ့ဆက်သွယ်ပြီးတော့တိဆောက်ထားလို့ယုံယုံလူလူဖြစ်နေတယ်ယောက်ျားဖြစ်နေတယ်မိန်းမဖြစ်နေတယ်ဆိုတဲ့အနေဆုံးနာမရူပပရိစ္ဆေဒဉာဏ်ကိုမှမကွဲဘူးဆိုရင်သောတာပန်မလို့လို့ဖြစ်မလဲမဖြစ်ဘူးမဖြစ်တဲ့အခါကျတော့သောတာပန်ဖြစ်ပြီးပြီဆိုရင်ဒီအဆက်နယ်ကယုတ်တဲ့နံရဲ့သဘောတဘာဝကိုမြင်ပြီးပြီမြင်တော့သူကဘာနဲ့ကြည့်တယ်တူဆိုနောက်ကြည့်နေတူတယ်ဝိဇ္ဇနုခုမြင်တာကရှေ့ကြည့် ရှေ့ကြည့်တော့တခါတလေကြလို့ချင်းတခါမကွဲဘူးလေဝိပဿနာနဲ့အားထုတ်တယ်တော်ကြအားထုတ်လို့ကောင်းတဲ့ဉာဏ်လေးရင်းတဲ့ချင်းတော့ကိုဉာဏ်လေးကအော်ဒါဒီလိုပဲနဲ့အာမထုတ်တာကြာပြန်တဲ့ခါကျတော့လည်းပုံမှန်ပြန်ဖြစ်သွားပြန်ရောလားအဲ့ဒီလိုမျိုးဒါကြောင့်မလို့ဒီတာမန်လူများမှာမြင်လို့ကောင်းမကောင်းကြားလို့ကောင်းမကောင်းနားလို့ကောင်းမကောင်းစားလို့ကောင်းမကောင်းတွေ့ထိလို့ကောင်းမကောင်းကြံသိလို့ကောင်းမကောင်းနော် ဝေဒနာတို့ဒီအကြာကြီးတည်နေသည်ဟုထင်ရသည်ဒီတိုင်းစက်တိုက်တည်နေတယ်လို့ထင်တာဥပမာထားပါတော့အာနာနေတဲ့ယောဂတခုရှိတယ်တန်ဆူးတယ်ပဲဆိုကြပါစို့ဗျာတန်ဆူးတယ်ဆိုတိတ်နာတာပဲဟုတ်လားတန်စိတ်တဲ့တော့ဟာနာနေတဲ့တခါတလေကြလို့ချင်းခြေတော်များဆူးရင်တခါတည်းပေါင်ချေးပါလဲပေါင်ချေးရင်းထိမနာဘူးလားအဲ့ဒီကနေတခါကျဗိုက်ထက်ထိတောင်ဝင်ထားလိုက်တော့အောက်မိသေးတယ်တခါတည်းမှတန်ကြောင်းဆူးရင်တန်စိတ်တဲ့ရင်လေနော်အဲ့ဒီမြတ်တန်စိတ်တက်ပြီဆိုရင်ဟာတခါတည်းဗိုက်ထက်နှလုံးနဲ့ရင်ဝထိအောင်ဆောက်တက်လာတာဥစဉ်ခံမှုတယ်တန်ဆူးဘူးလို့ ဆိုအဲ့ဒါကြီးကတခါတည်းဟာညဆိုတော့အထူးဆိုတော့သူများအဲ့လိုကောင်းတယ်ကိုကအစိတ်တက်တဲ့အချိန်အဲ့လိုမရဘူးအချိုတွေစားလို့ဆိုပြီးတော့ပြီးရတဲသေးတယ်အဲ့ထဲဟုတ်လားအဲ့တော့ဒီအနာကြီးကဇက်တိုက်ကြီးတခါတည်း debride ဖြစ်နေတယ်ထင်တာဒါပေမဲ့ဘယ်လိုအချိန်သိတယ်လဲဆိုတဲ့ခါကျတော့အတက်ကြဖြစ်တဲ့ချိန်ကျသူကရှင်းငနဲ့ရှင်းငနဲ့တစ်ချက်တစ်ချက်ပျော်လိုက်တစ်ချက်တစ်ချက်တက်လိုက်တစ်ချက်တစ်ချက်ဆောင်းလိုက်တစ်ချက်တစ်ချက်ကြလိုက်တယ်လို့အဲ့ဒါတော့အကျန်းစားမသိရဘူးလားအဲ့ဒါလောက်တော့သိတယ်ကဲ ဒါကိုအကျမ်းပြင်းဝိပဿနာအားမထုတ်ဘဲနဲ့တောင်သိလို့ရတယ်ပြောတာဒါဆိုရင်တကယ်အားထုတ်ကြည့်တဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိနုတာကိုပိုမသိနိုင်ဘူးလားသိနိုင်တယ်ဝိဇ္ဇနောကကိုမမြင်သေးလို့တာဖြစ်နိုင်တယ်လို့မထင်တာတကယ်ဖြစ်သွားတဲ့ပုံကိုယ်တွေကပြောခဲ့ပြီးပြီးဟောခဲ့ပြီးပြီးလမ်းနေပြခဲ့ပြီးပြီးเนาะ ဒါကြောင့်တရားထုတ်ထားသောယောဂီများ၌တဲ့ဉာဏ်များရင့်တန်လာသောအခါထိုဝေဒနာများဖြစ်ပေါ်လာသည်နှင့်ရှုမှတ်လိုက်လျင်တစ်ခုပြောက်တစ်ခုပေါ်ဤကဲ့သို့ရှေးချုပ်ပြောက်သွားသော နေရာ၌နောက်ဝေဒနာအသင်းများဖြစ်ပေါ်လာပြီးတဖန်ပြောက်သွားပြန်သည်ကိုသာအဲတွေ့တွေ့နေရ၏ထို့ကြောင့်အခိုင် အမာတည်နေတည်ရှိနေသည်ကိုမတွေ့ရဘဲအနိစ္စဒုက္ခအနတ္တသဘောတရားမြတ်သာရှိ၏ဟုကိုယ်ပိုင်ဉာဏ်ဖြင့်သဘောပေါက်သွားတော့ဤသူကတော့ဝေဒနာကိုကြည်တာနော်ဝေဒနာကိုကြည်တော့အဲ့ဒီဝေဒနာကိုခံစားရင်ရှုရင်မှတ်ရင်နဲ့ပဲ ဝေဒနာရဲ့သဘောကဒါပါလားလို့သိသွားတဲ့ခါကျတော့နံပါတ်1ကဒုက္ခဝေဒနာဖြစ်ရင်ဒုက္ခဖြစ်ရင်လူကစိတ်မတူဘူးလားဒုက္ခရဲ့နောက်ကဘာရှိလဲဒေါသရှိတယ်ตายာပြီးကောင်းပြီဆိုရင် နောက်ကလောဘရှိတယ်အေးလောตายာမမသိနာမမသိဆိုတော့မောဟဖြစ်နေတာအဲ့တော့ထားပါတော့နော်ဒီဟာတွေကตายာနေပြီဆိုလို့ရှိရင်လည်းအဲ့ဒီဟာလေးကဇက်တိုက်ကောင်းနေတယ်လို့ထင်တတ်တယ် နာပြီဆိုလို့ရှိရင်လည်းစစ်တိုက်နာပြီလို့ထင်တတ်တယ်ဒါပေမဲ့တဲ့ဝိပဿနာဉာဏ်နဲ့သေသေးချာချာရှုမှတ်တဲ့ခါကျတော့ဒါတွေဟာနော်အပန်းလဲအပန်းလဲပြက်ပြက်ပြက်ပြက်ပျောက်သွားပြီးတော့ရှေးရှေးရှေးရှေးချုပ်သွားတဲ့အဟောင်းအဟောင်းနေရာမှာနောက်နောက်နောက်နောက်အသက်အသက်များနဲ့လာပါတယ်ဟုတ်တယ်မို့လားဒါကြောင့်ပညာဆိုတာကြတော့အတုံးတုံးအခဲအခဲအချောင်းချောင်းပရမတ်ကြတော့အပိုင်းပဲအပြက်အပြက်အသက်အသက်ဟုတ်တယ်မို့လားဒါတော့အဲ့ဒီလိုမြင်လာတဲ့အခါကျတော့စောစောတုန်းကအတုံးလိုက်အခက်လိုက်အတန့်လိုက်တဒန်းကြီးနေတယ်လို့ထင်တဲ့သဘောတည်း ပညာလားပရမတ်လားပညာဆက်ဒါကြီးကတီးနေတယ်လို့ထင်တာအတုံးလိုက်အခက်လိုက်အပြက်လိုက်အသက်ဟောင်းဟောင်းနေရာမှာအသက်သက်တွေအစားထိုးတယ်ဆိုတဲ့ခါကျတော့ပရမတ်အဲ့ဒါကျွန်တော်ဘာခေါ်လဲပရမတ်ကအသက်အသက်တွေလာတာဒါတော့အဟောင်းနေရာမှာအသက်ဝင်လာတယ်ဝင်လာတဲ့အသက်နဲ့အဟောင်းလဲတာဒီမြန်ဆန်လွန်အားကြီးလို့ဦးဇင်းတို့ရဲ့အသိဉာဏ်ကတမာရိဉာဏ်နဲတဲ့ခါကျတော့ဒီဖြစ်လိုက်ပြစ်လိုက်သဘောတဘာဝကိုမမြင်နေတဲ့ခါကျတော့ အေးဒါတကြံနဲ့တည်နေတယ်လို့ထင်တာတဲ့တကယ်တော့ကြာတော့မဟုတ်ဘူးရေမျက်နှာပြင်ပေါ်မှာနော်မိုးရေပေါက်ကလေးတစ်ချက်ကရှေ့ကရိုက်ပလုတ်ခနဲ့အမြုပ်ထားနောက်တစ်ပေါက်ရောက်လာပလက်ခနဲ့ဆိုပြန်ပြစ်သွားပြီဘာကြာလဲအဲ့ဒီနှစ်ခုဘာမှမကြောက်ဘူးအဲ့ဒီလိုပဲတဲ့ရှေ့ရှေ့နေရာမှာဝေဒနာအသက်ပေါ်အသက်ပေါ်ပြီးချုပ်လို့နောက်အသက်ချုပ်သွားတဲ့နေရာအဟောင်းချုပ်သွားတဲ့နေရာမှာအသက်ပေါ်အဲ့ဒီလိုအဟောင်းနေရာအသက်အစားထိုးအဟောင်းနေရာအသက်အစားထိုး ဒီလိုနဲ့ဝေဒနာဆိုတာဖြစ်နေတာပါတဲ့သူလည်းပဲမမြဲပါဘူးတဲ့အဲ့ဒါကိုဆံပုံလေးဆိုကြည့်ရအောင်ဝေဒနာစေရေဝဲဘုံဟံအနိစ္စပဲမမြဲအမှန်ဖြစ်ပြမစဲဆင်းရဲပူပန်အနတ္တမัจจဧဝကံဝေဒနာစေရေဘွဲ့ဘုံဟံအနိစ္စပဲမမြဲအမှန် ဖြစ်ဖြစ်မစဲဆင်းရဲပူပန်အနတ္တမကြဧဝကံဆိုပေါင်းတကောက်ဝေဒနာစေခုနပြောဘူးတခုကြံတရားအထုတ်တဲ့ပုံကိုယ်တွေဘာဖြစ်တတ်တယ်လဲဆိုရင်အခုနက တရားလေးကနည်းနည်းတော့တက်လာတယ်ထိုင်လို့ကောင်းလာတယ်တချစ်တချစ်ကြတော့လည်းတော်တော်ကျူညင်ညင်သာသာညောင်းညောင်းနဲ့သူတို့ကကောင်းလာတဲ့ခါကြလို့ရှင် ပထမတစ်ချိန်ထိုင်တော့ကကောင်းတာလေးကိုမှတ်ထားပြီးတော့သူတို့ကလမ်းလေးပါလေးရှောက်နောက်တစ်ခါပြန်ထိုင်စိတ်ထဲကတော့စောစောလေးရတာရှီအောင်မတင်နဲ့ရှီအောင်မတင်နဲ့အမျော်လေးမပေါဘူးလား အမျော်လေးနဲ့စောစောလေးမပြတ်တော့သေးဘူးထင်ပါရဲ့သူပြတ်မပြတ်စေချင်ဘူးလေစောစောလေးကထိုင်ကောင်းတဲ့တိုင်မှာပေါ်ပါပါတွတ်တွတ်လေးလေးကလေးတခါတည်းလေထဲမှာ floating ဖြစ်သလိုစီအီသူငါလည်းဖြစ်ငိမ့်နေတာပဲတခါနောက်တစ်ခါလည်းထိုင်ရောအဲ့ဒါနဲ့ကြောင်းပြန်ဖြစ်ခြင်းဖြစ်ပြီးတော့တခါတည်းဟာနာတာတွေကတက်လာအောင်နာတဲ့တက်လာစိတ်တွေကဟိုရောက်ဒီရောက်နေကိုပါတာကိုတခါတည်းကိုစိတ်ကိုကိုတီးလို့မရတဲ့ခါကျတော့ပြားပြီးပြန်တယ်လို့ဖြစ်ပြီးတော့ဒူးဒူဝကနေဖြစ်တဲ့စိတ်တွေကစောစောကလည်းစိတ်ကမတီးတဲ့ပြင်ကိုမျော်တာလည်းမလာမလာတဲ့ခါကျတော့ဘာဖြစ်လာလဲဒေါသဖြစ်တော့ ဒါတော့အဲ့ဒါကျတော့တရားလျှောက်တော့မလျှောက်လာပထမတစ်ချိန်တော့ကောင်းတာဗျာကောင်းတာဗျာနဲ့တခါတည်းဟင်းကောင်းကောင်းနဲ့ထမင်းစားနေတယ်လို့ကိုအားရပါလျှောက်နောက်တစ်ချိန်လဲရောက်တော့ဗျာတခုမှပေါ်မလာတော့ဘူးဆိုတော့နော်ဒါတော့သူတို့ကစောစောလေးတုန်းကထိုင်လို့ကောင်းတယ်ဆိုတဲ့အားလေးကိုတရားမှတ်တဲ့အချိန်ခါမှာဝေဒနာကိုမှတ်တာလားဝေဒနာကြောင့်မလို့ပေါ်လာတဲ့ချမ်းသာမှုကိုခံစားနေတာလားခံစားနေတာခံစားနေတာအဲ့ဒီခံစားလို့နောက်တစ်ခါကျတော့အဲ့ဒီခံစားခြင်းလို့နာထပ်မျောတာအမျောနဲ့လာတာနဲ့မကိုက်တဲ့ခါကျတော့ဟောဘာဖြစ်သွားလဲ ဒေါသဖြစ်ရောအဲ့ဒါဒါကြောင့်ဝေဒနာဟာအနိစ္စပဲမမြဲဘူးဆိုတာရှိလို့ရှင်ဟောตายာနေလဲตายရတယ်ပေါ့ရင်လဲပေါ့တယ်ပေါ့ဗျာเนาะဟာ floating ဖြစ်နေလဲဖြစ်နေတယ်ပေါ့ဣနေလဲဣတယ်ငြိမ့်လဲလဲနေနှွဲ့လဲနှွဲ့နေတယ်ဟာပေါ့နေလဲပေါ့နေတယ်ပေါ့ဒီဟာလေးကိုသူ့ရဲ့သဘောတဘာဝလေးအတိုင်းပဲယူเนาะအမျော်တွေအတွေးတွေအကြောက်တွေမပါနဲ့ဒီလိုဖြစ်ရမှာမို့လားဆိုတော့နောက်တစ်ချိန်လဲရောက်ရောစောစောကမလာတော့ဘူးဆိုတဲ့ခါကျတော့ဟောသူမျောတာမလာတဲ့ခါကျတော့ဒေါသဖြစ်ရော ဒါတော့သူ့စိတ်ထဲမှာဝေဒနာဟာဒီအတိုင်းဆိုရင် तू ကမြဲတယ်လို့အစွဲလည်းဖြစ်မသွားဘူးလားဖြစ်နေတာဒါကြောင့်တခါတလေကြရင်တရားအထုတ်တယ်ဆိုမဲ့ကိုယ့်ရဲ့လုပ်ငန်းကတကယ်တရားသဘာဝနဲ့မကိုက်ဖက်ဖြစ်ဖြစ်နေတတ်တယ်ဘုရားဟောတာကအနိစ္စကိုယ်စိတ်ထဲထင်တာကနေစ္စဘုရားကမမြဲမမြဲလို့ပဲဒုက္ခလို့ဟောပါတယ်ဆိုကိုယ်ထင်တာကဒုက္ခသူဖြစ်ရတာကဒုက္ခအေးသူ့ရဲ့သဘာဝနောက်ရဲ့အတွင်းထဲမှာကိုယ်မှာ nature ဟာနော်တဲ့ ဖွဲ့စည်းထားတာရောရောနံရောနှစ်ခုလုံးမမြဲဘူးမမြဲတဲ့သဘာဝဒုက္ခမကောင်းဘူးပြောထားပြီးပြီတဲ့ဒါတော့ကောင်းတယ်ဆိုတဲ့ကိုကောင်းတယ်ဆိုတဲ့အရာကလည်းပဲဘလောက်ပဲကောင်းပါစေအောင်တော့သင်္ခါရဒုက္ခရှိတဲ့အတွက်ကြောင့်ဖြစ်ပြီးရင်ဟောကြာကြာခိုင်းလာသူ့သဘာဝသူကပြောနေပြီပဲဒါကြောင့်တခါတလေကြရင်နော်အနိစ္စဒုက္ခအနတ္တမြင်အောင်လို့ရှုကကြမှာအိစ္စဒုက္ခအတ္တဆိုတာပိုးပိုးဆွဲလဲသလားလို့အောက်မေ့ရတာလားတခါတလေတော့လဲအော်သူတို့ဆွဲတာဟာဆွဲမှန်းပေါ်လာတယ်လေလို့ဒီလိုလဲဖြေရတာပေါ့နော် ကိုဘာသာကိုလည်းဒီလိုပဲမဖြစ်ဘူးမထင်နဲ့နော်ကိုလည်းပဲဒီလိုကောင်းတာလေးဖြစ်ပြီးလို့ရှင်ဒါလေးကလောင်းမှထင်တယ်ဆိုတာလည်းရှိတတ်တယ်နော်အော်လောင်းမှထင်တယ်ဆိုတာအမျိုးလေးကတော့ပေါ်တတ်တယ်ဒါကြောင့်အေးအဲ့ဒီစိတ်ကလေးကိုပြန်ပြန်ဆင်ကျင်ပြီးဖျောက်ပေးရတယ်ဆင်ကျင်ညာနဲ့ဖျောက်နေရင်လည်းသူပျောက်သွားတာပဲဘာဘာပရိညာလဲဘာပရိညာလဲဆင်ကျင်တာလေခုမှဆင်ကျင်ဝဲရှိသေးတယ်မှတ်မှမမှတ်သေးဘူးအေးတုဒ္ဒတုဒ္ဒမယညာညာတပရိညာ နော်အဲ့ဒါတော့ဒီညာတပရိညာလေးကတရားအာမထုတ်ခင်မှာဆင်ခြင်ပေးပါလို့ပြောတာတရားထုတ်ချိန်ကျတော့စဉ်းစားနေရမှာဟုတ်ရဲ့လားမဟုတ်ဘူးရှုတော့အဲ့ဒါကြတော့နော်ဒီယုတ်ဒီနဲ့ဒီဖြစ်တာဖြစ်တာကိုပိဿုပန်တဲ့တဲ့ရှုတော့ဇာတဲ့လည်းမဆင်ခြင်နဲ့တော့ကြားမှုတာတွေလည်းမဟုတ်ပြန်မစဉ်းစားနဲ့တော့နော်ဒါတော့တရားအာမထုတ်သေးခင်တော့ဟုတ်တယ်ဆင်ခြင်ပေးနော်အတိနဲ့အကြားဘူးတာနဲ့မှတ်ထားတာနဲ့တဏ္ဍတက်ထားတာတွေနဲ့ဒီအတိနဲ့ဒိဋ္ဌိကိုဖြုတ်ပေး ဒီနေဆဒုက္ခအတ္တဆိုတဲ့အစွဲတွေကိုဖြုတ်ပေးဒါတော့တကယ်ရှုတဲ့အချိန်ကျတော့အဲ့ဒါတို့ပြန်ပြီးတော့ထိုင်ခေါင်းလေးမော့စဉ်းစားနေမှာဟုတ်ရဲ့လားမဟုတ်တော့ဘူးအဲ့ဒါကျတော့ပစ္စုပန်တက်တဲ့ရှုပူရင်ပူတယ်အေးအေးတယ်တောက်ရင်တောက်တယ်ရှုပြီးတော့နော်ပစ္စုပန်နေဆယန္တမတတတတဥပတတိတဲ့ပစ္စုပန်တက်တဲ့ကျတော့ပူရင်ပူတဲ့တိုင်းရှုပူရင်ပူတဲ့တိုင်းရှုမှပူတဲ့သဘောသိမှာမဟုတ်လားအေးပူတယ်အေးတဲ့သဘောအဲ့ကျမှသိမှာတောက်တဲ့တင်းတဲ့သဘောသိမှာဒါတော့ဖြစ်နေတာကပူတယ်အေးတယ်ဆိုတဲ့သဘောဖြစ်တယ်ကိုမျောတာကစောစောလေးကမျောတယ်ဆိုရင်ဖြစ်နေတာနဲ့ မျောတာနဲ့ကြိုက်ပါမလားမကြိုက်တော့ဆိုရင်တရားရှုတာဟုတ်ပါမလားထိုင်စဉ်းစားရတာနော်ကိုယ်ဘာသာကိုယ်လည်းခွဲကြည့်ငါထိုင်တရားရှုနေတာလားထိုင်စဉ်းစားနေတာလားထိုင်ပြီးတော့လာအောင်မလားလို့မျောနေတာလားဒါလည်းခွဲကြအောင်နော်သို့မဟုတ်ဆိုရင်အချိန်တွေကုန်ပြီးတော့ညံမတဲပဲဖြစ်တတ်တယ်။ကဲနောက်တစ်ခုသွားမယ်နော်ဒီတန်လျက်ပမာမှတ်တင်ညာဆိုတာလေးဆိုကြည့်ပါအောင်အဲ့ဒါလေးအဲ့နှစ်ကြောင်းလေးပဲဆိုပါ။ အဲ့မှာပဲရထားနော်အဲ့တော့တန်လျက်ဆိုတဲ့စကားလုံးကိုတန်လှလို့ပဲပြောပြောတန်လျက်လို့ပဲခေါ်ခေါ်ပေါ့နော်တန်လျက်ဆိုရင်ဦးဇင်းတို့ကြားဦးတာရွှေသမင်းအလိုက်မားတိပမာဆိုတာဗါတယ်လေဘာထင်လဲ တန်လျက်ကိုရေထည့်ဆိုတော့တန်လျက်လို့ပြောလိုက်ရင်တန်လျက်ကြီးကရေပြင်ကြီးလိုပဲလို့ထည့်နေတာဟုတ်တယ်မဟုတ်လားတန်လျက်ဆိုတာအဲ့ဒါပြောတာမဟုတ်ဘူးမြေပြင်ကနေတက်လာတဲ့မြေကိုမြေငွေ့ကြောင့်မလို့တက်လာတဲ့လှိုင်းအပူလှိုင်းတွေပြောတာအဲ့ဒီအပူလှိုင်းတွေကတခါတလေကြိုက်ဟိုအဝေးကြီးမှာရှိတာရဲ့အရိတ်ကဒီမှာလာထင်တာကောင်းကင်မှာကောင်းကင်မှာထင်တဲ့အခါကျတော့တခါတလေကြိုက်မြေပြင်ကနေတွေ့တဲ့ဒီအပူလှိုင်းတွေ့တွေကရေပြင်ကြီးလို့လဲဒီပြင်ရိုးရဲနဲ့မှထင်နေတတ်တဲ့အပေါ်မှာတခါတလေကြတော့လဲ အဝေးကြီးမှာထင်တော့ဟိုအဝေးကြီးဟာကဒီမှာတက်တော်ကြီးတွေလို့ရွာတွေလို့ထင်တတ်တယ်အဲ့ဒီလိုမျိုးအရိပ်ထင်တာပြောတာတန်လျက်ဟာရေပြင်မဟုတ်ဘူးအရိပ်နော်အဲ့ဒါကြောင့်မလို့ဒါကိုထင်ပေါ်လို့ပြောတာကောင်းပြီဘုသူဒ္ဓဖြစ်ပေါ်ဒါလည်းစာလည်းဖတ်ကြည့်အောင်နော်တန်လျက်ပုံရိပ်မြင်မှုတဲ့အလေးတွေကိုလည်းစာဖတ်ပြီးသားဖြစ်အောင်အဘိဓိဇာအ ပါအဲ့လောက်ဆိုတော်ပါပြီနော်ဒါကခုနပြောတဲ့ဥပမာထင်အောင်လို့ပြောတာဒါတော့ဒီဆိုတော်ကြီးကခက်ကနဲ့ဘဒုတဲ့အဲဦးဇင်းတော့မရောက်ဘူးဟုတ်လားအဲ့နာလူတွေတင်ပါအဲ့နာမှာအန်းအန်းအင်းကြီးရှိအဲ့ဒါတော့နွေရတီရေခါမှာပေါ့အဲ့ဒီကဖြတ်သွားတာဆိုတော်ကြီးကဖြတ်သွားတဲ့ခါကျတော့ဒီအင်းပြင်းကြီးကအကြီးကြီးတဲ့ဖြတ်သွားတဲ့ခါကျတော့ဒီဖုံတစ်ထောင်းထောင်းနဲ့နေခင်းတဲ့တဲ့မှာဒီလိုင်းအပူလိုင်းတွေထားတဲ့ချိန်ကမှသွားတာအဲ့ဒီရဲ့အပေါ်မှာတဲ့အနီးကရွာအရေးကြီးဒီမှာထင်းနေတာ အဲ့လိုဒါတော့အဲ့ဒီအရေးကြီးကိုကြည့်လိုက်မယ်ဆိုရင်ထားပါတော့အပေါ်မှာဒီလိုမြင်နေရတော့ဒါတော့မသိတဲ့သူကတော့ဒီကနေခလန်းလန်းကရွာကြီးထင်တယ်ဆိုပြီးအဲ့လိုထင်တာပြောတာဒါကြောင့်စောစောကတမန်ကဒီရေလွတ်ထင်တယ်ဆိုတာကတမန်အနေနဲ့ကြည့်လိုက်တော့တောထဲမှာနွေရာသီမှာတောတွေတောင်တွေရေတွေခမ်းတဲ့အခါကျတော့ဒီတောတွေကထွက်လာပြီးတော့မှတောရဲ့ပြင်ပစ်တင်မှာများရေရမလားဆိုပြီးတော့ရှောက်ရှာရင်းနဲ့ဘင်ကြီးကိုတွေ့တော့အဲ့ဘင်ကြီးမှာကနွေရာသီခေါင်ခေါင်ဆိုတော့ဒီ ရေအငွေ့တွေကထွက်နေတာနေဟိုတော့မြေဘူးမြေငွေ့တွေထွက်ပြီးတော့အဲ့ဒီအငွေ့တွေကြောင့်လှိုင်းတွေဖြစ်ပြီးတော့မှဟိုးအဝေးကြီးမှာရှိနေတဲ့ဟာတွေကနော်အရိပ်တွေထင်းနေတခါတည်းတော့မရှိတာတည်းလည်းအရိပ်ကြီးတွေလို့ထင်းတော့အဲ့ဒီအရိပ်မှာ तू ကရေပြင်းကြီးလို့ရေလှိုင်းကြီးတွေလို့ဖြစ်နေတာဖြစ်နေတော့အဲ့ဒါကိုသမင်ကမြေတော့ तू ကရေစားတော့ဟောရှိမှရေကန်ကြီးရေအိမ်ကြီးရေပြင်းကြီးလို့ထင်ရင်လိုက်ရင်လိုက်ရင်ကနေအဲ့ဒီရှိတဲ့နေရာလေးရောက်ရောဘာမှမရှိဒီပြင်းပဲရှိတယ်မြေချောက်ကြီးပဲရှိတာလိုက်ရင်လိုက်ရင်ကနေတော့သမင်မောတည်တော့ဘောကြာတော့ နော်အဲ့ဒါမျိုးပြောအဲ့ဒါအရိတ်ထင်တာပြောတာနော်ဒါတော့အဲ့ဒီလိုပဲတဲ့သူမြမဆွေစုံကြမှာလည်းဖော်ပြထားတာရှိပါတယ်သူတို့ဒီဒီ OS ကိုဒီတက္ကန္တရာကြီးတွေဖြတ်တဲ့ခါကျတော့ဒီတက္ကန္တရာမှာ OS ရောက်မှသူကရေလေးတွေပါလေးရှိတာကိုရေလေးတွေပါလေးတောက်ကြတော့အဲ့တော့ရေမရှိတဲ့ OS မရှိတဲ့နေရာဒီမှာလည်းပဲတဲ့တဲပြင်းကြီးတွေမှာအဲ့ဒီဒီအပူလိုင်းထပြီးတော့အပေါ်ကြီးတွေမှာ OS တလို့အရေးကြီးတွေထင်တယ်တဲ့ဒါသူတို့ပြောထားတဲ့အရာတွေပေါ့နော် အဲ့ဒီလိုမျိုးနေအပူလမ်းကြောင်းလို့နေကင်းကြောင်တောင်နေကင်းနေပူတဲ့အချိန်မျိုးတဲ့တဲ့မျိုးမှာဖြစ်တာဒီလိုနေတဲ့တဲ့ကြနေတဲ့အချိန်မျိုးမှာဖြစ်တာနေတွေစောင်းနေတဲ့အချိန်ကြမှာဖြစ်တော့နော်နေအပေါ်တဲ့တဲ့ကြတဲ့အချိန်မျိုးမှာခုနအပူလိုက်နေထဒါပြီးလို့ရှိရင်အရိတ်တွေတခါတည်းလိုင်းတွနေထအဲ့လိုပြီးတော့ဘေးမှာရှိနေတဲ့အရိတ်တွေကလာပြီးတော့ထင်တာတဲ့ဒါကြောင့်ဒါတော့မသိတဲ့အဲလူဆိုရင်လည်းပဲဒါဒါကိုနားမလဲတဲ့သူတွေကရွာကြီးတွေရှိတယ်အိုအေစစ်တွေရှိတယ်နော်တမင်နေဆိုလို့ရှိရင်လည်းရေရှိတယ်ဆိုပြီးတော့လိုက်တဲ့ တကယ်သွားပြီးတော့အဲ့ဒီနေရာကိုရောက်လို့ကြည့်တဲ့အခါကျတော့တကယ်ရွာအဆက်အိုအဆက်အဆက်ရေကန်အဆက်ရှိရလားမရှိအရိတ်ကလေးပဲရှိတာဒီအရိတ်ကိုအကောင်ထင်ပြီးမှအဟုတ်ထင်ပြီးမှသွားကြည့်ရတာဟောလဲရောက်ဘာမှဖြစ်ဘူးခံနေမှာပါအဲ့ဒီလိုပဲတဲ့နော်တင်ညာရဲ့အမှန်မှားပုံဆိုတာကိုဖတ်ကြည့်အောက်မှာတင်ညာကအမှန်မှားပုံတင်ညာရဲ့ စာကစာကသူ့အတိုင်းကြီးပြောတော့တိုလွန်းတိုလင်းတိလွန်းတော့နားဖတ်တဲ့သူ နားထောင်တဲ့သူတွေကနားမလည်ဘူးဒါတော့ဦးဇင်းကဒါမာစီဆရာတို့ကြီးရဲ့တရားတဲ့ကလေးတွေထက်ထက်ပြီးတော့ဟောဘုဒ္ဓတာဖြစ်အောင်ထည့်ပေးထားတာပါစာတိုင်းဆိုရင် စာထဲမှာဘာမှမပါဘူးဒါပဲဥပမာလေးနဲ့ဒီလိုလေးပဲပြောတော့တိုလွန်းတော့လုပ်ငန်းသဘာဝတွေနဲ့ရှင်ပြီးတော့ပြောမှာတင်ညာဒီလဲယုံ nant တို့ဖြင့်သာဖွဲ့စည်းတိဆောက်ထားသည်ကို ယုံနာမှုမတွေ့ရပဲမြင်ရကြားရသိရသည်များကိုလူပဲနတ်ပဲပြမာပဲယောက်ျားပဲမိန်းမပဲစသည်ဖြင့်အလွဲမှားများကိုသာဆွတ်မှတ်ထား၏ထို့ကြောင့်ယုံနာတို့၏ကြောင်းကျိုးဆက်ဆက်ဖြစ်ဖြစ်နေမှုသဘောမှန်ကိုသိွက်မရအဲတော့လူတွေမှာတတ္တဝါတွေမှာမွေးကလေးကတည်းကခုနပြောပြီးလူဆိုတဲ့အမှတ်နော်အဲယောက်ျားမိန်းမဆိုတဲ့အမှတ်နဲ့အကုန်လုံးကဒီလိုကြီးလာတဲ့ခါကျတော့အတွင်းထဲကမူရင်းတဘာဝတိဆောက်မှုကိုသိခွင့်ရလားဆိုတော့မရတော့မရတဲ့ခါကျတော့မရတဲ့အတိုင်းပဲဒါအခိုင်အမာဒီလိုရှိတယ် ဟုတ်တယ်ဆိုတဲ့အမာခံအနေနဲ့မှတ်ထားလိုက်တာမှတ်ထားလိုက်တဲ့အခါကျတော့မိမိကဒါကိုသူ့ရဲ့တကယ်ယုံနာပရမတ်တွေရဲ့ကြောင်းကျိုးဆစ်ဆက်မှုကိုမသိတော့မသိတဲ့အတိုင်းကြီးပဲဒါအမာခံရှိနေတယ်လို့ထင်ပြီးတော့ဆွဲတာဟာအမှန်ကလူအကောင်အယုတ်ထဲပေါ်လာတယ်ဆိုတာကတန်လျက်ကနော်မြေပြင်ပေါ်ကအငွေ့ကြောင့်မလို့ရိတ်ထင်ပြီးအပေါ်မှာပေါ်လာတဲ့အရိတ်နဲ့တူနေတာပြောတာတကယ်အတွင်းထဲကိုအမာခံရှာတဲ့အခါကျတော့အနာရောက်လို့ဝိပဿနာဉာဏ်နဲ့တနည်းအရိယာတို့ရဲ့မဲ့ဉာဏ်နဲ့ဒေသေချာချာကြည့်လိုက်ပြီဆိုရင် စောစောတုန်းကထင်ခဲ့တဲ့လူတို့နတ်တို့ဟာမတွေ့သေးရလားမတွေ့တော့ဘူးဝိပဿနာဉာဏ်တွေပဲကြီးကြီးအရိယာမဉာဏ်တွေပဲအရိယာမဉာဏ်ကတော့ထားပါတော့နိဗ္ဗာန်ကိုသိတာနော်ဝိပဿနာဉာဏ်နဲ့အာကောင်းကောင်းနဲ့ရှုကြည့်ပြီဆိုတဲ့အခါကျတော့ယုံနံတို့ရဲ့ဖြစ်ဖြစ်ကိုပဲတွေ့တယ်ပုဂ္ဂိုလ်တ attva မတွေ့ဘူးအဲ့ဒါပြောတာဒါတော့စောစောတုန်းကတွေ့တာကအရေးသဘောမျိုးပြောတာဒါတော့ကောင်းပြီကိုယ်အတွေ့အကြုံရပြောရမယ်ဆိုရင်ကိုစဉ်အဲ့ဒီစပြီးတော့အာ ရိတ်သားတွေမှာအားထုတ်တဲ့အချိန်တုန်းကပထမဆုံးအချိန်ကပေါ့လေအားထုတ်တဲ့အချိန်တုန်းကတစ်ခါမှာနော်ရပောင်30ကျော်လောက်ဖြစ်ပြီးရောက်လာပြီဆိုတော့အဲကမ္မထန်အားထုတ်တဲ့ဆရာကလည်းတော်တော်ကြီးကြက်တယ်နော်ဦးဇင်းတို့ရမ်းနေဆိုတာတော်ရုံတိုင်ရုံကိုဟိုသူကလွယ်လွယ်မပေးဘူးပေါ့လေပြောချင်တာကအဲမင်းတို့ကစာတွေးတွေရှိထားတာမင်းတို့စာတွေနဲ့စိတ်ကူးနေမှာစိုးလို့ဆိုပြီးတော့တော်တော်ကြီးကိုကျင်းချင်းကြက်ကြက်ကိုသူကကင်တယ်ဆိုတော့တကယ်လည်းအားထုတ်ရတယ်ဆိုပါစို့ အားထုတ်တဲ့အခါမှာတစ်ချိန်မှာဘာဖြစ်တယ်လဲဆိုတော့ဦးဇင်းတွေ့ကြုံတာလူတွေကိုကြည့်လိုက်လို့ရှိရင်တေးတေးဘိန်းစီလောက်ကလေးတွေစူပြီးတော့ထားတဲ့ဟာမျိုးလေးတွေအပေါင်းပေါက်ကလေးတွေသွားတွေ့တယ်အာအဲ့ဒါတခါကျအဲ့ဒီအဆောက်ကလေးတွေဘေးနားတွေပါဖွာလန်ကျဲပြီးတော့ငါမျက်စိကဘာဖြစ်တယ်လဲမသိဘူးကြည့်လို့လည်းမကောင်းဘူးကြည့်လို့လည်းမကောင်းပုတ်ပွတ်နေတာပေါ့လေမျက်လုံးကအဲရေတွေကြည့်လိုက်ပြီးဆိုရင်ရေတွေကတော့ဘုံမင်းကကြပြီဆိုရင်ရေကိုဩကနဲ့ကြတာမတွေ့ဘဲနဲ့ဒီမုံကြီးစီလေးတွေကိုအိတ်ကိုဖြေးပြီးတော့မှ တွန်ချလိုက်တယ်လို့အစီလေးတွေကြာနေတယ်လို့မျက်စိတွေမြင်မျက်စိတွေပုတ်ပုတ်ကြည့်မျက်လုံးကဘာဖြစ်နေတယ်လဲမသိဘူးတရားထုတ်တယ်ဆိုတော့လည်းထိုင်ခြင်းကမှဲ့ရတာပဲများတာကိုဘေးလည်းသိကြည့်ရတာမဟုတ်တော့နော်မျက်လုံးကငါတခုဖြစ်နေသလားနှစ်ရက်မြောက်လောက်ကြာတော့ဟမ်ဒုတိယတစ်ချိန်တရားဆက်တဲ့အချိန်ကြာတော့အဲ့ဒီတိုင်ပိုလေးရှောက်တော့ဟာအဲအဲ့ဒါကြတော့ကမ္မဋ္ဌဆရာပြောတဲ့ပိုလေးဒါပဲဘယ်တဲ့တော့ဘယ်ပြောမလဲဟာအဲ့ဒါ ညံသဘောကမင်းဘာမှဖြစ်တာမို့မျိုးလုံးနဲ့ပွက်မနေနဲ့မင်းမျိုးလုံးနဲ့ပွက်မျိုးလုံးမဲ့နေလာလိမ့်မယ်ဆက်တာအားထုတ်ဆိုပြီးတော့ဒီလောက်ပဲပြောတာပေါ့လေဒါပြောချင်တာကဒီနေရာမှာဒီဘင်္ဂဆိုတဲ့သဘောတရားကိုရောက်တဲ့အခါမှာလူတွေကိုကိုယ့်ရဲ့ရှိနေတဲ့မျိုးလုံးနဲ့ပကတိကြည့်တာကိုမှအချိန်တော့မဟုတ်ဘူးပေါ့နော်ကြည့်တာကိုမှတခါတလေကြရင်မုံရင်းစည်းလေးတွေစုပြီးတော့လှုပ်ထားတယ်လို့မျိုးတခါတည်းအဲ့ဒါလေးတွေကအဲ့ဒီရဲ့လူရဲ့ပတ်ဝန်းကျင်မှာခုံနေတယ်လို့မျိုးဘာကြည့်လဲကြည့်လဲအဲ့ဒီလိုမျိုးလေးတွေတောတောတွေ့နေတယ်ဆိုတော့ဒါဟာဘင်္ဂရဲ့သဘောပြောတာ ဒီတိုင်းပဲဒီမှာနော်တမာရိညာရင့်တန်လို့လာပြီဆိုတဲ့အခါကြရင်စောစောလေးတုန်းကလူတရံပုံတရံပြည့်ညက်တွေထင်ထင်ရှားရှားကွဲကွဲကနေတကယ်ကြည်လာတာတောင်မှနော်လူတွေမှာအဲ့လိုမမြင်မဲနဲ့ခုနကအဲမုံကြီးစီတွေစုထားတဲ့ဟာကြီးကနေရွေ့နေတယ်လို့မျိုးရေတွေဘာတွေဆင်းနေလည်းပဲမုံကြီးစီအထုပ်ကြီးကိုတနေရနဲ့အဲ့ကိုဖောက်ချလိုက်တယ်လို့မျိုးအစီတွေကြနေတယ်လို့မျိုးသွားတွေ့တယ်အဲ့တော့ဒါတွေဟာပုံတရံပျောက်ပျောက်သွားတယ် နော်တစ်ခါတစ်ချက်တစ်ချက်မှာအဲ့တော့ပုံသဏ္ဍာန်ပြောက်တယ်ဆိုတဲ့အခါကျလို့ချင်းစောစောတုန်းကထင်ထားတဲ့ပုံသဏ္ဍာန်ကကိုတွေ့နေကြတိုင်းမတွေ့တော့ကိုကလည်းပဲမျက်လုံးတစ်ခုခုဖြစ်တယ်ပဲထင်တာအမှန်ကတော့မဟုတ်တာညာရဲ့သဘောတရားဒါတော့မိမိတို့မှလည်းဒါအာထုတ်တကဖြစ်ကောင်းဖြစ်လိမ့်မယ်နော်ဘာမှမျက်လုံးပွက်မနေတဲ့ဒါဘင်ကညာသဘောအဲ့ဒီဟာတွေမှာဖြစ်ပြီဆိုရင်တဲ့ဒီလိုညာမျိုးဖြစ်လာပြီဓာတ်တွေပို့ပြီးတော့ရင်းကျက်လို့ရေရှည်အာထုတ်လာပြီဆိုတဲ့အခါကျလို့ရှင်လူတယောက်ပုဂ္ဂိုလ်တ attva တယောက်ကိုကြည်ပင်ကြည်တော်လည်းပဲမိမိအနေနဲ့စောစောတုန်းကကြည်တဲ့အရာသည်မိမိထင်တယ်လို့မျိုးမဟုတ်တော့ဘဲနဲ့ ငကောတော့ကထင်တာနဲ့ဗျောင်းပြန်မျိုးတွေတွေ့တွေ့လာတတ်တယ်။ဗျောင်းပြန်တွေ့တာကတခါတလေကိုကမတွေ့ဘူးတော့ဟုတ်မှဟုတ်ရဲ့လားလို့ထင်ပေမဲ့တကကတကယ်ကတော့အမှန်ကိုမြင်နေတာ။နော်။ဒါတော့ဆရာသမားတွေကတော့ဒါပြန်ပြင်ပေးပါလိမ့်မယ်ဒီလိုတွေ့ရင်ဘာမှစိတ်ပူစရာမလိုခုနပြောသလိုမျိုးလုံးနဲ့လည်းပွက်စရာမလိုဘူး။တင်ညာသဘောတည်းဦးဇင်းတို့ကတင်ညာကိုစောစောကယောက်ျားကိုယောက်ျားအတိုင်းမိန်းမမိန်းမအတိုင်းပုံမှန်ပြဉ္ညာတရားနည်းနဲ့တင်ညာနဲ့စွဲပြီးတော့မှတ်ခဲ့တာဟာဝိပဿနာဉာဏ်နဲ့ဖောက်ထွင်းပြီးတော့ နော်တင်ညာပုံတရနဲ့ပျောက်လာတဲ့အခါကျရင်မြင်နေကြမဟုတ်တဲ့အတွက်ကိုယ်စိတ်ထဲမှာဇနိုးဇနောက်ပူတဲ့သဘောလေးတွေဖြစ်တယ်စိတ်ပူတဲ့သဘောအမှန်ကတော့ဒါဘာမှပူစံမဟုတ်ဘူးဝိပဿနာဉာဏ်ရဲ့သဘောသာဖြစ်တယ်နော်ဒါတော့လုပ်ငန်းထဲမှာတွေ့ဘူးမှဒါလေးဒါလေးကလည်းတနေ့ပြောလို့နားထောင်လို့ကောင်းတယ်ဒီတိုင်းဆိုလို့ရှိရင်တော့ဘာမှဒီစာတွေအရသာမရှိဘူးဒါတော့ကောင်းပြီဝိပဿနာအားထုတ်ရသမာဓိဉာဏ်ရင့်တန်လာသောအခါနဲ့ကပုဂ္ဂိုလ်တတ္တဝါယောက်ျားမိန်းမဟူသည့်တင်ညာ၏လှည့်စားချက်သာဖြစ်ကြောင်းထင်ရှားလာ၏ အမှန်တကယ်ရှိတဲ့ယုံ nant တို့၏ခန္ဓာမဆက်ဖြစ်ဖြစ်နေမှုကိုမြင်လာကအနိစ္စဒုက္ခအနတ္တသဘောတရားများဒါရှိကြောင်းသိမြင်လာတော့၏ဒါပြက်တာပျောက်တာပေါ်လာတာခုံနေတဲ့ဆိုတဲ့သဘောလေးတွေဒါပျောက်နေတဲ့သဘောအသက်ပေါ်လာလဲအဟောင်းပျောက်သွားလဲအသက်ပေါ်လာလဲဆိုတဲ့သဘောတရားလေးတွေမြင်လာတာဒါဆိုရင်တော့ငါတို့ရဲ့ခန္ဓာကိုယ်ထဲမှာဖွဲ့စည်းကြတဲ့ရုပ်တွေနဲ့နေသည်အနိစ္စသဘောဒါကိုပြောတာတချို့ကြတော့လည်းပဲဒုက္ခဆိုတဲ့เนาะကိုယ်စိတ်နဲ့ အဲကိုယ်အလိုနဲ့မကြိုက်ဖဲနဲ့ဖြစ်နေတဲ့ဒုက္ခသဘောမကောင်းတဲ့သဘောပေါ့နော်အဲတကယ်ကိုနာကျင်ကြိုက်ခဲမှုကြောင့်မလို့ဒုက္ခသဘောထင်ရှားတာရှိပါတယ်ပြီးတော့လည်းပဲကိုယ့်ရဲ့ဆန္ဒနဲ့ဖြစ်နေတဲ့ယုံနံသဘာဝနဲ့တခြားစီဖြစ်တဲ့အတွက်အလိုဆန္ဒနဲ့မကြိုက်လို့အနတ္တသဘောဒီသုံးမျိုးတစ်မျိုးမျိုးထင်လာတတ်ပါတယ်တဲ့ဒါကြောင့်ဆိုကြည့်ရအောင်တင်ညာအမတ်တန်လျက်ဘုံဟံအနိစ္စပဲမမြဲအမှန်ဖြစ်ဖြစ်မစဲ ဆင်းရဲပူပန်အနတ္တမัจจဧဝကံတင်ညာအမတ်တန်လျက်ဘုံဟံအနိစ္စပဲမမြဲအမှန်ဖြစ်ပြမစဲဆင်းရဲပူပန်အနတ္တမัจจဧဝကံတင်ညာအမတ်တန်လျက်ဘုံဟံအနိစ္စပဲမမြဲအမှန်ဖြစ်ပြမစဲဆင်းရဲပူပန် အနတ္တမကြဧဝကံနောက်တစ်ခုက မပြောတုံးပမာသင်္ခါရသင်္ခါရခန္ဓာကဘာနဲ့တူလဲဆိုရင်မပြောတုံးနဲ့တူပါတယ်တဲ့ gain အဲ့ဒါလေးပထမအာနှစ်ပိုက်လောက်ဖတ်ကြည့်ရအောင်နော် gain

ချစ်ချစ်ပဲဖြစ်နေချစ်ချင်းပဲလို့ပြောအဲ့နေရာလေးပြင်ထားလိုက်နော်တပ်ပုံကတေချာမဖတ်မိဘူးဟောတယ်ကရိုက်ရိုက်ပြီးတော့ပုတ်ပေးလိုက်တာ ਨੇ အဲငပြောတုံးဆိုတာကအလုံးတီးပြီးသိကြပြီးတဲ့တိုင်သူ့မှာနှစ်ဆိုတာမရှိဘူးတဲ့ဒါတော့ငပြောပဲမမြင်ဘူးတဲ့သူတယောက်ကအိမ်တိုင်းလိုချင်းလို့တော့တဲ့သွားငပြောတော့တဲ့ရောက်တော့ငပြောပင်ကြီးတွေရှည်ဖြောင်းမှန်ကြီးတွေတွေ့တော့ သူကဒါကြီးကိုဟာဒါကြီးတဲ့အိမ်တိုင်းလောက်အောင်ကောင်းပါပဲဆိုတော့ခုတ်အရင်ကခုတ်နောက်တစ်ပတ်ခွာကြည့်မပြီးသေးဘူးနောက်တစ်ခါခွာကြည့်နောက်တစ်ခါခွာကြည့်ခွာရင်ခွာရင်လည်းနောက်တော့ဗာလေဥရန်ကြီးတွေရောက်တယ်အနဲ့ရှိရလားမရှိဘူးတလွာချင်းတလွာချင်းကွာသွားတယ်အဲ့ဒီလိုပဲတဲ့သင်္ခါရဆိုတာကြတော့တိတဲ့တိုင်သင်္ခါရကစေတသိက်စေတနာစေတသိက်ဥဆောင်တဲ့90ဆိုတော့တို့ရဲ့လုပ်ငန်းတွေတို့ရဲ့ function တွေကမများဘူးလားအများကြီးပဲတို့လုပ်နေတာတွေကအဲ့ဒီလုပ်နေတာတွေကိုငါပြောပါဥပမာထားလိုက် ဒါတော့တစ်ခုချင်းတစ်ခုချင်းလုပ်နေတာတွေကိုစေရနာကဥဆောင်ပြီးကောင်းတဲ့မကောင်းတဲ့ဒုစရိုက်လုပ်ငန်းတွေကိုလည်းလုပ်တယ်ကောင်းတဲ့ဒုစရိုက်တွေလည်းလုပ်တယ်နော်အာထားပါတော့လောဘတက်လောဘဖြစ်တာတွေလည်းလုပ်တယ်နော်ပြီးတော့သူရဲ့ဆန့်ကျင်ဘက်ကအာလောဘဆိုတဲ့လူရတဏ္ဍပေးတာကဏ္ဍလည်းမလုပ်ဘူးလားအဲအဲ့လိုတွေလုပ်နေတာဒေါသလည်းရှိတယ်မေတ္တာလည်းရှိတယ်မောဟလည်းရှိတယ်ပညာလည်းရှိတယ်အကောင်းနဲ့မကောင်းမကောင်းတော့အဲ့လိုအတွဲလိုက်အတွဲလိုက်အတွဲလိုက်သွားနေတယ်သွားနေတော့သူ့ရဲ့ကာယကံရောဝစီကံရောမနောကံရော ကံသုံးမျိုးလုံးကဘာပဲလှုပ်ချင်လှုပ်ချင်စေတနာလေးကဒီသူတို့လှုပ်ချင်တဲ့လုပ်ငန်းလေးတခုပြီးအောင်သွားပြီးတော့တိုက်တွန်းပေးရတယ်နှုတ်ဆော်ပေးရတယ်နှုတ်ဆော်ပေးရတယ်ဒီနေ့ push လုပ်ပေးရတယ်သွားသွားပြီးတော့ဒီနေ့ပြောရမယ်ဆိုလို့ရှိရင်တော့อืมပညာကသိကျင်တယ်ပဲထားเนาะစဉ်းစားနေတယ်တွေးနေတယ်အရာတခုကိုတွေးနေတယ်ဆိုရင်ပညာကသိတာပဲရှိတယ်ဒါပေမဲ့ तू နဲ့လောက်ရမဲ့လုပ်ငန်းတွေကိုเนาะဒီသိရမဲ့လုပ်ငန်းကြီးကိုသေးသေးချာချာ စဉ်းစားခြင်းတွေးခေါ်ခြင်းလုပ်ငန်းတွေကိုဖြစ်အောင်လုပ်တဲ့ဟာကြတော့စေတနာပါမှလုပ်လို့ရတယ်။သင်ပညာကသိရမဲ့နေရာကြမှာ तू ကဘိုင်ဘိုင်ခြားခြားနဲ့သိတယ်။ဒါပေမဲ့သိမှုလုပ်ငန်းကြီးတစ်ခုလုံးကိုပြီးသွားအောင်လုပ်တာကြတော့စေတနာပါမှလုပ်လို့ရတာ။ဆိုတော့သိခြင်းလုပ်ငန်းတစ်ခုပြီးအောင်ဘသူကဥဆောင်ပေးရလဲဆိုရင်စေတနာကဥဆောင်ပေးရတယ်။ဒီတိုင်းပဲမသိအောင်ကလည်းဒီတိုင်းပဲ။ဟာမောဟဖြစ်ပြီဆိုလို့ရှိရင်သိခြင်းတဲ့အကြောင်းအရာ အော်မြုပ်တဲ့ထက်မြုပ်နဲ့တဲ့ထက်နဲ့ကွယ်တဲ့ထက်ကွယ်ပျောက်တဲ့ထက်ပျောက်လို့သူဖုံးတလွာချင်းဖုံးတလွာချင်းဖုံးမောဟကလှုပ်ပေးထားတာဒါလည်းပဲဘယ်သူပါမှလဲစေရနာပါမှကဲဆိုတော့ထားပါတော့အဲ့ဒါကိုနော်စိတ်ထဲကနေကြံစီမယ်ကြံစီတော့ကလည်းမသူပါလဲစေရနာပါတယ်နော်အေးပါဇက်တင်းနေသွားမေးမယ်မေးတဲ့အခါကျတော့မေးတဲ့စကားလုံးတွေပြောအောင်လည်းပဲထွက်လာအောင်လည်းပဲဘသူကကောင်းဆောင်လဲဆိုစေရနာပဲဟာမဖြစ်သေးဘူးငါတော့ကြောင်းသွားတဲ့အောင်ကဖြစ်မယ်ကြောင်းကိုသွားရကာယကံ ဘသူပါလဲစေရနာလေးကင်ဟာမဖြစ်သေးပါဘူးငါသွားမေးလိုက်ဦးဆိုတော့သွားမယ်ဆိုကြတဲ့ဒီလို6ရောက်ကမပြင်ရဘူးလားပြင်ရတယ်ဒါတော့သွားတာကတော့သူ့ရဲ့ destination ရှိတဲ့အထအကြောင်းကိုသွားမယ်ဒါပေမဲ့လောလောဆယ်အကြောင်းကိုသွားမယ်လို့ destination ထားပြီးမယ်လည်းပဲဘာကိုအရင်မှမှာလဲ6ရောက်ကိုအရင်မှမှာ6ရောက်မပါဘဲနဲ့သွားလို့ရတာမဟုတ်ဘူးဒါတော့6ရောက်ကြီးကိုမဖို့စစ်ကပြောင်းမသွားဘူးလားဟာခြေလန်းနဲ့ခြေလန်းနဲ့သွားမယ်ဆိုတဲ့အကြီးကတခါတည်း on လောက်ထားလိုက်တာသွားနေတာဒါတော့ လုပ်နေတဲ့လုပ်ငန်းတစ်ခုဟာဦးဇင်းတို့ကြားမှနေတဲ့လူတယောက်နော်သွားတဲ့အခါမှာခြေတလန့်တလန့်မှာသွားတယ်လို့ကိုယ်အတိပါသလားမပါဘူးနော်သွားမယ်ဆိုတော့ကွန်မန်းတော့ပေးထားပြီးပြီနော်ငါသွားမယ်ဘာပဲစဉ်းစားစဉ်းစားနော်ပြေးနေတယ်ဆိုလည်းပြေးနေမှာပဲသွားနေလည်းပုံမှန်သွားနေမှာပဲဒါပေမဲ့တလန်းချင်းတလန်းချင်းမှာအစကနေအဆုံးကိုယ်စိတ်တတိပါရဲ့လားဆိုတော့မပါဘူးကိုတွေးချင်တာတွေးသွားတာသွားမယ်ဆိုအတီလေးကိုတော့ on ထားလိုက်တယ် အဲ့ဒီတော့အဲ့ဒီသွားနေတဲ့အခါမှာဦးဇင်းတို့ကသွားတာလွယ်လွယ်လေးပဲဘာမှမဟုတ်ဘူးလို့ပဲသွားတဲ့အမူအရာတစ်ခုမှာအဲ့ဒါတော့ကောင်းပြီနော်လေဖြတ်တဲ့လူတယောက်နော်လေဖြတ်ပြီဆိုတော့ခြေထောက်ကနှစ်ဖက်လုံးလက်တယ်နဲ့ပြန်ပြီးတော့မှသူကတရဖက်လောက်ရတော့မှလေသူကရက်ပါဆိုတဲ့အခါကျတော့သူတို့ကိုပထမဆုံးနော်ရေဟာမှာစတဲ့နေ့တွေ့ဘူးတော့မလားဟာတခါလေခြေထောက်ကလေးတစ်ဖက်ကိုလှုပ်ဖို့လေ အလှုပ်လေလှုပ်လာမှပါလေကမ္မွန်ကမ္မွန်နာအော်လိုက်ရတာဘေးတွေကလည်းဆရာမတွေဟုတ်တယ်မလားနော်အာတခါဘေးကနေကူရတာလေဒီ physical therapy တွေယူတဲ့လူတွေဟာခြေထောက်တစ်ခုလှုပ်ဖို့ဘယ်လောက်ခက်တယ်လဲသူမှသူစိတ်ထဲကခံတာဟာလှုပ်လေမလေဆိုဟုတ်ခြေထောက်စိတ်ကမတယ်တဲ့ခြေထောက်ကမပါတာတဲ့ကဲခြေထောက်ကမပါဘူးခြေထောက်တစ်ဖက်ကိုလှမ်းဖို့သူတို့မှလှုပ်နေရတာခါတဲ့ဘေးကလည်းဝလုံးတန်းနေနဲ့ဂျိုက်တောက်တင်းနဲ့နော်ဒီခြေထောက်တလှမ်းသွားဖို့ကိုဘယ်လောက်ခက်တယ်လဲဆိုတာဆိုတော့သူ့ခြေထောက်မှာ तू မတာနော် အနောင်လည်းတစ်ဖက်ကိုကြွပြီးကြွဘယ်ကြကြကြလဲဒီလိုဖြစ်သွားပြီကြကြကြဩလို့ဒီကြွတာရဲ့အမူအရာတစ်ခုဟာကျမ်းမာနေတဲ့သူတွေဖို့တယောက်ကဘာမှမခက်ပေမဲ့လေဖြတ်ထားတဲ့ပုံကတော့ဒီဖနောက်ကြွဖို့ကိုမနဲ့လုံနေရတာနော်ဒီကြွနေတဲ့မွေးလေစက်ကနေတွန်းနေတာဒါတွန်းနေတာသူပို့နေတာတခြားတခြားဖြည်းဖြည်းကိုအခွေကနေဖြစ်သွားပြန်ပြီခြေထောက်တစ်ဖက်ဟိုဘက်မရောက်ဘူးဆိုတော့အဲ့ဒီခြေထောက်တစ်ဖက်ကိုသွားနေအောင်ဟာဦးဇင်းတို့စိတ်တည်းရဲ့စိတ်အားဘယ်လောက်ထိပါဝါကြီးတယ်လဲဆိုတာပြောတာ စိတ်တရားဦးဆုံးတော့အဲ့ဒီလိုလုပ်တဲ့အတွက်ဘာမှမသွားဘူးဆိုတဲ့နော်ပြောရမယ်အသေးပဲဒီခြေထောက်ဟာဒါပေမဲ့အဲ့ဒီခြေထောက်ကိုဦးဆုံးတို့ကစိတ်နဲ့ခိုင်းနေတာစိတ်ကသွားမယ်လဲဆိုရောခြေထောက်တရားကြွမသွားဘူးလားအေးအဲ့ဒီလိုပေါ့တက်လာအောင်ပြန်ကားလာအောင်နော်ဒီလိုမှမယ်နော်ပြီးတော့တဖြည်းဖြည်းနဲ့ခြေထောက်ကဒူးကခွေမယ်ပြီးတော့ရှေ့ကိုတွန်းလိုက်မယ်ပြီးတော့ခြေထောက်ကိုတွန်းတဲ့အားကနေအောက်ကိုချမယ်ပြီးတော့အဲ့ဒီဘက်ကိုအားနဲ့ဖိမယ်ပြီးတော့ဘယ်ဘက်ကခြေထောက်ကို အသားလေးဖွာလိုက်မယ်ကဲကို့ဘာသာကိုအခုလမ်းသွားတယ်အဲ့လိုပြောတာပြောပြီးတော့မဘူးလားခါမမပါဘူးဒီတိုင်းပဲပြက်ပြက်ပြက်ပြက်နေသွားလိုက်ကြတာအဲ့ဒါလိုမသိချင်းဒီဘလို့လို့ပြီးတော့မှဝိပဿနာအထုတ်တော့ကသိမတော့ဘူးနဲ့ကဲခြေတလန်းရဲ့ခက်ပုံပြောတာအဲ့ဒါလောက်ခက်တယ်ဒါတော့အဲ့ဒီလိုအသေးကြီးဖြစ်နေတဲ့ခြေထောက်ကိုပထမငါသွားမယ်ဆိုတဲ့စိတ်က command ပေးလိုက်တာနဲ့တပြိုင်တည်းသူ့ရဲ့ရုပ်တွေကပေါ့မယ်ပေါ့ရမယ်ပေါ့ ကြွမရကြွချမရချအတွန်းမရတွန်းချမရချနင်းရမရနင်းပြီးတော့ shift လုပ်တယ်ဟိုဘက်ကိုတခါပြောင်းခန္ဓာကိုယ်ဝိကဟိုဘက်ရောက်သွားပြီနော်တခါပြန်လှမ်းအဲ့ဒီလုံနေတာဟာတိတ်မြန်နေတာပဲအဲ့ဒီမြန်တာတွေကအလုံးကစိတ်က command ပေးတဲ့အတွက်စိတ်ကြောက်ဟောဒီရုပ်တွေကပေါ်သွားတာမလာတာချပြီးတာအဲ့ဒါတွေအကုန်လုံးကိုစိတ်ကနဲ့ command ပေးပြီးတော့ဖြစ်ပေါ်လာတဲ့ရုပ်တွေဖြစ်လို့အတွင်းထဲမှာရှိနေတဲ့ဝါရောရဲ့ တခါတည်းကံမှုတွန်းမှုပေါ့မှုချမှုလဲမှုဆိုတဲ့သဘောတွေပေါ့နော်ဒီတက်ကြီးလေးပါပဲပြောကြပါစို့အဲ့ဒါကြီးအားလုံးကသူ့အချိုးအစားအလိုက်လိုအပ်တယ်လို့လှုပ်သွားတာလှုပ်သွားတဲ့အခါကျတော့ဟောဒီခြေတလန်းအတွင်းမှာဟာဘုရားတို့ခြေထောက်ကြီးအသေးကြီးကိုဘာမှမသိတဲ့ခြေထောက်အသေးကြီးကိုရောက်အောင်ပို့ပေးတာစိတ်ကြောင့်ပို့ရောက်သွားတာဒီစိတ်ရဲ့ပါဝါဘယ်လောက်ပြင်းတယ်လဲဆိုတာနော်ဒါတော့အဲ့ဒီလိုမျိုးနဲ့ဦးဇင်းတို့ရဲ့ခန္ဓာကိုယ်ရဲ့ဒီသွားပုံကိုဒီလိုနည်းနဲ့ ရလုတ်တိဆောက်ထားတာတိဆောက်ထားတဲ့ခါကြလို့ရှင်ဒီတပိုင်းချင်းတပိုင်းချင်းတပြက်ချင်းတပြက်ချင်းမှာကျမ်းမာနေတဲ့သူဖို့ကဘာမှမသိပေမဲ့မကျမ်းမာတဲ့သူဖို့ကစိတ်ကတင်းပြီးခါတိုင်းမိုင်းကုန်တင်းပြီးမသလားဆိုမမဘူးတုံတုံတုံတုံနဲ့ဖြစ်မနေဘူးလားအေးလေစိတ်ကကွန်မန့်ပြီးပြီမဲ့ဒီရုပ်ကြီးကသူပွေးတယ်လို့မခံမခံခိုင်းလို့မရဘူးဖြစ်နေပြီကိုခိုင်းလို့မရတဲ့အခါကျတော့စိတ်ကကွန်မန့်ပြီးပြီမဲ့သွားမယ်သွားမယ်လှုပ်တော့လှုပ်တော့မတော့မတော့ဆိုမှမရလားအေးအဲ့ဒီကြမှာ ဒီရုပ်တရားဒီလိုဖြစ်နေပါလားဆိုတာအဲ့မှာသိတာတပိုင်းချင်းတပိုင်းချင်းသူတင်းယူရတာရှစ်ကိုပြီးတော့မှခြားယူရတာတုံတုံတုံတုံနဲ့ဒါတော့အဲ့ဒီမှာအပိုင်းပိုင်းလဲအပြက်ပြက်လဲအပြက်ပြက်လဲဒါလေးဒီလိုလိုတုံတုံတုံတုံနဲ့သွားတဲ့ခါကျမှဩငါတို့ခြေထောက်တရားတွန်းအားဟာမြန်လွန်းလို့ဒါရုပ်ကနေရုပ်ကနေရုပ်ကနေသွားတာပဲတကယ်တမ်းကျတော့ဗာလဲပြက်ပြက်ပြက်ပြက်ပြက်ပြက်ပြက်ပြက်ခြားလိုက်ပြက်ပြက်ပြက်ပြက်ခြားလိုက်ဒီလိုခြားနေတာအဲ့ဒါမျိုးဒါတော့အဲ့ဒီဟာကြီးကိုခိုင်းနေတဲ့ခါမှာဒီအမူအရာကြီးဖြစ်အောင်လို့ဘသူကခိုင်းနေလဲဆိုရင် စေတနာဥဆောင်တဲ့စိတ်တွေကနေခိုင်းနေတာလို့ပြောချင်တာကဲဒီပါဇက်ကြီးလှုပ်အောင်လဲဒီတိုင်းပဲရှားတွေလှုပ်အောင်နော်အနေထားမှန်းအောင်စိတ်ကတွေးအောင်ဒါတော့ဒီကာမတွေးတာတွေစဉ်းစားတာတွေနော်ပြောတာတွေဆိုတာတွေကကြားမှနေတဲ့သူကတပြိုင်တည်းလုပ်နေတယ်လို့မထင်ဘူးလားခြေထောက်ကလည်းသွားရစ်ပါဇက်ကလည်းပြောရစ်စိတ်ကလည်းစဉ်းစားရစ်ဟောဒါဟာတပြိုင်တည်းလုပ်တယ်လို့ထင်လောက်အောင်ကိုမြင်တယ်ဒါပေမဲ့ တကယ်တမ်းကျတော့စဉ်းစားတဲ့အချိန်ကမှစကားပြောတာနဲ့မဆိုင်ဘူးစကားပြောတဲ့အချိန်ကမှလာနာနဲ့မဆိုင်ဘူးသွားတော့သွားနေလိမ့်မယ်ဒါပေမဲ့စိတ်ကတခြားစီရောက်နေတယ်လို့ပြောတာသူအတိတကယ် attention ပေးနေတာတစ်ခုစီပဲသွားတယ်ဒါကြောင့်စိတ်ကအဲ့ဒါလောက်မြန်နေတဲ့အတွက်ကြောင့်တပြိုင်တည်းလို့ဖြစ်တယ်လို့ထင်ရုပ်တွေကလည်းတပြိုင်တည်းပဲဖြစ်နေတယ်လို့ရုပ်ချက်ချင်းသွားတယ်လို့ထင်ပေမဲ့တကယ်တမ်းကျတော့စိတ်ကလည်းသူ့အပိုင်းလိုက်အပြတ်လိုက်သွားတယ်ရုပ်ကလည်းအပိုင်းလိုက်အပိုင်းလိုက်အပြတ်လိုက်အပြတ်လိုက်ပဲသွားပါတယ်အဲ့တော့အဲ့ဒါတွေဟာ ကာယကံဝစီကံမနောကံလှုပ်ရှားမှုတွေမှန်သမျှမှာလူတွေထင်တာကဒီသုံးခုလုံးကိုအတ္တတော်လကောင်းငါကတော်လကောင်းဒါလုံနေတယ်ကြံနေတယ်လို့ထင်ပေမဲ့တကယ်တမ်းကျတော့အတွင်းထဲမှာဟိုးအနှစ်ကိုရောက်ကြည့်တဲ့အခါကျရင်ဘသူခိုင်းတယ်လဲဆိုတော့စေတနာဥဆောင်တဲ့စေတသိက်တွေအလုံးလုံးတယ်လို့မှတ်ပါဘသူတွေလုံးလုံးလဲစေတသိက်တွေ နော် तू လိုအပ်ရ तू ကရုနဲ့ तू လှုပ်သွားမယ်နော်ကောင်းတဲ့ခါမှာလောဘဒေါသအဲမကောင်းတဲ့ခါမှာလောဘဒေါသမောအကုသိုလ်စေတသိက်တွေနဲ့သွားမယ်ကောင်းတဲ့ခါမှာတတတိတိဝိရိယပညာဆိုတဲ့စေတသိက်တွေနဲ့သွားမယ်ပေါ့ကောင်းတဲ့ဘက်နဲ့မကောင်းတဲ့ဘက်ဒီနှစ်ခုကိုစေတနာနှစ်ဖက်လုံးကောင်းဆောင်ပြီးတော့မှဝိဇ္ဇနုကဒီအာကုသိုလ်ပဲလှုပ်ချင်းလှုပ်ချင်းကုသိုလ်ပဲလှုပ်ချင်းလှုပ်ချင်းဒီအဲကိုယ်ရဲ့နှုတ်ရဲ့စိတ်ရဲ့ဒါမသုံးရတော့ဘူးလားသုံးရမယ်ဆိုရင်အဲ့ဒီသုံးလိုက်တာနဲ့တပြိုင်တည်းဘသူပါလာပြီလဲစေတနာအဲ့ဒီလှုပ်တဲ့ဟာဒီမှန်သမျှကို မသိတဲ့သူတွေကအတ္တကခိုင်းတယ်သိတယ်ကြံတယ်တွေးတယ်လှုပ်တယ်ထင်တယ်ဒါပေမဲ့တကယ်အတွင်းပရမအရှိကတော့ဘာလဲဆိုရင်စေရနာဥဆောင်တဲ့စေတသိက်50အဲ့ဒါလှုပ်လှုပ်တယ်လို့ပြောတာဒါတော့သူတစ်ခုချင်းတစ်ခုချင်းခွာလိုက်တဲ့အခါမှာကြိလိုက်တဲ့အခါမှာငါတွေ့သေးရဲ့လားအေးငါပြောဘက်ကိုတလွာချင်းခွာတော့အနဲ့မတွေ့သလိုပဲတဲ့နော်စေရနာဥဆောင်တဲ့စေတသိက်တွေတစ်ခုချင်းကိုခွာကြည့်တဲ့အခါကျတော့ငါဆိုတဲ့အတ္တအတွင်းထဲမှာအနဲ့ဖြစ်ကြရဲ့လားဘသူတွေလှုပ်လှုပ်တယ်လဲဆိုတော့စေရနာဥဆောင်သောစေတသိက်များအလှုပ်လှုပ်တာပါတကယ် ထင်တဲ့အတွင်းနဲ့အတ္တငါဆိုတာရှိသေးရဲ့လားမရှိတော့ဘူးဒါကြောင့်ငါပြောတော့များအဖခွာကြည့်လို့ရှိရင် အနှစ်သာရမတွေ့သလိုပဲတဲ့ဒီစေတနာဥဆောင်တဲ့စေတသိက်တွေလှုပ်ရှားမှုကိုသာဖယ်လိုက်စမ်းပါငါဆိုတာမရှိတော့ဘူးဒါကိုပြောတာပါဒါကြောင့်ဆိုကြည့်အောင်ဆောင်းပုဒ်ကလေးငါပြောတူစွာအနိစ္စပဲမမြဲအမှန် ဖြစ်ဖြစ်မဆဲဆင်းရဲပူပန်အနတ္တမကြဧဝကံငပြောတူစွာသင်္ခါရခံအ ခိုင်းနောက်တစ်ခုသွားကြစို့နော်နောက်တစ်ခုကမြက်လက်ပမာဝိညာဉ်ပါတဲ့ဝိညာဉ်ကတော့ဘာနဲ့တူလဲမြက်လက်သမားနဲ့တူတယ်တဲ့မြက်လက်သမားကဒါအဲသူတကယ်အရှိနဲ့ပြတာနဲ့နောက်ရှိတာနဲ့ကြိုက်တာမဟုတ်ဘူးတဲ့လူတွေကိုလှည့်စားပြထားတာဒါကြောင့်ဝိညာဉ်ရဲ့အတိကလည်းပဲတကယ်အရှိနဲ့တိနေတာနဲ့မကြိုက်ဘူးဆိုတဲ့အကြောင်းကိုမြက်လက်သမားနဲ့ဥပမာပေးပြတာကိုဒီနှစ်ပိုက်လုံးတစ်ခါတည်းဖတ်ကြည့်ရအောင်စိတ်ဝိညာဉ်သည် ကဒီအသေးစိတ်ကိုဦးဇင်းဒီမာလုကျဗုဒ္ဓသုတ်တန်တုန်းကဟောခဲ့ပူပါတယ်နော်ဒိဋ္ဌိဒိဋ္ဌာမတ္တန်ဆိုတဲ့နေရာလေးတွေနဲ့ပတ်သက်ပြီးဒါတော့ဒီနေရာမှာကအမ်ဝိပဿနာအားထုတ်တဲ့ပုံကိုယ်တွေအတွက်ပဲပြောလို့အဆင်ပြေပါတယ်နော်တာမန်ပုံကိုယ်တွေအတွက်ပြောရတာကဥပမာပေးရတာကိုတော်တော်ခက်ပါတယ်ဒါကြောင့် ဘုရားတို့ကြည့်တဲ့အခါမှာနောက်ကြီးကနေပြောနေတာကိုရှေ့ကလူတွေအတွက်နားလည်ဖို့ခက်တယ်လို့ဆိုဆိုဘာနာမခံထားတာဒါတော့ तू ပြောမယ်ဆိုလို့ရှိရင်တာမန်ပုဂ္ဂိုလ်များမြင်မယ်ဆိုရင်တော့ဒါမြင်တဲ့အရာဝတ္ထုကိုကြည့်ပြီးတော့အဲမြင်နေတဲ့ဟာယောက်ျားတယောက်ကိုမြင်ဒါယောက်ျားပဲမြင်တာမိန်းမဆိုရင်မြင်တာမိန်းမပဲနော်ရှည်တဲ့တိုးတဲ့ဖြူတဲ့မဲ့တဲ့တိတဲ့မတိတဲ့စသည်ပညာတွေအကုန်လုံး तू ပြောလို့ရတယ်ပြီးတော့မြင်နေတာဘာတူလဲ လူတယောက်ကိုကြည့်ခိုင်းလိုက်တယ်မြင်သလားမြင်တယ်မြင်တာမသိလဲမြင်တာငါမြင်တယ်ဟောဒီလိုမဖြစ်ဘူးလားမြင်တာငါပဲနော်ငါကမြင်တယ်မြင်တဲ့ဟာဒီငါပဲအဲ့ဒီလိုမျိုးမြင်နေတဲ့အရာဒီကြည့်နေတဲ့ပုံကိုလည်းပဲငါအနေနဲ့ဆွဲတယ်ဆွဲတဲ့အခါကျတော့ခုနကအတွင်းထဲမှာရှိနေတဲ့တကယ်အရှိပရမတ်တွေအလုံးလုံးထားနဲ့အပြင်ဘက်ကပြောတာနေရမကြိုက်တော့ဘူးတဲ့ဒါကြောင့်ဒီနေရာမှာမြင်တာကိုဒီဘယ်လိုအချိန်မှာပညာကိုရောက်သွားတယ်လဲပေါ့နော် အဲဘယ်ချိန်မှာပညာအဆင့်တိတဲ့အဆင့်ကိုရောက်သွားပြီးတော့ဘယ်နေရာမှာတော့ပရမတ်အဆင့်မှာပဲရှိသေးတယ်လဲဆိုတာကိုဘုရားရှင်မလုကြဗုဒ္ဓတုတ်တန်တွေကပြောခဲ့တဲ့ဟာလေးကိုပဲပြန်ပြီးတော့နည်းနည်းအခြေခံပြီးတော့ပြန်နှွေးတဲ့အနေနဲ့ပေါ်လာအလုံးတော့တိကြပြီးသားလို့ပဲယုံကြည်ပါတယ်မှတ်မိပါလဲမနော်မှတ်မိပါလဲဥမထင်ပါလားအဘိဓမ္မာဟိုရဲမလောက်တာလဲအဘိဓမ္မာဆရာလဲနည်းနည်းရထားတာကြာပြီဆိုတော့အဘိဓမ္မာတွေလည်းအခုလို့အေးခဲတောင့်တင်းကုန်ပြီနော် အဲ့တော့နည်းနည်းလေးပြန်ပြောအောင်နော်ဒီမြင်သိမှုစသည်ဝိညာဉ်၅ပါးအတိတက်တက်မှာကအစင်းယုတ်အတန်ယုတ်စသည်ပရမတ်ကိုသာတည်သေး၏ဒါပထမဆုံးမြင်တာယောက်ျားမိန်းမစသည့်အပြင်းညက်အလွဲအမှားကိုမသိသေးသို့သောထိုမြင်သည့်မြင်သည့်ဝီထိစိတ်အစဉ်နောက်၌ပြန်လဲစဉ်းစားဆင်ခြင်သော မနောဝိညာဉ်အတိရောက်လာတော့အခါဒတုနုဝတ္တကမနောဒွါရဝိထီလို့စာလို့တော့ဒီလိုခေါ်တယ်စာကတော့နာမည်ကတော့ရှည်တယ်ယောက်ျားမိန်းမစသည်ပညာအလွဲမြောက်ကိုတည်ကုန်တော့ဤဆိုလိုတာကဒီစိတ်ရဲ့သွားနေတာကမြင်သိစိတ်စိတ်ကိုဝိညာဉ်တော့အာဝိထီဖြစ်တယ်ဆိုပါတော့เนาะဝိထီစိတ်ဖြစ်တယ်ဆိုလို့ရှိရင်ပထမဆုံးစပြီးတော့မှဘဝင်စိတ်ကလေးဆိုတော့သူကစပြီးတော့မှနိုးလာတယ်ဆိုကြပါဆိုတော့ဘဝင်ကဆလနာနောက်ဘဝင်ကုပိစေတာပင်စဒွါရဝိဇံ နော်ပြီးတော့မှစေကုဝိညာဉ်တံပဋိဆိုင်တံတိရဏဟုတ်တော်ပြီးတော့မှဇောခုနှစ်ကြိမ်ပြီးတော့မှတရားယုတ်နှစ်ကြိမ်ပြီးတော့မှဘဝင်လေးပြန်ငြိမ်ကြသွားတယ်နော်ပြီးပြီလားဆိုတော့မပြီးသေးဘူးအဲ့ဒီအဆင့်မှာတဲ့ तू ကထောက်လိုက်ပါတော့လူတယောက်ကိုမြင်တဲ့အခါမှာဦးဇင်းတို့ဒီရဲ့လူရဲ့အယောင်တွေမရှိဘူးလားအယောင်တွေရှိတယ်ဝဏဆိုတဲ့အဆင်းယုတ်တွေရှိတယ်အဲ့ဒီအဆင်းယုတ်ကလေးတက်တက်ပဲမြင်သေးတယ်အဲ့ဒီချိန်ကမှဒါယောက်ျားဒါမိန်းမဆိုတာမရှိသေးဘူးလူတွေကနေဟိုရောင်ပြန်ပေါ့နော် တောက်လာတဲ့အယောင်တက်တဲ့အဆင်းတက်တဲ့ရုပ်တက်တဲ့ကိုမြင်သေးတာအဲ့ဒီချိန်ကမှရုပ်ဒီပရမတ်ရုပ်ကပါလေပရမတ်ပဲယောက်ျားမိန်းမလို့မပါသေးဘူးတဲ့အဲ့ဒီတော့ဘယ်ကြမှာသိတယ်လဲဆိုရင်ပထမအဲပထမဒီစကုဒ္ဒရာဝီထိဖြစ်ပြီးပြီဒုတိယအဲ့ဒီဝီထိကိုပြန်ပြီးတော့ဆင်ခြင်စဉ်းစားတဲ့နောက်ထပ်နောက်လိုက်ဝီထိခေါ်တယ်သူကပါလေနောက်ကပြန်လိုက်စဉ်းစားတာဟုတ်တယ်မဟုတ်လားငါမြင်လိုက်တဲ့အဘာလဲဘာလဲဆိုတာပြန်စဉ်းစားသေးတယ် အဲ့လိုစဉ်းစားတဲ့အခါကျတော့မြင်ပြီးတဲ့တရားကိုပြန်ပြီးစဉ်းစားတဲ့အခါမှာစောစောလေးတုန်းကပထမစေကုဒ္ဒရာဝိထိယူထားတဲ့အစင်းလေးပဲရှိသေးတယ်အစင်းဆိုပရမတ်ပဲရှိသေးတယ်နော်ဒါတော့ဝိထိပရမတ်စေကုဒ္ဒရာဝိထိရှိတယ်သူ့ကိုပြန်နောက်ကနေလိုက်စဉ်းစားဆင်ခြင်တယ်ဒေဒနုဝတ္တကမနောဒရာဝိထုဆိုတာပထမဆင်ခြင်ဝိထိဘာဝိထိလဲဆင်ခြင်ဝိပထမဆင်ခြင်ဝိထိဝိထိက၃ခုလာမယ်နောက်ကနော်၃ခုလာမယ်ဆိုတော့ပထမဆင်ခြင်ဝိထိရောက်တည်တဲ့အောင် အဲ1နဲ့2 3လေးလို့တွက်မယ်ဆိုရင်နံပါတ်2ရောက်တည်တိုင်အောင်ပထမဆင်ခြင်ဝိထိရောက်တည်တိုင်အောင်ပရမတ်ပဲရှိသေးတယ်ပညာကိုမရောက်သေးဘူးလို့မှတ်ပါเนาะအဲ့ဒီတော့တတ္တယတစ်ခါပြန်ပြီးတော့တတ္တယအကျော့ပြန်တယ်ဝိထိအနေနဲ့တတ္တယဒါမှဆင်ခြင်ဝိထိအနေနဲ့ပြောရင်ဒုတိယဒုတိယဆင်ခြင်ဝိထိကိုရောက်တဲ့အခါကျရင်တော့အဲ့ဒီကျတော့ပုံတရံပညာတည်သွားပြီเนาะဒါယောက်ျားဘုံဒါမိန်းမဘုံဒါအိမ်ဘုံဒါကျောင်းဘုံဒါကျွဲဘုံနွားဘုံအဲ့ပုံတရံပညာ တိလာပြီတဲ့ပုံသဏ္ဍာန်ပညာတိတာကဒုတိယဆင်ခြင်ဝီထိကြမှာပုံသဏ္ဍာန်တိတာအဲ့ဒီပုံသဏ္ဍာန်တိပြီးတော့အဲ့ဒီမှာနောက်ထပ်တတိယတစ်ချိန်တကြောပြန်ပြန်ပြီးဆင်ခြင်တဲ့ခါကျတော့ကောင်းပြီအဲ့ဒီကျတော့နာမည်တွေရောယောက်ျားတွေရောမိန်းမတွေအကုန်လုံးအဲ့ဒီမှာတိရတိသွားပြီဆိုတော့ဝီထိတစ်ခုဖြစ်တယ်ဆိုရင်နောက်က၃ခု၃ခုလိုက်တယ်၃ခုလိုက်တော့ပထမဆင်ခြင်ဝီထိရောက်တည်တဲ့အောင်ပရမတ်ပဲရှိသေးတယ် ဒါတော့ဒုတိယစင်ကြေဝိထိရောက်ရင်တော့ပုံသဏ္ဍာန်နေသိပြီအဲပုံသဏ္ဍာန်ပညာကိုသိပြီအဲ့ဒါကျတော့ဘာရောက်သွားပြီလဲဆိုပညာရောက်သွားပြီပုံသဏ္ဍာန်ပညာကနေတတ္တရစင်ကြေဝိထိကိုလည်းရောက်ရောအဲ့ဒီမှာသူ့ရဲ့နာမည်ယောက်ျားမိန်းမသူ့နောက်နဲ့သူနဲ့ပတ်သက်တာအကုန်သိသွားရောကျွဲဆိုရင်လည်းကျွဲနွားဆိုရင်လည်းနွားဟုတ်တယ်မဟုတ်လားမွေဆိုရင်လည်းမွေပေါ့ဗျာမွေမြင်လိုက်တာနဲ့အာဒါမွေဆိုဟာဒါမွေရင်ကောင်းအကုန်လုံးအဲ့လိုသိတာနောက်ဒီမွေတွေကဘယ်အရာမှရှိတယ် အာဘာဖြစ်တယ်ညာဖြစ်တယ်အကုန်လုံးသိရောအဲ့ဒီလိုပဲလူတယောက်ပဲမြင်စားတာယောက်ျားမိန်းမငါမြင်ဘူးတယ်မမြင်ဘူးအာသူကဘလို့ပဲညာလိုပဲစသဖြင့်သူနဲ့ဆက်သွဲရတယ်မြင်လာတာအဲ့ဒီတော့ကောင်းပြီစကုထွာရဝီထိကြတယ်ဆိုပါတော့ပထမစကုထွာရဝီထိကြတော့ကဘာပဲရှိသေးလဲဆိုရင်အစင်ပရမတ်ဒုတိယဝီထိရောက်လာတယ်ဒါပေမဲ့ဆင်ခြင်ပထမဆင်ခြင်ဝီထိဒါလည်းပဲအစင်ပရမတ်အဲ့ဒီအစင်ပရမတ်ကလေးနှစ်ခုဝီထိနှစ်ခုသွားကြည့်တယ်အောင် အစင်ပရမတ်ကလေးကိုပဲရှိသေးတယ်အဲ့တော့တကယ်လို့များအားထုတ်လာတာတဲ့ဝိပဿနာတရားအားထုတ်လို့ရင့်ကျစ်ပြီးဆိုရင်ရင့်ကျစ်ဆိုတာလည်းနှစ်ရှည်လာများအားထုတ်တာပြောတာနော်ဟိုတက်လာကိုသတင်းလေးတောင်မရဘူးဒါရေရှည်နှစ်ရှည်လာများအားထုတ်လို့ရင့်ကျစ်ပြီးဆိုတဲ့အခါကြလို့ရှိရင်တဲ့သူတို့ကကြည့်နေတဲ့အခါမှာခုနပြောသလိုပဲယုံနာနေလဲအဲလူတွေကိုကြည့်တဲ့အခါမှာလည်းပဲဘယ်ကညာသဘောတရားအနေနဲ့ပြစ်တာတွေကိုလည်းမြင်ပြီးဆိုကြပါစို့ညာနေအားကောင်းလို့ရှိရင်မြင်ပြီးဆိုတဲ့အခါကျရင်အတန်တွေကိုထိမ့်နေအား တနည်းရှုနိုင်အားလည်းပဲကောင်းတယ်မျက်စိကနေမြင်တဲ့အခါမှာမြင်တဲ့နောက်ကိုမလိုက်ဖက်နဲ့မြင်တဲ့အဆန်းတက်တက်ကလေးကိုပဲမြင်တယ်ဆိုတာလေးလောက်ကိုဖမ်းတာကအရှင်ရနေပြီအဲ့ဒီအရှင်ရတဲ့အခါကျတော့ तू ကဟိုကသွားနေလိုက်တာရစ်ခနဲ့မြင်လိုက်တဲ့အရာဆိုပါစို့ယောက်ျားမိန်းမအဲ့ဒီကိုမရောက်ခင်မှာအရိတ်တွန်းနေတဲ့အဆင့်ကိုပထမဖမ်းမိတယ်အဲ့ဒီဖမ်းမိလိုက်တဲ့အချိန်ကမှရှုတဲ့ဘက်ကနံအောင်ရှုလိုက်တဲ့အချိန်ခါဒီမြင်စဲမြင်ကြိုက်ကလေးမှာရှုလိုက်တဲ့အတွက်ဒိဋ္ဌိ ဒိဋ္ဌမတ္တံမြင်ရင်မြင်တယ်လို့ရှုဆိုတာအဲ့ဒီအဆင့်ပြောတာတကယ်လို့များသာနော်ဆင်ခြင်တာဒုတိယဝိထိကိုရောက်ပြီဆိုရင်ပညာရောက်ပြီ ပုံသဏ္ဍာန်တွေကွဲသွားပြီနောက်ယောက်ျားပဲမိန်းမပဲဆိုတော့ပုံသဏ္ဍာန်ကျွဲပဲနွားပဲအိမ်ပဲကြောင်းပဲအဲ့ဒီကနေတဆင့်သွားပြီဆိုတော့နာမေရီရောအာသူနောက်ကြောင်းနဲ့အကုန်လုံးသိပြီဆိုတဲ့အခါကျတော့ဟမ်နော်ပုံသဏ္ဍာန်ပညာကနေနာမေပညာတွေအကုန်လုံးကွဲသွားပြီဟောမေးလာလား အဲ့တော့အဲ့ဒီကွဲသွားပြီဆိုလို့ရှိရင်နောက်ဒုတိယဝိစင်ကျင်နဲ့တတိယအဲစင်ကျင်ဝိထိကိုရောက်ပြီဆိုရင်ဘာဖြစ်သွားပြီလဲပညာဝင်ပြီပညာဝင်ပြီဆိုရင်တော့ရောက်ပြီဆိုရင်တော့အတိကဘာဖြစ်သွားလို့ဆိုပညာတိတိဖြစ်သွားပြီတဲ့ဒါကြောင့်မြင်ရင်မြင်တယ်မှတ်ဆိုတာဟာလွယ်လွယ်တော့မဟုတ်ဘူးเนาะဒါယဉ်ကျင်မှဖြစ်တယ်သို့တော့မဖြစ်တာမဟုတ်ဘူးဖြစ်တယ်အဲရိုးရိုးတော့မရဘူးလို့ပြောတာဒါတော့တိတ်ညံလွန်းအားကြီးတဲ့ခါကျတော့ကိုယ့်ရဲ့အကျင့်ဒီလူတယောက်ကိုကြည့်လိုက်တာနဲ့เนาะ ဟာဘယ်မလဲမြင်မြင်နေရှုမြင်တယ်လို့ကြည့်လိုက်တာနဲ့ကိုဒီမှာယောက်ျားမိမကွဲနေပြီအ ਨੇ ဆုံးဘသူလဲဆိုတာမသိရင်သာရှိရမယ်နော်ပုံသဏ္ဍာန်ကြည့်လိုက်တာနဲ့ယောက်ျားမိမကွဲနေပြီကျွဲနွားကွဲနေပြီဆိုတော့ဝိဇ္ဇနုကတာမန်ကြည့်မယ်ဆိုရင်ဖြစ်နိုင်မှာဘူးကွာနဲ့ဒီလိုတောင်းမှပြောပါတယ်ဘာဖြစ်လဲလဲဆိုတော့အလန့်ကကိုနဲ့ကဝေးသေးတာဟုတ်နော်ဒါပေမဲ့တကယ်နော်အထုတ်ကြည့်ပါတကယ်နော်လေးလေးနက်နက်နော်အနှစ်သာရရအောင် ရေရှည်လာမြအားထုတ်ကြည့်လို့ရှိရင်အချိန်တိုင်းတော့ဖြစ်ချင်မှဖြစ်ပါလိမ့်မယ်သို့တော့ဘင်္ဂညာအားကောင်းလို့เนาะမြင်တာကြားတာတွေကเนาะအဖြစ်အပြစ်သဘောတွေထင်ရှားပြီဆိုလို့ရှိရင်အလားတူเนาะအတိအကျမဟုတ်တော့လဲအလားတူပရမတ်သဘောလေးတွေကိုမိမိတစ်ချက်တစ်ချက်မှာညံတက်တဲ့အချိန်လေးတွေမှာဖြစ်တတ်ပါတယ်အဲ့ဒီခါကြလို့ရှိရင်မိမိမှတ်မြုပ်ကြည့်လို့ရတယ်အဲ့ဒါကျတော့ inferential knowledge ပေါ့เนาะဩငါတို့ဒီလောက်နှင်းလမ်းမြင်ရင်လှမ်းမှန်းစလို့ရလို့เนาะဒီတိကြာကြာအားထုတ်လို့ညံတက်လာပြီဆိုတော့ဒါဖြစ်နိုင်တယ် မြင်ရင်မြင်ကမြတ်တာမှာရက်အောင်မှတ်လို့ရတယ်ရက်တယ်ဆိုတာဘယ်မှာရက်တာလဲပရမတ်မှာအစင်းပရမတ်မှာရက်တာနော်ဒါကြောင့်ဒီလိုအစင်းပရမတ်ကိုရောက်မှတ်ရင်ဖြစ်နိုင်တယ်ဆိုတာလေးကိုကိုယ်ဘာသာကိုကိုယ့်ရဲ့အသိဉာဏ်နဲ့ချင့်ချိန်ပြီးတော့လက်ခံလာနိုင်ပါလိမ့်မယ်သို့တော့မိမိတို့အခုတာမန်ပုဂ္ဂိုလ်အနေနဲ့ရှေ့ကြည့်အနေနဲ့ကြည့်နေရင်တော့ဒါမဖြစ်ဘူးလို့ထင်ရလောက်အောင်ကိုမှနော်မြန်ဆန်လွန်းတယ်ခက်ခဲတယ်လို့ပြောရင်လည်းရတယ်သို့တော်လည်းမစ조사ရင် လက်တကန်းတွတ်မှာပဲရှိပါတယ်အဝေးကြီးမှာမဟုတ်ပါဘူးဒါကြောင့်အဲ့ဒီဟာလေးကိုဝေချီလေးဖြစ်ပုံကိုဆောင်းပုတ်ကလေးနဲ့ဆိုကြည့်အောင်နော်နောက်ကလက်သေးကွင်းဒီ bracket ထဲမှာမဆိုပါနဲ့မြင်စေစင်တတ်မြင်လာတော့ခါမြင်ပြီးတရားစင်စားပြန်ရာတန်တန်တရပညာပေါ်ကမြင်နာမတိရနောက်ဆုံးပါမြင်စေစင်တတ်မြင်လာတော့ခါ မြင်ပြီးတရားစဉ်းစားပြန်ရာတန်တန်တရပညာဘောကမိနာမတိယနောက်ဆုံးမှာဆိုကြည့်ပါမြင်စေစင်တတ်မြင်လတ်တော်ခါမြင်ပြီးတရားစဉ်းစားပြန်ရာတန်တရပညာဘောကမိနာမတိယနောက်ဆုံးမှာမြင်စေစင်တတ်ဆိုတာ မြင်လက်တော့ကမြင်မြင်ချင်းမှာဘာပဲမြင်သေးတယ်လဲအစင်းဓာတ်ပဲရှိသေးတယ်ဆိုအစင်းကပရမတ်လားပညာလားပရမတ်အရမတ်ထာနော်ပရမတ်ပဲရှိသေးတယ်မြင်လိုက်တဲ့ဟာလေးကိုပြန်ပြီးတော့တခါစဉ်းစားတယ်ပထမဆင်ခြင်တဲ့ဝိထီရောက်အောင်ဘာပဲရှိသေးလဲဆိုတော့အစင်းပရမတ်ပဲရှိပါသေးတယ်တဲ့အဲ့ဒီအထိပညာမဟုတ်သေးဘူးလို့ဆိုလိုတယ်နော်နောက်တဒုတိယဆင်ခြင်ဝိထီလဲရောက်တဲ့ကတန်တန်ဒရက်ပညာဘောက တတိယလည်းရောက်ပြီတတိယဝီထိပေါ့နော်ဆင်ခြင်တာဒုတိယဝီထိဆင်ခြင်တဲ့ဒုတိယဝီထိလည်းရောက်ရောဘာဖြစ်သွားပြီလဲပညာဖြစ်ပြီပုံတရံကြီးတွေပေါ်သွားပြီလို့ဆိုလိုတယ်နော်သွားတာကြည့်လိုက်တာနဲ့သိတယ်လေဒါကျွဲသွားနေတာလားနွားသွားတာလားသွားတာကြည့်လိုက်နော်စိတ်လားသိုးလားကြားလားနွားလားအကုန်ပုံတရံကိုသိနေပြီသားဒါပေမဲ့ထားပါတော့နော်မမြင်ဘူးတဲ့အကောင်တကောင်ဆိုလို့ရှိရင်တော့ဒီကောင်ဒီကောင်သွားနေတာတော့တေချာကြည့်ရလိမ့်မယ်ဘာဖြစ်လို့လဲဝက်လားနော်ချက်သက်လားခွေးလားနော် နော်တောကြောင်လားဒီလိုမကြည့်အောင်လားရုပ်တရခေါင်းထဲမှာမကွဲဘူးတိရစ္ဆာန်မှန်တော့သိတယ်သို့တော်တိတိကျကျဒါဝက်လားခွေးလားလို့မကွဲဘူးပြောတာအဲအဲ့ဒါလို့တီးပြီးပြီဆိုရင်တော့အာဒါခွေးကြီးပါကွာချစ်ချစ်တခါတည်းတီးသွားတာပြောတာဒါတော့အဲ့ဒီချိန်မှာတဲ့ခွေးဆိုလဲခွေးတရက်ကြီးပေါ်ပြီဝက်ဆိုလဲဝက်ပုံတရံတရက်ကြီးတီးနေပြီဒါဝက်ပါမြီနာမဩဒါဝက်တော်မတော်ဝက်လားအဲဝက်လားနောက်လူဆိုလဲမောင်ဖြူလားမောင်မဲလားမြီနာမတိရနောက်ဆုံးမှာ ဒါတော့ကောင်းပြီကဲစဉ်းစားကြည့်လိုက်ဦးဇင်းတို့ကြည့်လိုက်တဲ့အရာဝတ္ထုကိုတစ်ခုသိလိုက်တိုင်းသိလိုက်တိုင်းဝိထိဘယ်နှမျိုးရှိလဲ၄မျိုးထိရှိတယ်၄မျိုးအလုံးပေါင်းဘယ်နှခုလဲအဲ့ဒီ၄ခုဖြစ်တယ်လို့ဟာနော်ဖះပြောထားလို့ဒါသိရတာကဲဒီနေ့ကသိပ္ပံနဲ့ဘာနဲ့ရှာဒီဒီဟိုရင်ပေါ်တော့ဒီ top process တစ်ခုတောင်ရှာလို့မလွယ်ဘူးပထမဆုံးစိတ်ကိုဝิญဉေဝိထိကိုဦးဇင်းတို့ဟိုက ဗမာပြည်မှာရွှေတော်ကုန်ရှေ့မှောက်မှာနေတဲ့ဒီအင်္ဂလိပ်ဘုန်းကြီးအာနန္ဒမေတ္တရလာမသိသူကဟော chemistry တင်းနဲ့တင်နေပြီးထားတာပါရန်ကုန်မှာဘုန်းကြီးဝတ်ပြီးတော့ဟိုးကရွှေတော်ကုန်ရှေ့မှောက်မှာနေတာကြာလာပြီနှစ်တရာလောက်ရှိပြီတင်တယ်အဲ့ဒီဘုန်းကြီးသူလှုပ်သေးတယ်အဲ့ဒီဝီထီတွေဘုရားဝီထီတွေကဟိုဒီတော့ process ကပေါ်အောင်ကစူးစမ်းမယ်ဆိုတော့လှုပ်တာမပြီးခင်သူပြန်တော်မူသွားရှာတာသူများတာသူလုတ်ခက်လို့တကယ်လို့များပေါ်ရင်ဦးဇင်းတို့အပြီးတွေမှာတင်ရတာတော်တော်ကောင်းပါနော်အဲ့ဒီဘုန်းကြီးအင်္ဂလိပ်ဘုန်းကြီးအဲဟိုရင်စာအုပ်တွေမှာရှိပါလိမ့်မယ်ရှာဖတ်ကြည့် သူလှုပ်သွားတယ်အဲ तू ကမွားပြီးမှနေတာရွှေကိုအရှိမုံမှနေတာနော်ရေခဲဆိုင်နာမှတ်တယ်နာအကြောင်းမှထင်ပါတယ်ရွှေချင်းအကြောင်းကြီးမှလားမသိဂိုင်းထားတော့နော်ဒါဝီထိဖြစ်ပုံနောက်တစ်ခုဟိုဘက်ကိုသွားမယ်အဲကဲဒုတိယဆာမုတ်ကလေးဆိုကြောင့်မြင်လျင် မြင်ချင်းလက်ငယ်မှလျင်မြင်ယုံတွင်ပဲပြတ်ဆဲစိတ်စဉ်ယုံနံကွဲလျက်ဖြစ်ပြသည်မြင်အနေစာ ဒုက္ခသဘောပင် ဆိုကြည့်ပါဦးမြင်လျင်မြင်ခြင်းလည်းငင်းမှလျင်မြင်ယုံတွင်ပဲပြတ်ဆဲစိတ်စဉ်ယုံနံကွဲလျက်ဖြစ်ပြတိမြင်အနေစာဒုက္ခသဘောပင်ဆိုပေါင်းတကားအ ဒါမြင်လျင်မြင်ချင်းလက်ငင်းမှတ်လျင်ဆိုတာအာထုံနေတဲ့ယောဂီနှစ်ရှည်လာမြာကျိုးကျိုးဆသအာထုံနေတဲ့ဘလဝဝိပဿနာယောဂီလို့ခေါ်တယ်ဘလဝဆိုတာအာကောင်းတဲ့အာတန်တဲ့ဝိပဿနာဝိပဿကဆိုတာဝိပဿနာအာထုံနေတဲ့ယောဂီလို့ဆိုလိုတယ်ဒါတော့ဘလဝဝိပဿကလို့ခေါ်တဲ့နော်နှစ်ရှည်လာမြာဝိပဿနာတရားအာထုံနေတဲ့ပုဂ္ဂိုလ်မျိုးကြတော့သူတို့ကဒီလှုပ်ရှားမှုရမှန်သမျှနော်စိတ်ကြံတာမှန်သမျှကိုတခါတည်း အချိန်တိုင်းမှတ်နေတယ်ဆိုပါတော့အချိန်တိုင်းမှတ်နေတဲ့အခါကျသူတို့ရဲ့အလေးချင်းကလှုပ်တာနဲ့မှတ်ပြီးသားဖြစ်သွားပြီလှုပ်တာနဲ့မှတ်ပြီးသားဆိုတော့သူတို့ကဒီဒီတနေ့ကုန်သွားလာလှုပ်ရှားမှုမှန်သမျှမှာဒါလည်းပြောတာပြောရတယ်နှစ်ကမှ10နှစ်15နှစ်နှစ်20မှတ်တယ်မျိုးပြောတာနော်ကြာကြာဆိုလို့တနေ့တောက်ကြာတာတော့မဟုတ်ဘူးဒါစာပေအရနော်အဲ့လိုမျိုးနှစ်ရှည်လာများကိုဒါကိုဒါမှတ်နေတာပြောမယ်ဆိုလို့ရှိရင်တော့ဒီ ဒီတမစင်ညအခါမှာပါတယ်အဲ့ဒီဟာတွေကနော်လက်ကိုကိုရင်ကိုရတာစမမှတ်ဘူးခြေထောက်ကိုလေးတပိတ်ကူပြတာသင်္ကန်းကိုင်းတာလမ်းတာကြာတာခြားတာအကုန်လုံးမှတ်တယ်အဲ့လိုမှတ်လာတာနှစ်ပေါင်း20အစိတ်30ဒီလိုတွေမှတ်တာအဲ့ဒီလိုမျိုးရင့်ကျက်တဲ့ဥပဒကပုံကိုယ်တွေဆိုရင်တဲ့မြင်လိုက်တာနဲ့မြင်လိုက်တဲ့အာယုံကစစ်ကုဝိညာဉ်ဒီမှာအလင်းရောင်ဒီစစ်ကုပ္ပတာရကိုအယောင်ကြပြီဆိုတာအယိတ်ထင်ပြီးပြောတာနော်အယိတ်ထင်တယ်ဆိုတာဖြစ်ကိုရှိကမြင်စရာ object ကိုမြင်ပြီဆိုပါတော့မြင်လိုက်တာနဲ့ဒီပုံကိုမြင်သည့် စိတ်ကလေးရဲ့မြင်တဲ့စကုပ္ပတာရဘောပေါ့နော်အရေးရောက်ပြီးအရေးထဲမိဆိုတာနဲ့တပြိုင်နက်ဒါကလောကကိုမြင်တယ်လို့ခေါ်တယ်ဒါတော့လောကကိုမြင်တယ်ဆိုတော့ဒါကမြင်တယ်ဆိုတာနဲ့တပြိုင်နက်စကုပ္ပဉ္စကစကုညာနာဝတိဖြစ်ပြီးဖြစ်တဲ့အချိန်ခါမှာကမြင်စဲဘာပဲရှိသေးလဲအစစ်ပရမပဲရှိသေးတယ်နော်ဒါကိုမေ့မသွားနဲ့မြင်လျင်မြင်ခြင်းဆိုတာကခုနပြောမြင်မြင်မြင်ခြင်းလင်ငင်းမှတ်လျင်ဆိုတာသူ့ရဲ့တတိကအမတန်အားကောင်းနေတဲ့ထက်မြင်နေတဲ့ဖြစ်တဲ့အတွက် ဘလဝဝိပဿကယောဂီဖြစ်နေတော့မြင်တာနဲ့ချက်ချင်းပါလို့လေမှတ်လိုက်ပြီမှတ်လိုက်တယ်ဆိုတော့အလွန်ဆုံးဒုတိယဝိထိပဲရောက်မယ်ဟုတ်တယ်မဟုတ်လားဒုတိယဝိထိဆိုတာကြံစီဝိထိပထမပြောတာဒုတိယဝိထိဆိုလို့ရှိရင် तू ကမှတ်ပြီးသားဖြစ်နေတဲ့အတွက်ကြောင့် तू ကဘယ်မှာပဲဆုံးနေလဲဆိုတော့အစင်ပရမတ်ကိုပဲဆုံးနေတယ်မြင်ယုံတွင်ပဲပြက်စဲစိတ်စင်ဆိုတာမြင်တဲ့ဒုတိယဝိထိမှာဆုံးသွားပြီပြောတာဒုတိယထစ်တော့ရှေ့မကျော်ဘူးဒါပဲဆိုတော့ပထမဝိထိမှာမြင်မယ်ဒုတိယစင်ချင်းဝိထိလာမယ် နော်ဆင်ခြင်ဝိထိဆိုတာဒါဝိထိအနေနဲ့ပြောရင်တော့ဆင်ခြင်ပထမဝိထိပြောတာအဲ့ဒီမှာပဲသူရက်သွားပြီရက်တယ်ဆိုရင်ဘာမှရက်တယ်လဲဆိုတော့ပရမတ်မှာရက်တယ်ဆိုတော့မြင်ယုံတွင်ပဲပြတ်ဆဲစိတ်ဆင်ဆိုတာစိတ်ကမြင်လိုက်တယ်ဆိုတာကိုမှတ်တာနဲ့တပြည့်နဲ့အဆင်းကိုရောက်သွားပြီးတော့မြင်တယ်မြင်တယ်မြင်တယ်ဆိုတာရောက်သွားပြီပြောတာမြင်တယ်ဆိုတာကိုသိတာနဲ့ပြည့်နဲ့မှတ်တာနဲ့တပြည့်နဲ့ဟိုဘက်ကပုံတရံပညာနာမဲနောက်ကျောင်းနေပါသေးလားယောက်ျားမိန်းမပုံတရံမရှိတော့ မရှိတော့ဘူးဆိုလို့ရှိရင်ရူပါယုံအစင်ပရမတ်တတ်တက်ကလေးကိုမှတ်တယ်ဆိုရင်ဟောဒီအစင်ပရမတ်တတ်တက်မှာယောက်ျားမင်းမသူကပုဂ္ဂိုလ်တ attva ရှိလားမရှိဘူးအဲ့ဒါပြတ်ထွက်သွားတာပြောတာပညာပြုတ်ကမရောက်ဘူးယုံနံကွဲလေးရဲ့အိမ်မှတ်လိုက်တယ်ဆိုတာနဲ့တပြိုင်တည်းသူကအရှုခံသွားနေတာကြီးကသွားနေတဲ့လူဆိုပါတော့အရှုခံသွားနေတာကဘာလဲဆိုရင်ယုတ်နော်ဒါတော့ကြည့်တဲ့မျက်လုံးကလည်းယုတ်ပါပဲနော်သိနေတဲ့စိတ်ကကြတော့နံအဲ့ဒီလိုမျိုးတခါတဲ့ဩအရှုခံယုတ်အရှုအဉဏ်ကတော့နံဒီလိုအကြမ်းမြင် ဒါကိုသိနေပြီလို့ပြောတာပါဇက်ကဆိုပြစရာမလိုပဲနဲ့သူ့ဘာသာသူဩဒါမြင်နေတာသွားနေတာရုပ်တရားတစ်ခုပဲငါမြင်လိုက်တာရုပ်ပဲယောက်ျားပုဂ္ဂိုလ်တ attva မိမမပါဘူးမပါတော့အဲ့ဒီအချိန်ခါမှာ तू ကဒါမြင်လိုက်တဲ့ရုပ်အစင်းသက်သက်ပဲဒါတော့ဒီဘက်ကနေပြီးတော့ငါတိလိုက်တာအတိနေတဲ့အရှုဉာဏ်ကတော့နာမ်ပဲဟုတ်တယ်မလားကာရကမဲ့ကငါးပါးနဲ့တိတယ်ရုပ်နာမ်ကွဲလေးဖြစ်ဖြစ်သိမြင်မြင်လိုက်တဲ့အရာတွေကလည်းပဲမြင်တဲ့အစင်းကလည်းဖြစ်ပြီးရင်ပြည့်ဖြစ်ပြီးပေါ်ပြီးရင်ပြောက် မှတ်တဲ့စိတ်ကလည်းပဲဖြစ်ပြီးပြည့်ပေါ်ပြီးပြောင်းနှစ်ခုလုံးဒီအရှုခံရော အရှုညာရောနှစ်ခုလုံးတွဲရပါလေဖြစ်ပြီးပြည့်အဲ့ဒီအတွဲလိုက် ပြည့်ပြည့်ပျောက်ပျောက်သွားတာကိုပြောတာပါအဲယုံ nant ကွဲလေးဖြစ်ပြည့်သိမြင်အနေဆာဒုက္ခသဘောပဲဖြစ်ပြနေတယ်ဆိုကြတဲ့ဒီလိုအနေဆာဟုတ်တယ်မဟုတ်လားအနေဆာသဘောမှန်ရင်ကောင်းသလားမကောင်းဘူးလားဆိုတော့မကောင်းဘူးမကောင်းတဲ့ခါကျတော့သဘောပဲဆိုတာအနတ္တပြောတာဟောသဘောတရားတိုင်းပါပဲသူသဘောတိုင်းပဲဆိုတော့ယုတ်ကလည်းယုတ်တိုင်းပဲ နာမ်ကလည်းနာမ်သဘောအဲ့ဒါအနတ္တသဘောကိုပြောတာအနိစ္စဒုက္ခသဘောပဲတစ်ခေါက်ဆိုကြည့်လိုက်ပါဦးတစ်ခေါက်မြင်လျင်မြင်ခြင်းမြင်ယုံတွင်ပဲပြတ်ဆဲစိတ်ဆင်ယုံနံကွဲလျက်ဖြစ်ပြည့်သည်မြင်အနေစာဒုက္ခသဘောပင်တော်ပါပြီနောက်ဆုံးတစ်ခုဆိုကြစို့မြဲလက်သမားတိမာဝိညာဉ်အနေစာပဲမမြဲအမှန် ဖြစ်ပြမစဲဆင်းရဲပူပန်အနတ္တမัจจရေဝကံမြစ်လေသမားတိမဝိညာဉ်အနိစ္စပဲမမြဲအမှန်ဖြစ်ပြမစဲဆင်းရဲပူပန်အနတ္တမัจจရေဝကံဆိုပါဦးတကောတိမဝိညာဉ်အနိစ္စပဲမမြဲအမှန် ဖြည်းဖြည်းမဆဲဆင်းရဲပူပန်အနတ္တမကြ ఏ ဝကံဒါခုနကရှေ့ကပါတဲ့ရှလုံးပွဲလေးတွေတိုင်းပဲစီထားတာပါမြက်လက်သမားလိုပဲတဲ့အစံပရမတ်ကလေးတတ်တတ်ကြည့်မယ်ဆိုရင်ပုဂ္ဂိုလ်တ attva ယောက်ျားမိန်းမမရှိဘူးဒါပေမဲ့ကြံတိပေါ့နော်ဒဒနုဝတ္တကဒုတိယဝိထိကိုရောက်တာနဲ့ဘုံတရဏနေပညာတွေပေါ်ပြီးတတိယဝိထိရောက်တာနဲ့နာမည်တွေပေါ်ပြီးအကုန်လုံးကုန်တိပြီဆိုတော့ ပရမနဲ့ဒုတိယဝီထိနှစ်ခုမှာတော့ကအစင်ပရမကလေးတက်တယ်ပဲရှိတယ်ဒါပေမဲ့အဲ့ဒါကိုနိုင်အောင်ကိုကရှုနိုင်မှနဲ့သိနိုင်တဲ့ဝိပဿနာဉာဏ်ပညာမရှိတဲ့ခါကျတော့ကိုကဘာပဲသိလိုက်လဲဆိုရင်ပညာတည်းပဲသာသိတယ်ယောက်ျားမိန်းမပုဂ္ဂိုလ်တ attva ရန်သူမိတ်ဆွေချစ်သူမုန်းသူဒါတွေဖြစ်မသွားဘူးလားသိလိုက်တာနဲ့ဒါတွေတန်းပေါ်တာပဲတန်းပေါ်တဲ့ခါကျတော့တကယ်အရှိကတော့ဘာနဲ့ပါပဲလဲဆိုရင်ယုံနဲ့နာမ်ပဲရှိတာပဲ ယုံ nant ဖြစ်ဖြစ်အကြောင်းကျိုးဒါတွေပဲရှိနေတယ်သူရဲ့ဆက်သွယ်မှုသဘောတရားအကြောင်းကျိုးပဲရှိတယ်နော်စောစောလောကပြောသလိုပေါ့နော်လူတစ်ယောက်ကိုကြည့်မယ်ဆိုလို့ရှိရင်အကုန်လုံးထူထောင်မိသိန်းယူပြီးတော့နောက်ဆုံးပြာကလေးအမုံကလေးကြည့်ပြီးတော့ဝီးနဲ့နော်လက်ထက်ထက်ငုံနေမှဆိုတာယုတ်တိမရှိဘူးလူတွေကဒါဘာခေါ်မလဲဟောယူနေတယ်ပဲထင်ပါပဲဒါတော့ပုရုဇဉ်တွေဆိုတာလည်းဟုတ်တယ်အရိယာတွေကအမြင်ကကြည့်မယ်ဆိုပုရုဇဉ်တွေကဘာလဲအယူတွေ ဒါကြောင့်မလို့အရိနောက်ကျောဘက်ကမြင်နေတဲ့လူတွေဟာနော်အရှိဘက်ကအယုတ်ကြီးလှုပ်ထားတာကိုတကယ်အကောင်ကြီးထင်ပြီးတော့မှကြောက်စရာတွေလို့ရင်ကြောက်လိုက်ကြနော်အာရည်စရာတွေလို့ရင်ရည်လိုက်ကြနေဒါပေမဲ့နောက်ကတော့ဘယ်ဟုတ်မလဲစိတ်ယုတ်တွေနဲ့ဟိုထိုးလိုက်ဒီထိုးလိုက်နဲ့လှုပ်ပြနေတာဟုတ်တယ်မဟုတ်လားဒါရှေ့ကလူတွေကတော့ဟုတ်တယ်မှလို့ဒါရည်လိုက်ကြငိုလိုက်ကြလွမ်းလိုက်ကြဆွေးလိုက်ကြနေဒီလိုဖြစ်တာဒါတော့ဒီတိုင်းပဲမရှိတဲ့အရာကြီးကိုရှိတယ်လို့ထင်အောင်မြင့်လက်သမားကအာမဟုတ်တာကိုအဟုတ်လို့ထင်အောင်လှုပ်ပြနေတယ်လို့ပဲယုံ nant တွေကို တကယ်လူတွေခိုင်မြဲနေတဲ့လူတွေလိုလုံးပြတယ်ကျွဲတွေနွားတွေဒလိုက်ဆန်တွေအိမ်တွေစသဖြင့်ပေါ့ဗျာအဲ့ဒါလိုလုံးပြတဲ့အခါကျတော့မိမိကလည်းဒါကိုတကယ်အတိမရှိတဲ့အခါကျတော့အတိမှားတယ်ဝိညာဉ်ဖြစ်တယ်ဒါကြောင့်မြစ်လှဲ့သမားတိမားဝိညာဉ်ဒါဝိညာဉ်လို့ဖတ်ဒါမှနောက်ကအမှန်နဲ့ကြက်အောင်လို့မြစ်လှဲ့သမားလို့ပဲတိလိုက်တာတွေကတိတဲ့ကတည်းလို့ဘာဖြစ်သွားပြီလဲအမှားဖြစ်နေပြီလို့ပြောတာဒါကြောင့်ဒါကြောင့်ဦးဇင်းတို့ကခိုင်စဉ်းစားကြည့်နော်ဒီဘဝကိုအဲ အိုးအတိတ်ဘဝတွေထားပါအရှိကြီးကိုထားလိုက်အောင်နော်အရှိကြီးကိုထားလိုက်ဟောဒီအနိကဆုံးအစဦးဇင်းတို့စပြီးတော့မွေးကြရတဲ့အတိကိုတိစရာတွေကိုလိလာလာတာမိမိမျိုးလုံးပွင့်ကြရတယ်လို့ဖေဖေရဲ့မိမိရဲ့ဟာသမင်းပဲဘာဖြစ်တယ်ညာဖြစ်တယ်နဲ့လိလာလာကြတဲ့ထဲမှာအခုဒီဝိပဿနာမျက်လုံးနဲ့ကြည့်မယ်ဆိုလို့ရှိရင်အမှားတွေလားအမှန်တွေလားဒါတော့ကိုယ့်ဘဝကြီးတစ်ခုလုံးကဒီတဘဝမှာသာသနာနဲ့တွေ့ခွင့်ရတယ်ဆိုတာတောင်မှ ကိုယ့်ရဲ့လုပ်ငန်းစဉ်ထဲမှာပြောနေကြဆိုနေကြသိနေကြတာတွေကအမှားပဲအမှန်ကိုသိတယ်ဆိုပြီးတော့အမှန်တိုင်းပြောပြန်တော့လဲအရာထက်မှာပြောလို့မဖြစ်ဘူးဟဲ့ယုံနယ်လေးလာခဲ့စားဟဲ့ယုံနယ်လေးသွားလိုက်စားဆိုလို့မဖြစ်ဘူးလေအကုန်လုံးကယုံနယ်ကြီးပဲကိုဆိုတော့လည်းပဲတုံးလို့ကလည်းမဖြစ်ဘူးဒါတော့အမှားကြတော့အမှန်ဖြစ်ပြီးတော့ဒါတကောအမှန်ဖြစ်နေထင်းဒါတော့အယုတ်ကြီးတွေကိုပဲတကယ်ဟုတ်တယ်ဆွဲလန်းပြီးတော့ဖြစ်နေတယ်တဲ့အဲ့ဒါတော့မြစ်လက်သမားလှည့်လိုက်တဲ့အခါနော် အဲမဟုတ်တာကိုဟုတ်တယ်လို့လိမ်ပြတယ်လို့ပဲဦးဇင်းတို့နေ့စဉ်တွေ့နေတဲ့အသည့်တွေကမျက်စိကမြင်လို့သိတာတွေနားကကြားလို့သိတဲ့အသည့်မှန်သမျှအားလုံးဒီမျက်လက်သမားလှည့်ပြတာကိုသိတယ်လို့အမှားသည်ဖြစ်နေတယ်ဒါကြောင့်တကယ်တမ်းကြည့်မယ်ဆိုရင်အဲ့ဒီရှိနေတဲ့ယုံနာတွေကဘာလဲဆိုအနိစ္စပဲမမြဲအမှန်ဒီသိနေတဲ့စိတ်တွေကလည်းစေကဝိညာဉ်သောတာဝိညာဉ်ဆိုပြီးတော့သိစိတ်တွေရှိသမျှလည်းတစ်ခုပြီးတစ်ခုပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ဒီလိုပဲရှိနေတာမဟုတ်လား အဲ့တော့အနိစ္စပဲမမြဲမှန်ဖြစ်ဖြစ်မဆက်ဆင်းရဲပူပန်ဖြစ်ဖြစ်နေတဲ့သဘောမှရင်ဆင်းရဲတဲ့သဘောမကောင်းတဲ့သဘောကြီးပဲတဲ့အေးအဲ့ဒီအနိစ္စသဘောဒုက္ခသဘောရှိတဲ့တရားမှန်ရင်လည်းပဲအနတ္တသဘောတွေကြီးပဲဒါကြောင့်ဦးဇင်းတို့ဒီဖေနပိန်ဒုပမတုတ်တန်နဲ့မှာခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ယူပါယူဘက်ခန္ဓာကဘာနဲ့တူတယ်လဲဆိုတော့ရေမြုပ်နဲ့တူတယ်ဝေဒနာက ရေပွက်နဲ့ဒူးတယ်တင်ညာကတန်လျက်နဲ့ဒူးတယ်တခါတဲ့ခန္ဓာကြတော့မပြောတော့နဲ့ဒူးတယ်ဝိညာဉ်နဲ့ခန္ဓာကြတော့မြစ်လက်နဲ့ဒူးတယ်ဒါကြောင့်မိမိတို့အခုနော်ဒီဥပမာတွေကိုပြန်လဲဆင်ခြင်ပြီးတော့ဩငါတို့တကယ်အမှန်ရှိတာကတော့ယုံနေနံပရမတ်သဘောတရားတွေပဲဒါတွေကိုငါတို့တကယ်လို့သိအောင်ရှုလာမှတ်လာမယ်ဆိုရင်အခုနံပါတ်1ညာတာပရိညာယအတိညာဏ်တွေရှိလာတဲ့အခါကျတော့ယုံနံသဘောပရမတ်တွေကိုနားလည်ပြီးအဲဒီကနေတိရဏပရိညာ အာထုံမှုနဲ့ပယ်ရမယ်ပြီးနောက်ဆုံးကြတော့အရတ္တမေတင်နဲ့နော်အဲဒေါတာပတ်တိမေတကရိုင်းမေနာဂမေရတ္တမေဆိုတာမေမေညာနေနဲ့ဒီဟာတွေကိုအလွဲမှားတွေကိုအကုန်လုံးတစ်လုံးမကြံတစ်ခုမကြံပရမတ်တွေမြင်အောင် ရှုမှတ်နိုင်တဲ့သူတော်ကောင်းသူများလုံးများဖြစ်နိုင်ကြပါစေသာဓုဟမ်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 ယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးတကားနဲ့ကိုမဆောင်ချက်ကိုဆောင်နှက်ကအရင်စ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတုရကြပါစေဘေင့ဝေသည်မြာထွေသာတုခေါ်စေသောအမြတ် အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓု သာဓုသာဓု